တမ္မာပရိပါဇဏီယတုတ်ကိုမိမိတို့ဒီနေ့လေ့လာခဲ့တာနောက်ဆုံးပိုင်းကန္တရောက်သွားပါပြီ။ဒါကြောင့်တမ္မာပရိပါဇဏီယတုတ်ကြီးကိုလေ့လာတိုင်းလေ့လာတိုင်းမိမိတို့ထိုတုတ်ရဲ့အချင်းချုပ်ကိုအမြဲတမ်းရွတ်ဖတ်ပူဇော်နေကြဖြစ်လို့လူရင်းအချင်းချုပ်ဖြစ်တဲ့တမ္မာပရိပါဇဏီယတုတ်နှစ်ချုပ်မြန်မာပြန်ကိုအားလုံးရွတ်ဖတ်ပူဇော်ကြရအောင်။ဒီနေ့ဆက်ပြီးတော့လေ့လာကြမယ့်ဂါထာကသာမျက်နှာ21ဂါထာနံပါတ်73 ကာထာနံပါတ်73ကိုပါဠိနှစ်ခေါက်ရွတ်ဖတ်ဖြိုင်တူရွတ်ဖတ်ပူဇော်မယ်ပြီးတော့မှမြန်မာပြန်အားလုံးပြိုင်တူရွတ်ဖတ်ပူဇော်ကြရအောင်တတောသူတဝါနိယာမဓာတိဝေကကတိတုဝေကတာရိဒီရောလောဘံဒေါသံဝိနေယပတိကံဓမ္မသောလောကေပရိပစေယနောက်တစ်ခေါက် တတောတုတဝါနိယာမဒတ္တိဝေကကတေတုဝေကတာရိဒီရောလောဘံဒေါသံဝိနေယပတိကံတမ္မာသောလောကေပရိပစေယအကျဉ်းပညာရှိနံပါတ်ကာထာနံပါတ်73ကိုဒီနေ့ညစတင်ပြီးတော့လေ့လာကြမယ်ဒီဂါထာတွေမှာပါတဲ့စကားလုံးတွေဟာ ပြောရမယ်ဆိုရင်စကလုံးတစ်လုံးတစ်လုံးရဲ့ကျေပြတ်မှုကအများကြီးပဲအဲ့ဒါဘလို့လို့သိနိုင်လဲဆိုရင်ဦးဇင်းတို့ဗိဓမာကိုဖတ်တဲ့အခါမှာဗိဓမာကျမ်းနေမှာတစ်လုံးချင်းကိုဖွင့်သွားတာအများကြီးပဲတခါတလေစလုံးတစ်လုံးနဲ့အကြောင်းအရာကိုပဲဥပမာကိုတနေ့ကဦးဇင်းပြောခဲ့တယ်မာနမာနကိုဖွင့်သွားတာ3မိနစ်3လေးမိနစ်အဲ့ဒါတောင်မှပါဠိတော်ဆိုတာမူရင်း text ကိုပြောတာ original text ကပဲ3လေးမိနစ်အဲ့ဒါကိုနောက်ထပ် commentary ဆိုတာနောက်ထပ်ဖွင့်အောင်မယ်ဆိုအများကြီးဖြစ်သွားတာတစ်လုံးနဲ့မာနအဲ့ဒါမာနတစ်လုံးနဲ့ပဲရှိသေးတယ် ဒီနေ့လဲတတ္တာတဲ့တတ္တာဆိုတာဥစဉ်တော့ဗုဒ္ဓဘာသာမှာအရေးကြီးဆုံးသောစကားလုံးတစ်လုံးပဲဆိုတော့သူ့ကိုချဲ့ပြီးတော့ပြောမယ်ဆိုရင်ဘလောက်များမလဲဆိုတာအများကြီးပဲဒီဒီတညနှစ်နာရီလုံးပြောလို့တောင်းမှအကုန်လုံးခြုံချင်မှခြုံမိမှာအဲ့ဒါလောက်ကျေပြန့်တယ်ဆိုတော့အဲ့ဒါကိုဦးဇင်းတို့နည်းနည်းကတော့မကျင့်မကျဲပေါ့နော်မကျင့်မကျဲလက်လာပြောကြသွားပါမယ်ကျဲလွန်းပြန်လို့ရှင်လက်အချိန်က ဦးဇင်းတို့မလုံလောက်ဘူးဖြစ်သွားမယ်တိတ်ကျင်းပြန်တော့လည်းပဲမတိလိုက်ပဲဖြစ်နေလိမ့်မယ်ဒါကြောင့်မကျင်းလွန်းမကျဲလွန်းအနည်းတည်းပဲသိအောင်လေ့လာသွားပါမယ်ဒါတော့တတ္ထောတုတ္တဝါနိယာမဓာတ်တိမြန်မာလူကတော့တတ္ထာဆိုတာလွယ်လွယ်လေးပဲဘုရားတရားတန်ခါယရဏ၃ပါးနဲ့တက်ဝယုံကြည်တာဒါကြောင့်အကျင့်ပညာရှိယဟန်ဒီယရဏ၃ပါးနဲ့မတုံမလှုပ်ဆိုတဲ့စကားလုံးကတော့ဒီတတ္ထာဆိုတဲ့စကားလုံးကိုသွားပြီးတော့ဝိသေသနာအထုပြုပေးတာ နော်အဲ့ဒါကထူးခြားချက်တစ်ခုတတ္ထာဆိုတာကတော့ပြောပြောပြောရမယ်ဆိုရင်ယုံတာနော်ကြီးတောင်မပါသေးဘူးကြီးကနောက်တစ်လုံးနဲ့မှတွဲရတယ်စာရတိတိကျကျပြောရင်ဆိုတော့သူ့ရဲ့ယုံတဲ့အနေအထားကအတိုင်းတာသည် သူ့ရဲ့မတုံမလှုပ်ဆိုတာအဆက်တစ်ခုကိုခွဲခြားပေးလိုက်တာနော်ရိုးရိုးအဆက်မဟုတ်ဘူးမတုံမလှုပ်တော့ဘူးဆိုတာမျိုးပြောတာဆိုတော့မတုံမလှုပ်တော့တက်ဝင်ယုံကြည်တတ်တော့ဆိုတာအဲတက်ဝင်ယုံကြည်ကအဓိပ္ပာယ်တစ်ခု အပေါ်တင်မဟုတ်ဘူးလို့ဆိုတာ superficial မဟုတ်ဘူး။နော် deeply လို့ပြောခြင်းပြောပေါ့။လေးလေးနဲ့နဲ့နဲ့နဲ့နော်နော်ဆိုတဲ့အဓိပ္ပာယ်မျိုးကိုအဲ့ဒါတတ္တာဆိုတဲ့စကားလုံးလေးတစ်လုံးကိုဂုံဟိုဝိသေသနာပြုပေးနေတာအထူးပြုပေးနေတာမတုံသောတတ္တာတရားနော်သက်ဝင်ယုံကြည်တတ်တဲ့တတ္တာတရားလို့ဒီလိုအဓိပ္ပာယ်ရှိတယ်။အဲ့ဒီလိုအမျိုးအစားနဲ့လည်းပြည့်စုံတယ်တဲ့။ဒါကတလုံးရဲ့အဓိပ္ပာယ်တတ္တာဆိုတဲ့စကားလုံးနောက်တစ်ခု တုတဝါဆိုတာကအကြာအမြင်အာဂမတုတဒါအမျိုးအစားခွဲပေးတာပြီးတော့အဓိကမတုတနဲ့လည်းပြည့်စုံတယ်အဲ့ဒီတုတဝါဆိုတဲ့ပုဂ္ဂိုလ်ပြောတာအကြာအမြင်ကအာဂမတုတအဓိကမတုတလို့နှမျိုးရှိတယ်အဲ့ဒီနှမျိုးလုံးနဲ့လည်းပြည့်စုံတယ်တဲ့ပြီးတော့နိယာမဓာတ်တိအရိယာမဲ့ဟူသောကိန်းဒီတရားကိုပစ္စဝခဏဉာဏ်ဖြင့်မျက်မှောက်ထင်ထင်လဲတွေ့မြင်ဤ နော်ဒါကတော့ပြီးမှပဲရှင်းပြပါမယ်နည်းနည်းလေးအတိတ်ပဲအတိတ်ပဲထူးဆန်းနေတယ်အသက်ဖြစ်နေတယ်ပြောမယ်ဆိုလို့ရှိရင်မက်ကိုတည်တည်ချာချာရောက်ပြီးပြီလို့ဒါဗမာလူပြောတာပဲနောက်ပြီးတော့ဝက်ကဝက်ကကတေတုဝက်ကတာရိဒီတော့ဝက်ကကတေတုဆိုတာဒီနေရာမှာအုပ်စုပြောတာအုပ်စုကွဲပြားကြောင်းဖြစ်သော မိစ္ဆာအယူများသို့ရောက်နေသော သူတို့၌ ကွဲပြားကြောင်းဖြစ်သောမိစ္ဆာအယူများသို့မသွားရောက်မချင့်ကပ်တော့အဲ့ဒါကဝက်ကဂဒေတုဝက်ကတာရိဒီတော့လို့ပဲပြောခြင်းပြောပေါ့လေဒီညမှာကပြောခြင်းတဲ့အတိပ္ပယ်ကအယူတစ်ခုကွဲပြားရယ်အယူတစ်ခုကိုယူထားတဲ့ခါမှာမိစ္ဆာတိတိ62မျိုးရှိတယ်သူကြက်ရသူကြက်ရသူကြက်ရယူတဲ့ခါကျတော့သူနဲ့သူနဲ့ကိုနဲ့မတူရယ်စကားကပြောလို့ဖြစ်ပါဦးမလားပေါင်းလို့လဲနှစ်စုကွဲတာအဲ့ဒါကို အဲကြောင့်အယူကွဲရဲ့အစုကွဲတယ်အဲ့တော့ကိုကဒီမိစ္ဆာရိတိ62ပါးဆိုတော့ဒီလိုအယူတွေအယူတွေကွဲပြားသွားတာဟာလူတွေကွဲပြားကြောင်းပဲဒါကြောင့်ကွဲပြားကြောင်းဖြစ်တဲ့မိစ္ဆာအယူများသို့ရောက်နေသောသူကိုပြောမယ်ဆိုရင်လူတွေကွဲစီတတ်တဲ့မိစ္ဆာယူယူထားတဲ့သူတွေစီကို နော်ဗမာလိုအဖြောင်းကကွဲပြားကြောင်းဖြစ်သောမိစ္ဆာယူများသို့မသွားရောက်မချင့်ကပ်တော့ဆိုလိုတာက ကိုကသူ့ရှုကိုသွားရင်သူ့ရှုကလစ်လာမိမယ်ဆိုရင်ကိုလည်းပဲကိုရဲတဲ့အထက်မှာသွားတင်ပြီးသားဖြစ်မယ်နော်သူတို့ကသူတို့ယူရီကကိုမှဒါသူများနဲ့မတူတော့ကွဲနေပြီကွဲရင်ကိုလည်းဒီပြင်လူနဲ့ခွဲပြီးသားခွဲဖို့အတွက်ပညာသင်တယ်လို့ဖြစ်နေတာအဲ့ဒါအတွက်သူမသွားတော့ဘူးလို့ဆိုလို့အဲ့ဒါအတွက်သူသွားပြီးတော့တပတ်မခံတော့ဘူးအဲ့ဒီတော့အဲ့ဒီနောက်ကလေးမှာ မသွားရောက်မချင်းကတ်တော့ဆိုတဲ့နောက်ကလေးမှာစလုံးတစ်လုံးကြံနေတယ်ဦးဇင်းတို့ဒီတော့ဆိုတဲ့ပါဠိလေးရဲ့စကလုံးဦးဇင်းကြံသွားတယ်အဲ့ဒါလေးကိုမြန်မာလူလေးနည်းနည်းဖြည့်ထားလိုက်ပေါ့နော်မသွားရောက်မချင်းကတ်တော့ဆိုတဲ့နောက်ကလေးကနေတနေရာမှာဘေးနာမာဂျင်လိုင်းလေးရဖြစ်ဖြစ်ပေါ့အဲမဖောက်မပြန်မှန်သောမဖောက်မပြန်မှန်သောအ내ကိုအ내အဓိပ္ပာယ်ကိုပေါ့မဖောက်မပြန်မှန်သောအ내အဓိပ္ပာယ်ကို မဖောက်မပြန်မှန်သောအ내အတိတ်ပဲကိုယူလဲယူတတ်တိလဲတိတတ်သည်ဖြစ်၍ယူလဲယူတတ်တိလဲတိတတ်သည်ဖြစ်၍မဖောက်မပြန်မှန်သောအ내အတိတ်ပဲကိုယူလဲယူတတ်တိလဲတိတတ်သည်ဖြစ်၍အဲ့ဒါဒီတော့ဆိုတဲ့ပုံကိုပြောတာဆိုလိုတာကအမှန်ကိုအမှန်တိုင်းသိနိုင်တဲ့ပညာရှင်ဖြစ်သွားပြီဒီပညာကလည်းပဲအရိယာမေပညာပြောတာ နော်ရိုးရိုးဥစဉ်တို့ပုရိသင်တို့ရဲ့ပညာမဟုတ်ဘူးဘာဖြစ်လဲလဲဆိုတော့မဖောက်မပြန်ဆိုတာဥစဉ်တို့ပုရိသင်တွေရဲ့အယူအဆကဖောက်ပြန်ပြောင်းလဲသေးတယ်ဒါတော့တသမတ်ထက်ပရမတ်ကိုရောက်အောင်သိနိုင်တာကအရိယာမေဉဏ်ကြမှာပဲသိမှာပဲဒါတော့အရိယာမေနဲ့ရှင်နေတဲ့ဉာဏ်ကိုယူရမှာဒီပညာကရိုးရိုးပညာမဟုတ်တော့ဘူးဒါကြောင့်မဖောက်မပြန်မှန်သောအနိတ္တပဲကိုယူလဲယူတတ်တိလဲတိတတ်သည်ဖြစ်၍လိုခြင်းမှုလောဘကို၎င်းစိတ်ကိုထိပါနှိစ္စတတ်သောဒေါသကို၎င်း ပယ်ဖြောက်ရာဤလောဘဒေါသကိုပယ်တယ်လို့ဆိုလိုတယ်ဒါဆိုကြရတဲ့လို့ပယ်တယ်ဆိုကြရတဲ့လို့အ ਨੇ ဆုံးတော့အနာဂံဖြစ်နေပြီနော်လောဘနဲ့ဒေါသကိုပယ်မယ်ဆိုအနာဂံဆိုတော့နဲတဲ့ပညာကြီးမဟုတ်ဘူးဒါကျမဲ့ပညာကြီးလောကီမဟုတ်ဘူးထိုယဟန်သည်တဲ့လောကမှာကောင်းစွာကျင့်နေသည်မြည်၏ဒါကဂါထာရဲ့လူရင်းအတိတ်ပဲပေါ့နော်ကောင်းပြီဒါတော့ဦးဇင်းတို့ပထမဆုံးစကလုံးလေးတတ်တာဆိုတာလေးကိုမကျွမကျလေ့လာကြည့်စို့နည်းနည်းဦးဇင်းဟန်တောက်ထက်မှာ ရေးတဲ့ပေးတဲ့နေရာတော့ဦးစင်းကမထက်လိုက်မိဘူးဒါပေမဲ့နောက်မှအဲလစ်လာတဲ့နယ်ဆိုဒီနေ့ညနေမှာကိုယ့်ဘာသာကိုယ်တော့ရေးလာတယ်ပေါ့လေသို့တော့မိမိတို့အနေနဲ့ဘုဒ္ဓတာဖြစ်အောင်မှတ်ထားပေါ့ဘာဖြစ်လို့လဲဆိုတော့ဦးဇင်းတို့ပြိဿဗိဓမာလည်းသင်ခဲ့ပြီးပြီဆိုတော့စိတ်စိတ္တပိုင်းမှာလက္ခဏာတွေစတုကဆိုတာတွေရှင်းပြခဲ့ကြမယ်လို့ထင်တယ်ဥပမာထားပါတော့တတ္ထာဆိုရင်တတ္ထာရဲ့လက္ခဏာကဘယ်လိုလဲသူ့ရဲ့ကိစ္စတွေဘာလုပ်တယ်လဲသူ့ရဲ့အနိကအကြောင်းတရားဘာလဲအဲ့ဒီတရားတွေရှင်စိတ်ထဲမှာဘယ်လိုထင်တယ်လဲအဲ့ဒီအကြောင်းလေးဖို့ကို တလုံးချင်းသူ့ရဲ့ဟာကို analyze လုပ်တာကိုလက္ခဏာတွေစရုပ်ခလို့ခေါ်တယ်။ဦးဇင်းတို့စာမွေးတွေမှာဓမ္မစရိယတက်မှာအဲ့ဒါတွေအကုန်လုံးဘိုင်ဟကြည့်ရတယ်။ဆယ်တန်းနေမှာဘာကြက်တယ်လဲဟို logarithm လား။ကြက်တာရှိတယ်မဟုတ်လား။ဘိုင်ဟပဲကြည့်ရတယ်။အဲ့ဒါဦးဇင်းတို့ဘာမှဘိုင်ဟမှတပါဘာမှမရှိဘူး။ဒါကဟိုဆက်မတ်စာမေးတာဟုတ်နော်။ဒါတော့ဒီအဘိဓမ္မာစကလုံးနေရဲ့လက္ခဏာဒီစတုကဆိုတာလက္ခဏာရတ္တပိစုပဒံဗရထံကိုပြောတာ။ဆိုတော့ဒါတွေဟာ ဒီစေတသိက်တစ်လုံးမှာသူ့ရဲ့လက္ခဏာကဘလို့လဲဆိုတာစေတသိက်စိတ်ဆိုတဲ့သဘောတွေမှာကင်စရာအကောင့်ထဲမရှိဘူးအကောင့်ထဲမရှိတော့သူတို့ရဲ့သဘော လက္ခဏာကဘလို့ဖြစ်တာလဲဆိုတာကိုဦးဇင်းတို့ကဒီဒီအဲကျန်လေ့လာတဲ့သူတွေကသူ့ရဲ့သဘောလက္ခဏာကိုရှာရတယ်နော်လက္ခဏာဆိုတာအမှတ်အသားနော်လက္ခဏာဆိုတာအမှတ်အသားဒါတော့လူတွေမှာလည်းပဲဒီလိုပဲဒီလက်လက်ဝါးတွေမှာရှိနေတဲ့အကြောင်းလေးတွေဒါလက္ခဏာခေါ်တာနော်တချို့ကလက္ခဏာဆိုတော့ ခြေမှာရှိတဲ့အကြောင်းကြိုင်တော့ခြေခနာလို့ခေါ်တယ်လို့ထင်မလားမသိဘူးအဲ့ဒါကိုယ်တိုင်ဦးဇင်းမန်းလေးမှာနေတော့ကဆေးရုံကြီးဒီဘက်နားလေးစိတ်တရမဟီလာဟိမဇလလာရက်ကွနာမမေ့နေဆမ်းမို့ရေးထားတယ်ခြေခနာကြည့်သည်ဦးဇင်းအခုလောလောဆယ်တက်ရိုက်လွှင့်လာတာအဲ့ဒီလူတော့မရှိတော့တော့တင်တယ်သေးတော့သေကောင်းလောက်ဘူးငါဆမ်းမို့မှားတယ်လို့ဒီဘုန်းကြီးပဲအဟုတ်ရေးတာခြေခနာကြည့်သည်တယ်ခြေတော့ပုံကြီးနေတယ်လို့နော်ဒါတော့လက္ခဏာဆိုတဲ့ sign ဆိုတာကို तू သဘောမပေါက်တာနော်လက္ခဏာက sign ပြောတာ ဒါတော့အဲ့ဒီအယုတ်ရုပ်ဝတ္ထုပစ္စည်းတွေမှာလည်းပဲသင်္ကေတတွေနဲ့မှတ်ထားတာကိုလက္ခဏာခေါ်တယ်ဒီတိုင်းပဲမမြင်ရတဲ့နံတရားကိုလည်းဥစဉ်တော့လက္ခဏာနဲ့သူ့ရဲ့သဘောဘယ်လိုဖြစ်တယ်လဲဥပမာထားပါတော့လူတစ်ယောက်ကစိတ်ဆိုးပြီဆိုရင်ထိုပုံသည်ထိုစိတ်ဆိုးနေတဲ့လူရဲ့ပုံသဏ္ဍာန်ကကြမ်းတမ်းလာမယ်အဲ့ဒါသူ့ရဲ့လက္ခဏာနော်ကြမ်းတမ်းခြင်းလက္ခဏာရှိတယ်။ကဲလူတစ်ယောက်ကကျင်납လို့သူရကျင်납လိုချင်တာလေးရလို့ပြောပြီးဆိုရင်တော့ ရှင်လန်းတက်ကြွခြင်းအဲ့ဒါအတွင်းထဲမှာစိတ်ကိုမြင်ရလားမမြင်ရပေမဲ့သူ့စိတ်ရဲ့တရားရုပ်ကြီးကပုံကပြောင်းသွားတယ်အဲ့ဒါကိုလက္ခဏာခေါ်တယ်သူ့ရဲ့ဟိုစိတ်အတွင်းစိတ်ကြောင့်အပေါ်ကရုပ်ကပြောင်းလာတာလှုပ်လာတာဆိုတဲ့အခါကျတော့ဒီမှာအဲ့ဒီလိုနီးနဲ့လေ့လာတော့လက္ခဏာနော်ရတ္တဆိုတာကတော့ function ပြောတာပါပဲကိစ္စပေါ့နော်ကိစ္စက function ပြောတာအဲ့ဒီစိတ်စေတသိက်ပရမတ်တလုံးဒီစေတသိက်ဒီဘာအလုတ်လောက်တာတော့ သူကဘာလုပ်ပေးမှာတော့ဒါကိုကိစ္စလို့ခေါ်တယ်လူတွေလက်ကိစ္စဘာကိစ္စလဲလောက်တာပြောတာမဟုတ်လားမင်းကိစ္စဘာကိစ္စလို့ပြောစမ်းမအောင်ဟာငါကိစ္စဘာလဲအဲ့ဒါလောက်เสียသူ့အတွက်သူလောက်เสียပြောတာအဲ့ဒါကိုကိစ္စပစ္စုပ္ပထံဗရထံဗရထံဆိုတာက approximate cause ကိုပြောတာသူဖြစ်ဖို့အနိကဆုံးအကြောင်းကဘာကြောင့်လဲဘာလဲဘာကြောင့်ဖြစ်သွားတာလဲဆိုအဲ့ဘာကြောင့်ကိုအနိကအကြောင်းတရားခေါ်တယ်ဒါတော့ဖြစ်တဲ့အခါမှာ ဒီပရမတ်သဘောတရားတွေဒီအလကားမဖြစ်ဘူးအကြောင်းတစ်ခုကြောင့်မလို့သူကဖြစ်တာဒါကြောင့်ပရမတ်တို့သဘောရုပ်တဲ့သဘောကြီးအကြောင်းအကျိုးဆက်ထားတာဖြစ်တဲ့အတွက်ကောင်းပြီသူဖြစ်ဖို့အကြောင်းပါလေအဲ့ဒီအကြောင်းကိုအဲ့ဒါနေသောအကြောင်းဗရတ်ချံလို့ခေါ်တယ်ပါဠိလိုသူတို့အင်္ဂလိပ်လိုတော့ approximate cause လို့ခေါ်တယ်နော်ပြီးတော့မှအဲ့ဒီစိတ်တွေဖြစ်နေတဲ့အချိန်ကမှမိမိရဲ့ခေါင်းထဲမှာအတိထဲမှာဘလို့နီးနဲ့လာထင်ဟပ်နေတယ်လေပစ္စုပ္ပထံ ဖြစ်နေသောပုံကိုယ်တန်တန်မှာထင်ဟပ်နေတဲ့ခံစားမှုဖြစ်နေတာကိုပြောတာအဲ့တော့အဲ့ဒါကိုထပ်ပြီးတော့ဦးဇင်းပြောပြမယ်တတ္တာဆိုတာဟာစေတသိက်နန္တရားသူရဲ့လက္ခဏာဒီတတ္တဟနယုံခြင်းဆိုတာသူရဲ့လက္ခဏာပဲနော်ယုံနာဟာ သူရဲ့လက္ခဏာပတာဒနရတ္တာတဲ့တတ္တယုံပြီဆိုရင်နော်မိမိယုံတဲ့အပေါ်မှာဖြစ်တဲ့စိတ်ကကြီးတယ်ဒါတော့ သူ့ရဲ့တတ်တာရှိတဲ့ပုဂ္ဂိုလ်ဒီစိတ်ထဲမှာကြီးအောင်လုပ်နိုင်စွမ်းရှိတယ်သူ့ရဲ့သူနဲ့အတူတူလုပ်တဲ့ကိုးဝါကတွေရှိတယ်နော်ဆိုတော့အဲ့ဒီလုံနေတဲ့ဒီစိတ်ကြီးတစ်ခုဖြစ်စဉ်ကြီးတစ်ခုကိုကြီးအောင်လုပ်ပေးနိုင်စွမ်းရှိတယ်အဲ့ဒါကသူ့ရဲ့လှုပ်ဆောင်ခြင်း function ကိုပြောတာလက္ခဏာကကြီးတယ်သူလုပ်တဲ့ကိစ္စကလုပ်တဲ့လုပ်ငန်းဒီအဲဟိုဒီလက္ခဏာကယုံတယ်လုပ်တဲ့လုပ်ငန်းဒီကြီးတယ်နှစ်ခုပေါင်းပြီးမှယုံကြည် အဲအဲ့ဒါလို့ဘောရင်ခေါ်တာဒါတော့ယုံတတာကြည်တတာတဲ့နော်စာမအဲ့လိုတလုံးချင်းကိုခွဲတာအဲ့လောက်ထိအသေးစိတ်တယ်ဒါကြောင့်ဗမာကတော့ယုံကြည်တယ်လို့ပဲသုံးတယ်စာမယုံတာနဲ့ကြည်တာတလုံးစီပဲယုံတာတတ္ထာနာယုံခြင်းပတာရဏပတာရဆိုကြည်လာနော်ပတာရဏရတ္တပြီးတော့မှသူ့ရဲ့အကြောင်းတရားတွေကတတ္တယဝိထုတတ္တယဆိုတာယုံကြည်စရာအကြောင်းတွေကြောင့်မလို့သူတို့ဖြစ်ပေါ်လာတယ်လို့ဆိုလို့ ဥပမာထားပါတော့နော်ဘုရားနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုသိရလို့ဘုရားပေါ်မှာယုံကြည်လာတာတရားတွေကိုဖတ်ပြီးတော့သူတရားတွေကိုနာရလို့ကြားရလို့ဖတ်ရလို့ဆွေးနွေးရလို့အဲ့ဒီမိမိရဲ့စိတ်တွေထဲမှာဒီယုံကြည်မှုတတ်တာတရားဖြစ်လာတာနော်အာတန်ဃာတော်ရှင်မြတ်တွေကိုတွေ့ရလို့ရဟန္တာကြီးတွေကိုဖူးရလို့စိတ်ထဲမှာယုံကြည်မှုတတ်တာတရားဖြစ်တာတရားတွေနားထောင်မယ်နော်အာဘုရားကြောင့်ကနေသွားမယ်ဝေယဝိစာတွေလုပ်မယ် အဲ့ဒီလိုလုံနေတာတွေဟာမိမိရဲ့တတ္တာတရားဖြစ်ဖို့အကြောင်းတရားပဲဟုတ်တယ်မဟုတ်လားဒါတော့ထားပါတော့မိမိတို့တခါတလေကြလို့ရှိရင်အော်တန်ဃာတော်တွေဆွန့်ခံသွားတာကိုတွေ့ကြလိမ့်မယ်ဟုတ်တယ်မလားတပိတ်ဒီကိုင်းဆွန့်ခံတယ်ဆွန့်တပိတ်တပံပေါ့မပါတဲ့ခါကျတော့မိမိကကိုယ်လည်းလူချင်းတဲ့စိတ်ဖြစ်တယ်လူချင်းတဲ့စိတ်ဖြစ်တော့ဦးဇင်းတို့ဆိုတော့ခဏခဏကြုံဘူးတော့ဗောလေဒါဘုန်းကြီးဆိုတော့ဒါတွေကတချို့လက်ထံဘာမှမပါဘာမှမပါတော့ပတ်စံမပါတော့ဟာနီးတဲ့ဆိုင်သွားပြီးတော့အဲ့ အကျော်ကျော်အကျော်ဘန်းကြီးမချလာပြီးတော့လောင်းတာပဲပြီးမှ တပန်းလုံးဘယ်နှဘယ်နှခုဆိုတော့ငိုရှင်းလိုက်တာဆိုအဲ့မှာတန်ခါကိုမြင်လိုက်တော့မြင်လိုက်တဲ့အချိန်ခါမှာတရားတရားဖြစ်သွားတာဒါတော့တန်ခါသည် သူ့တရားတရားဖြစ်ဖို့ဗာလဲအကြောင်းအဲ့ဒါ approximate cause ပဲအဲ့ဒါပဲဒါတော့ယုံကြည်မှု ဖြစ်အောင်လုပ်ပေးလိုက်တဲ့အပြင်ဘက်ကဝတ္ထုကိုတတ္တိယဝတ္ထုလို့ခေါ်တယ်နော်ပြီးတော့မှကံနဲ့ကံရဲ့အကျိုးတရား ကံရယ်ကံရဲ့အကျိုးတရားရယ်ဒီအကြောင်းတွေကိုအဲဒီအကြောင်းတွေကိုစဉ်းစားလို့တွေးရှိလို့ဘဝဖြစ်စဉ်တွေကိုကြည့်ပြီးတော့တတ်တာတရားတွေလည်းဖြစ်တယ်ဒါမျိုးတွေဒါတော့အဲ့ဒီလိုမျိုးဘုရားတရားတန်ခါယရဏသုံးပါးကံကံအကြောင်းတရားစတဲ့အကြောင်းတွေဒီတရားတရားဖြစ်လာဖို့အကြောင်းတရားဆိုတော့အဲ့ဒီလိုတရားတရားတွေဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာကြတော့ဘလို့ဖြစ်နိုင်တယ်လဲဆိုရင်အကာလုတ်တိယပစ္စုပ္ပတ္ထနာသူနဲ့အခုနကအတူတူတွဲပြီးလုံနေတဲ့စိတ်တွေရှိတယ် အဲ့ဒီစိတ်တွေအကုန်လုံးကကြီးပြီးတော့မှနေတာနောက်ကျူခြင်းကင်းတယ်လို့ဆိုတယ်စာကအကကာလုတိယဆိုတာကတခါတည်းအနေတွေရှိတဲ့ရေကိုခလောက်ဆန်လိုက်တော့အကုန်အနေထားရင်ဘာမှမမြင်ရတော့ဒါတော့အဲ့ဒီလိုမျိုးနောက်ကျူခြင်းမရှိဘဲနဲ့ကြီးနေတဲ့ရေခွက်ကလေးလိုပဲသူ့ရဲ့အကုန်လုံးသူနဲ့ဆက်ဆက်နေတဲ့သူ့ရဲ့တရားတရားအရှင်ရောက်ထိတွေ့ခံထားရတဲ့စိတ်စေတသိက်တွေရုပ်တရားကြီးပြီးတော့နောက်ကျူခြင်းကင်းတာအဲ့ဒါ စိတ်ထဲလက်မှာအဲ့ဒီလိုမျိုးလူရဲ့တဏ္ဍာမှာခံစားရတာဖြစ်နေတာဒါတော့ယောဂီစိတ်တွေဤကဲ့သို့သောအချင်းအရာထင်ဤတဲ့ယောဂီမှမဟုတ်ဘူးလူစိတ်လို့ပြောလိုက်ကြစို့နော်ယောဂီဆိုတာတော့ဟောတရားထိုင်နေတဲ့လူမှဒါကြီးဖြစ်တယ်လို့ထင်ပါစို့လို့ပြောတာဒါတော့အဲ့ဒီတရားတရားဖြစ်တဲ့ပုဂ္ဂိုလ်ရဲ့စိတ်ထက်မှာအဲ့ဒီလိုလေးစိတ်ကလေးတွေပေါ်ပါပြီးတော့မှရှင်းလင်းပြီးခံစားနေရရင်အဲ့ဒါသူ့ရဲ့တရားတရားရဲ့ဟောဓာတ်ကြောင့်ဖြစ်တယ်ပေါ့နော်အဲ့ဒါမျိုးဆိုလို့ ဒါတော့ကောင်းပြီထပ်ပြီးတော့ရှင်းမယ်ဘာဖြစ်လို့လဲဆိုလို့ရှိရင်တရားတရားအရေးကြီးလို့တတ္ထတရားမှာအခုနပြောတဲ့ယုံကြည်ပြီဆိုတဲ့အခါမှာမိမိယုံကြည်ချက်ကဘုရားတရားသံဃာယတနာမြတ်သုံးပါးနဲ့ပတ်သက်တဲ့အကြောင်းအရာတွေယုံယုံတဲ့ဟာအကောင်းပြီဆိုရင်အကြည်တက်အကောင်းလာတယ်။အယုံမှုအာနေရင်အကြည်တက်အာနေတယ်အဲ့ဒါကိုတော့တွဲထားနော်။အယုံအာကြည်မှတတ္ထအာကြည်မှ အကြည်ဓာတ်အားကြီးမယ်ယုံမှုအားနည်းရင်ကြည်မှုအားနည်းမယ်အဲ့ဒါတို့အဲ့လိုတွဲနေတယ်ဒါတော့ဒီသတ္တရဲ့စွမ်းအားဟာဘလို့လဲဆိုရင်စေကြဝရမင်းတို့ရဲ့စေကြယရဏစေကြဝရမင်းတို့ပိုင်တဲ့ဗရမယရဏဟာစေကြဝရမင်းကတိုင်းခံလှည့်လေတဲ့အခါကျတော့နော်တဏှာရောက်တော့သူ့မှာရေတောက်ရှင်နေဆိုတော့ရေတောက်ရှင်တဲ့အခါကျတော့ဒီရေကြီးတော်ဆက်မဲ့လူကိုခိုင်းလိုက်တယ်ရေဆက်သားစမ်းပါဆိုတော့ ဒီနေရာရေရှားတဲ့ခါကျတော့အောက်မှာဒီဖြတ်သွားတဲ့ချောင်းလေးရေကနည်းနည်းလေးပဲရှိရလူတွေရှိပြေးတွေသွားတာနဲ့အကုန်လုံးရေကနောက်နေပြီအကုန်လုံးနောက်နေတယ်။နွေရာသီဖြစ်တဲ့အတွက်ရှိတဲ့ရေလေးကလည်းပူးနေတယ်။နဲလဲနဲတယ်ရှေ့ကမြင်နေတဲ့ခါတည်းသူရှိပြေးတက်တွေသွားတဲ့အတွက်ဖြတ်သွားပြီးသားဖြစ်တဲ့အတွက်ဒီရေကနောက်လဲနောက်တယ်။ပူတယ်နောက်တယ်အနှဲ့ထတယ်။ဒါတော့ကောင်းပြီရေကြီးတော့ဆက်သားမယ်လို့ဟာရှင်မင်းကြီးဒါကြီးကဒီမှာရေတဲ့ပူလဲပူတယ်နောက်လဲနောက်တော့ရွှင်ရည်ပါတယ်ကတ်တာကတ်ပါ။နော်မင်းရေရခတ်လိုက်ဆိုပြီးတော့မှရော့ဟောဒီပရမညာထက်ဆိုတော့ ဒီဗရမယစัจ जा ယတနာဗရမယကိုထက်လိုက်တဲ့ခါကျတော့ဗရမယယတနာထက်လိုက်တဲ့ချိန်ကမှစောစောလေးတော့ကနောက်ကျနေတဲ့ရေသည်ကြည်သွားတယ်ထနေတဲ့အနှဲတွေသည်ကျသွားတယ်ပူနေတဲ့ရေတွေသည်အေးသွားတယ်အဲ့ဒါမျိုးဒါတော့ရှုပ်ထွေးပြီးတော့မှတခါတည်းအခုလိုဟိုပြေးဒီပြေးပြေးနေတဲ့စောစောလေးတော့အနှဲတွေကပြေးနေအဲ့လိုရှုပ်နေတာတွေကလည်းရှင်းသွားတယ်အဲ့ဒါစစ်ကြဝဠမင်းရဗရမယယတနာစွန့်ရင်တတ္တိဒီတိုင်းမှာဦးဇင်းတို့ ဒကာဒကမတွေရဲ့တန်တန်အားလုံးရဲ့တန်တန်မှာတရားတရားကဖြစ်နေပြီဆိုရင်တရားတရားတွေတက်တက်ကြွကြွနဲ့နဲ့နဲ့နဲ့နဲ့ဖြစ်နေပြီဆိုလို့ရှိရင်လူတွေဆိုတာအပူရှိတာပဲနော်ဒါပေမဲ့ဘုရားတရားတန်ခါယရဏနဲ့ပတ်သက်တဲ့၃ပါးယရဏနဲ့၃ပါးနဲ့ပတ်သက်တဲ့အကြောင်းအရာလေးတွေကိုမြင်လိုက်ကြားလိုက်ဒါရွတ်ဖတ်လိုက်တရဇယ်လိုက် တွေ့လိုက်ရလို့ရှိရင်စောစောလေးတုန်းကပူနေတဲ့ဟာတွေကအေးသွားတယ်နောက်နေတဲ့စိတ်တွေ ကြေသွားတယ်ရှုပ်နေတဲ့စိတ်တွေရှင်းသွားတယ်နော်တလျောက်တလုံးနဲ့ပဲဥပမာပြောမယ်နော်လူတိုင်းသိတယ်ဗရာစာရီဘလောက်ယူလဲအဲဗရာစာရီဘလောက်တိဖြစ်သွားလဲယူမယူတိတန်အောင်ဖြစ်သွားတယ်တောကကြောင့်အုံမတကဖြစ်တာကိုပါဠိလိုတောကုံမတကလို့ခေါ်တယ်ဘာလဲလဲတောကကြောင့်အုံမတကဖြစ်တာဒီနေ့အပူကြောင့်ယူသွားတာတောကအပူဟတ်လို့ယူသွားတဲ့အချိန်ကမှအုံမတကဖြစ်တော့ ဒီစိတ်တွေဒီလုံးဝထောက်တရားမရအောင်ယူသွားတာအဝတ်ခန္ဓာကိုမပါတာတော့မသိဘူးဒါပေမဲ့မြတ်စွာဘုရားကသူ့ရှိရောက်လို့ရှစ်သမီးလို့တလုံးပဲခေါ်ရသေးတယ်အသိစိတ်ပြန်ဝင်သွားပြီခိုင်နော်တရားဘလောက်အေးတယ်လဲလာတော့ကအယူအဝတ်တောင်မရှိဘူးနော်ဒါတော့မြတ်စွာဘုရားအတန်တော်ကလေးပဲကြားရသေးတယ်တရားရဲ့ယုံနာဓမ္မပရမတ်ဒီဘာမှမရှိမပါသေးဘူးရှစ်သမီးလို့တလုံးပဲခေါ်သေးတယ်စောစောတုန်းက ဘလောင်စုပွတ်ပြီးတော့ပွတ်ပွတ်ဆူနေတဲ့သောကအပူဟာချက်ချင်းအေးသွားတယ်ကိုကိုကိုဘာမှမသိဘူးစိတ်တွေအကုန်လုံးထွေးလုံးရက်ပတ်ကြောင်လျှောက်ချဖြစ်နေတဲ့စိတ်တွေပြန်ပြီးကြီးသွားတယ်နော်တောကအပူတွေတခါတည်းအကုန်လုံးထက်ဟက်ခံထားတဲ့အခါမှာဟောမိကိုပြည့်နေတဲ့အခန်းကြီးလို့ဘာမှမမြင်ရတဲ့အခါမှာသူ့ရှိကရှိတာတွေဟာလူရည်လားကျွဲတွေလားနွားတွေလားရှစ်စရာလားနော်ဘာလားညာလားဆိုတာလုံးဝမသိဘူးအသိစိတ်ပြောင်းသွားတာ ဆိုတော့အတိအမှောင်ကြာသွားတဲ့အချိန်ကမှနောက်ကျပြီးတော့မှအနယ်ထနေတဲ့ခွက်လိုဖြစ်နေတဲ့နော်သူ့ရဲ့စိတ်တွေဒီပြန်ပြီးရှင်းသွားတယ်ရှုပ်နေတဲ့စိတ်တွေရှင်းတယ်ပူနေတဲ့စိတ်တွေအေးတယ်နောက်နေတဲ့စိတ်တွေပြန်ကြည်သွားတယ်အဲ့ဒီလိုမျိုး သူ့ရဲ့စွမ်းအင်တတ္တိရှိတယ်တဲ့အဲ့ဒါမြတ်စွာဘုရားနေတွေ့လိုက်တဲ့အချိန်ကမှဘုရားပါလားဒါတရားပါလားဆိုတော့တတ္တာကြောင့်ဖြစ်သွားတာဒါစွမ်းအင်တတ္တိနော် ဒါတော့ဘုရားပေါ်မှာသူ့ရဲ့ကြည်ညိုမှုတွေဘယ်လောက်ကြီးတယ်လဲဆိုတာအယူပြောက်တာကိုပါကြည့်ဒါတရားစွန့်ရင်တတ္တိပဲဒါတော့သူ့ရဲ့တရားစွန့်ရင်တတ္တိကြောင့်မလို့သူအဲ့ဒါလို့စိတ်ရဲ့ထောက်ရတရားကလေးကို ပေးလိုက်တာဒီဘုရားရဲ့အတန်တော်တရားအတန်တော်ပဲပြောချင်ပြောတရားတန်ဘာမှမပါသူချစ်သမီးပဲရှိသေးတယ်သို့သောချစ်သမီးလို့ထွက်လာတဲ့အတန်တဲမှာမြတ်စွာဘုရားရဲ့ကရုဏာတော်နော် boundless compassion အနန္တကရုဏာ နော်ကရုဏာလို့ပြောရင်နဲမှာဆိုလို့ဦးဇင်းတို့ကနည်းနည်းရှင်းအနန္တထည့်ပေးလိုက်တယ် boundless compassion ကရုဏာအတန်ကြောင့်မလို့ဆင်းရဲဒုက္ခရောက်နေတဲ့တတ္တဝါပေါ်မှာကရုဏာအတန်နဲ့ခေါ်လိုက်တဲ့မြတ်စွာဘုရားရဲ့အတန်တော်ကလည်းအင်္ဂါ၈ပါးနဲ့ပြည့်စုံတော့အယူကိုတောင်ပျောက်စေနိုင်တယ်ဒီအတန်တော်ကိုခံယူတဲ့ပတ္တဆာရာဒကမာကြီးမှလည်းပဲတရားတရားနဲ့ခံယူလိုက်တဲ့အတွက်အယူပါပျောက်ရတယ်ဒါကိုစဉ်းစားကြည့်တယ်နော်ယုံနာအာကြီးမှ အကြည်တာလဲအားကြီးတယ်ဒါလက်တွေ့ပြောတာနော်လူတိုင်းသိတဲ့ story နဲ့ပြောတာဒါတော့ तू ဒီဒီနေရာမှာယုံမှုမရှိခဲ့ရင် तू စိတ်တွေကြည်နိုင်မအောင်မလားမကြည်နိုင်ဘူးဒါကြောင့်မိမိတို့မှာအပူဟခံရတဲ့အခါဒေါကအပူဟခံရတဲ့အခါဒေါသအပူဟခံရတဲ့အခါအများကြီးပဲအပူရဲ့အဖြစ်ဖို့အကိရိတာ၁၀ပါအပူတွေကြီးပဲအဲ့ဒီအချိန်ခါမျိုးမှာမိမိတို့ဘုရားတရားတန်ခါယတနာ၃ပါးနဲ့ပတ်သက်တာလေးတွေကိုနားထောင်လို့မြင်ရတွေးရကြားရတဲ့အခါမျိုးမှာဆိုရင် စိတ်ကလေးပြန်ပြီးတော့အေးသွားတယ်အဲ့ဒါကိုပြောတာဒါကြောင့်ယုံတဲ့အတွက်ကြည်သွားတယ်အဲ့ဒီလိုဖြစ်တဲ့အတွက်စိတ်ကလေးတွေမှာစောစောလေးတုန်းကနောက်ကျူပြီးတော့မှဘာမှမသိညာမှမသိဒေါသအငွေတွေလောဘအငွေတွေဖြစ်နေတဲ့အရာရှိနေတဲ့အချိန်ကမှခန္ဓာကိုယ်တွေက tension ဖြစ်နေတာခါတဲ့ဟော stress တွေအများများနေတယ်လို့ပဲခန္ဓာကိုယ်က tension တွေအများများနေတယ်နော်ဒီအတွက်ကြောင့်မလို့ခန္ဓာကိုယ်ရဲ့ပုံမှန်လက်ပတ်မှုတွေလည်းတွေ့လက်ပတ်မှုမမှန်ဘူးမမှန်တဲ့အတွက်ကြောင့်မလို့ဒီ သွေးရဲ့စိတ်ရဲ့ဒီဟာသွေးတွေကဒီလိုဖြစ်နေတဲ့အတွက်ကြောင့်ခန္ဓာကိုယ်ကြီးလည်းတခါတည်း vibration တွေဖြစ်နေတာအဲ့ဒီလိုတုံလှုပ်မှုတွေကစိတ်ရောစိတ်ရဲ့တုံလှုပ်ခြင်းရုပ်ဤတုံလှုပ်ခြင်းနှမျိုးလုံးဖြစ်နေတာတွေကိုငြိမ်းသွားတယ်တရားတရားဘုရားတရားသံဃာနဲ့အကြောင်းအရာနဲ့ပတ်သက်တာတွေကိုမြင်ရတွေ့ရကြားရတဲ့အခါမှာဒါဘသူကနေဆက်သွယ်ပေးတာလဲဆိုတတ္တာအဓိကတတ္တာပဲနော်ဒါကြောင့်ဒီတတ္တာရဲ့လက္ခဏာဒီယုံခြင်းလက္ခဏာရှိတယ် ယုံတဲ့အတွက်ကြောင့်မလို့ဆက်ဆက်ရအားလုံးကို ကြီးအောင်လုပ်ပေးတယ်။သူဘလို့ဖြစ်နိုင်တယ်လဲဘုရားတရားတန်ခါယရနာမြတ်သုံးပါးကံကံအကြောင်းတရားတွေအကျိုးတရားတွေနဲ့ပတ်သက်ဆက်နွယ်စဉ်းစားတဲ့အခါမြင်ရတွေ့ရကြားရနားရတဲ့အခါမှာဝေယဝစ္စလုပ်တဲ့အခါဗုဒ္ဓဝေယဝစ္စဓမ္မဝေယဝစ္စသံဃဝေယဝစ္စအိုးအများကြီးပဲထိုအခါတွေလောက်ရတဲ့အခါမှာလုံနေသောပုဂ္ဂိုလ်ဒီကြီးနေတာဖြစ်တဲ့အတွက်ဒုသရာတရားတွေပုပ်ပုတ်တက်ကြွလာတယ်ဖြစ်လာတယ်နော်ထိုသရာတရားတက်ကြွစွာဖြစ်နေတဲ့ခန္ဓာကိုယ်ဒီအာလုံးအနောက်အကျုပ်အပူ တောကတွေကင်းပြီးတော့ပေါ်ပါသောနော်တွတ်လက်သောကြည်လင်သောစေရောရုပ်ရောနှမျိုးလုံးဖြစ်တယ်အဲ့ဒါတရားတရားရဲ့အစွမ်းရဲ့တတိပဲနော်ကောင်းပြီအဲ့တော့တရားတရားနဲ့ပတ်သက်ပြီးတော့သူ့ရဲ့လက္ခဏာရတ္တပိစုပဒံဗရထံဆိုတာလစ်လာပြီးတဲ့အခါမှာထိုတရားတရားသည်တခါသူ့မှာအမျိုးအစား၄မျိုးရှိတယ်အမ်အကောင်းပြီခဏပြောဖို့နော် တရားတရားနွမ်းလာပြီညစ်လာပြီဆိုတာလည်းရှိသေးတယ်တရားတရားညှိုးနွမ်းတယ်လို့သုံးတယ်စာဒီမှာအဲ့တော့ညှိုးနွမ်းတယ်ဆိုတာကဘုရားတရားတန်ခါနဲ့ပတ်သက်တဲ့အကြောင်းအရာတွေမှာများသောအားဖြင့်နောင်တန်တရားဘဝတန်တရားတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုမိမိတို့ကယုံကြည်မှုအားနည်းလာပြီဆိုရင်အဲ့ဒါဘာဖြစ်လာလဲဆိုအဲ့ဒီပေါ်တွေမှာလှုပ်ချင်မှုစိတ်တွေအားနည်းတယ်နော်လှုပ်ချင်မှုစိတ်တွေအားနည်းတဲ့ပြီးဒါရဲ့နောက်ွယ်မှာဟောတော့ကအပြစ်ရှိပါတယ်လို့ယူဆထားတဲ့လုပ်ငန်းတွေကိုမိမိတို့က ဩသူတို့လည်းလုံနေတာပါပဲကွာဆိုပြီးကိုလည်းလုံလာတယ်ဒါကိုကိုကိုတိုင်းထွာကြည့်နော်သူများတိုင်းစရာမလိုဘူးအဲ့ဒါလိုလှုပ်တဲ့အချိန်ဒီယရနာမြတ်သုံးပါးပုံမှာယုံကြည်မှုအားနဲ့လာတာဒီနေ့နောင်ခံရမဲ့တမလွန်ကျိုးကိုထက်မတွက်တော့တာငရဲဆိုတာဟုတ်ချင်မဟုတ်မှာပါဒါဖြစ်လာတာအဲ့ဒါကိုကိုကိုတွေ့ကိုထက်ကဒီထက်ကဒီဂရီကျနေပြီတရားတရားရဲ့ဒီဂရီတွေဆိုတော့အဲ့ဒါတော့အဲ့ဒီလိုမျိုးဖြစ်ပြီဆိုတော့ငါစိတ်တော့မဟုတ်တော့အမှားလို့ဖို့က you are ready to do နော်တရားတရားကြတဲ့အတွက်အနှိမ့်ဘကိုဆင့်နေပြီဆိုရင်တော့တဲ့တရားတရားညှိုးပြီးနွမ်းပြီးခြောက်လာပြီအဲ့ဒါလိုဖြစ်တဲ့ချိန်ခါမှာဆိုရင်တော့မိမိတရားတရားကိုတက်ကြွစေမဲ့တရားမျိုးကိုနာကြားပေးရတယ်တရားနာရတယ်သို့မဟုတ်စာဖတ်ရတယ်သို့မဟုတ် တရားတရားတရားတက်ကြွစေမဲ့အကြောင်းအရာ topic နဲ့ဆွေးနွေးမှုလုပ်ရတယ်သိချင်တာအဲ့ဒီလိုဖြစ်တဲ့အကြောင်းအရာကိုနားမလဲတဲ့တရားဓမ္မတွေကိုမေးမြန်းရတယ်နော် ဒိုရီမိုရင်လည်းဘုရားတရားတန်ခါနဲ့ပတ်သက်တဲ့ဝေယဝစ္စတွေကိုနော်အများသူငါနဲ့စုပေါင်းပြီးတော့မှဝေယဝစ္စတွေလောက်ရတယ်အဲ့ဒါလိုလောက်တဲ့အခါဆိုရင်တော့မိမိတို့ညှိုးနွမ်း၆တွေ့နေတဲ့တရားတရားတွေပြန်ပြီးတော့တက်ကြွလာလိမ့်မယ်စိမ့်စိမ့်လန်းလာလိမ့်မယ်ရှင်လန်းလာလိမ့်မယ်ဒါလည်းအရေးကြီးတယ်ဒါတော့ကောင်းပြီတရားတရားဖြစ်တဲ့အခါမှာ၄မျိုး၄စားဒါကိုသွားကြစို့တရားတရားဒီနံပါတ်၁ပတာဒတ္တာဗါတယ်လေပတာဒတ္တာအဲ့ဒါ ဉာဏ်မပါဘဲနဲ့မြင်ကာကြားကာများဖြင့်ဖြစ်ပေါ်လာသောတရားတရားမျိုးဆိုတော့ဘုရားကြီးကိုမြင်လို့ကြည်ညိုလိုက်တာမျိုးခုနတန်ဃာတိုင်းကြီးမြင်လို့ကြည်ညိုတာမျိုးနော်လူစားတန်းစားမြင်လို့ကြည်ညိုတာမျိုးအာဥပရိယုတ်ကြီးခန့်လို့ကြည်ညိုတာမျိုးအတန်ကြီးကောင်းလို့ကြည်ညိုတာမျိုးနော်ဟာတရားအထုတ်နေတဲ့ပုံကိုယ်တွေငြိမ့်လို့တခါတည်းအဲ့လိုမျိုးတွေ့လို့ကြည်ညိုတာမျိုးဒါတော့မြင်ကမြကြားကမြနဲ့ကြည်ညိုတဲ့တရားသည် မိမိမျက်စိထဲမှာသဘောကျသွားတာပြောတာမဟုတ်လားသဘောကျတာကိုပသာရလို့ခေါ်တယ်ဘာလဲလဲစိတ်ထဲမှာသဘောကျသွားတာသဘောကျတဲ့အတွက်ပသာရဖြစ်တယ်ပသာရဖြစ်တဲ့အတွက်သူကစိတ်ထဲလေးမှာယုံကြည်ညိုမှုကလေးစိတ်ကလေးစားမှုကလေးဖြစ်တာအဲ့ဒါပထမဆုံးအဆင့်မြို့ဖလာအဆင့်လို့လည်းပြောချင်ပြောနော်ဒါပေမဲ့ဉာဏ်ပညာပါသလားဆိုတော့မပါသေးဘူးနော်ဉာဏ်ပညာမပါသေးဘူး ဒါတော့ဒီနေရာမှာဉာဏ်ပညာမပါသေးပဲနဲ့မြင်ကကြားကမျှနဲ့မြင်ရကြားရလို့ကြီးညိုတရာတရားဖြစ်တာကိုဗါတယ်လေပတာဒတတ္တာလို့ခေါ်ပါတယ်။ကောင်းပြီဒုတိယအဆင့်ဩကပ္ပနတတ္တာဩကပ္ပနဗါတယ်လေဩကပ္ပနဆိုတာအတွင်းထဲကိုဝင်တာကိုပြောတာအခုနကတက်ဝင်ဆိုတဲ့နေရာမှာတက်ဝင်တက်ဝင်လို့သုံးတဲ့နေရာမှာမိမိဒီအဆင့်တစ်ဆင့်ကိုကြော်ထားတယ်ပတာရဆိုတဲ့အဆင့်ကနေလွန်ပြီးတော့ အတွင်းထဲကိုနှစ်နှစ်နဲ့နဲ့ဝင်သွားပြီဆိုရင်တော့အဲ့ဒါဩကပနခေါ်မယ်နော်ဒါတော့ဦးဇင်းတို့သာသနာမှာဩကပနလို့ခေါ်တဲ့ဘုရားတရားသံဃာနဲ့ပတ်သက်ပြီးမမိတ်မတုံသက်ဝင်ယုံကြည်သောတရားဓာတ်ထဲမှာတော့ဦးဇင်းတို့လောကမှာဗုဒ္ဓဘာသာလောကမှာလူမိုက်ကြီးလို့နာမည်ကြီးပါတယ်ဇာတသက်ကိုပြောထားတယ်ဥပမာပေးထားတာကဲနော်ဒါကြောင့်လူတွေကဗီလိန်ဖြစ်ရင်ဗီလိန်နေရာမှာပဲထားတယ်အခုသူဗီလိန်မဟုတ်ဘူးဘယ်နေရာရောက်နေလဲဟီးရိုးနေရာရောက်နေတယ် နော်ဒါတော့အဇာတသက်ဟာမိုက်တဲ့အချိန်တုန်းကလည်းကန့်ကောက်အောင်မိုက်တာဖအေတတ်တိထိမိုက်တယ်ဖယားကိုအတခိုင်းတိထိမိုက်တယ်ဒါပေမဲ့အဲ့ဒီအကျွတ်တရားကိုရလို့ကြီးညိုသွားတဲ့အခါမှာမြတ်စွာဘုရားပြိဋိဘံဆန်တဲ့အကြောင်းအရာဇာတတန်မင်းကိုရှောက်တော့မယ်ဆိုတော့တက်ရဲ့ရှောက်လို့မရဘူးဆေးစိန်ထားတဲ့ဆေးတွေဟိုရောပြီးတော့စိန်ထားတဲ့ဆေးခံကြီးတွေကိုအစင်ခံပြီးတော့ရှင်မင်းကြီးဆေးခံတွေကိုအရင်ဆင်းတော်မူပါပြီးမှမြတ်စွာဘုရားပြိဋိဘံဆန်ပါတယ်ဆိုတဲ့အကြောင်း ဒီဆေးကန်ထဲမှာထားပြီးမှရှောက်တော့ဒါတောင်မေ့သွားတယ်ဘုရားပေါ်မှာဘလောက်ကြည်ညိုတယ်လဲနော်ဘလောက်ထိကြည်ညိုတယ်လဲဒါတော့ဘုရားကိုအဲ့ဒါလိုနစ်နစ်နောနောနော်ကိုတတိတရားတောင်မေ့သွားလောက်အောင်ကိုကြည်ညိုတာသူဘုရားပေါ်မှာအဲ့လောက်ကြည်ညိုတာဒီကြည်ညိုနဲ့ကိုသားသမီးသေးလို့ဟက်တကြီးမေ့သွားတာနဲ့ကွဲပြီစီနော်ဟောမှာတင်းကြိုင်းနေမှာခြေချိုးလက်ချိုးရက်ခတ်ပါဇက်မှုတ်အဇာတတအဲ့ဒါမျိုးမဟုတ်ဘူးတောခါကြောင့်ဖြစ်တယ်ဟာမဟုတ်ဘူး ဖះကိုကြီးညိုလွန်းလို့ကိုဆုံးရှုံးရလို့ဖြစ်သွားတာအဲ့ဒါဩကပနာဟိုကကိုသားကြောင့်ကိုမယားကြောင့်ကိုလင်ကြောင့်ကိုသမီးကြောင့်ဖြစ်တာတောကကြောင့်ဖြစ်တာဟိုကတောကဆိုမဲ့သူကယရနာနဲ့သုံးပါးနဲ့ပတ်သက်တယ်နော်အဲ့ဒီလိုမျိုးပြောတာဩကပနာတတ္တာနံပါတ်3အဓိကမတတ္တာတဲ့ဗါတယ်လေအဓိကမဆိုတာကတော့ပြောရမယ်ဆိုရင်မေဤအစွမ်းအဖြစ်လာသောအရိယာပုဂ္ဂိုလ်၏တတ္တာတရားမျိုးလောလောပြောကြပါစို့ဗျာ အရိယာမက်ကိုရောက်မှအ ਨੇ ဆုံးသောတာပန်ဖြစ်မှရနိုင်တဲ့တတ္တာတရားမျိုးတဲ့အရိယာတို့ရဲ့တတ္တာလေလွယ်လွယ်ပြောရင်ပါတယ်လေသောတာသောတာပန်မှမဖြစ်သေးရင်မက်ကိုမရောက်သေးရင်ဒီတတ္တာမျိုးရကိုမရအောင်တော့ပုရိသေမှာမဖြစ်ဘူးလို့ဆိုလို့တယ်ဒါကြောင့်အဓိကမတတ္တာဒီအရိယာဖြစ်မှရနိုင်တဲ့တတ္တာတရားမျိုးနောက်အာဂမတတ္တာတဲ့ပါတယ်လေအာဂမတတ္တာဆိုတာဘုရားအလောင်းတို့ဤတတ္တာတရားမျိုး အဲ့တော့ဘုရားအလောင်းရဲ့တာဝန်ကြီးဆိုတာနည်းနည်းနုံနုံမဟုတ်ဘူးလေးတင်ချင်းတဲ့ကဘာတသိန်းဆိုတော့ပထမဆုံး prediction ဒီပင်္ဂရာမြတ်စွာဘုရားရှိကနေရပြီးတဲ့အချိန်ကမှာဒီပင်္ဂရာယသိဘဝကနေပြီးစဖြစ်ရတဲ့အခါကျတော့အဲ့ဒီကနေနောက်လာမဲ့လာမဲ့လာမဲ့ဘဝတွေမှာငါဖျားလောင်းပါလို့ဘယ်လိုလုပ်သိဘယ်လိုလုပ်သိနောက်ဘဝမသိနိုင်ဘူးရိုးရိုးလူဘယ်လိုလုပ်သိမလဲဒါပေမဲ့ဖျားလောင်းကြသိတယ်နော်ဖျားလောင်းကသိတယ်ငါဟာဖျားလောင်းဒါကြောင့်မလို့ငါဒီဖျားလောင်းတို့ကျင့်စဉ်ကိုလက်ရမယ်ဆိုတာ နော်လူဖြစ်ဖြစ်နတ်ဖြစ်ဖြစ်တိလိษံဖြစ်ဖြစ်အဲ့ဒီဟာမပြည့်ဘူးအဲ့ဒီတတ်တာကသူ့ကိုထိန်းပြီးတော့မှအဲ့ဒီတတ်တာကနေသူ့ push လုပ်ပေးသွားတာဆက်လို့ဆက်ဖြစ် perfection ကိုဆက်ဖြစ်အေးတရားအထုတ်မယ်ဆိုလဲအနုလောမညာတဲ့အထက်ကိုတက်ပြီးတော့အာမထုတ်ဘူးသောတာပန်ဖြစ်သွားရင်ပြီးရောမရတော့ဘူးပြန်ဆင်းလို့မရဆိုတော့အနုလောမညာကနေအောက်ကိုပဲသူတရားအထုတ်တယ်ယသိရောတဲ့နေဖြစ်လို့ချင်းဇန်နေပါရရမယ်ဝိပဿနာအထုတ်ရင်အနုလောမညာရဲ့အောက်မှာပဲရှိတယ် ဒီအထက်မတက်ဘူးအထက်တက်လို့မတော်လို့တခါနုလောမဆိုဂုတ္တဘူရောက်လို့သောတာပန်ဝင်သွားလို့ရှင်ဖြစ်ပါအောင်မလားဘုရားမဖြစ်တော့ဘူးပြီးပြီစခန်းဆုံးပြီဒါကြောင့်ဝိပဿနာအားထုတ်ရင်အနုလောမဉာဏ်အောက်မှာပဲရှိတယ်အဲ့ဒီလောက်မှာပဲရပ်နေတယ်အထက်မတက်ဘူးဒါတော့အဲ့ဒီဟာကိုဝိပဿနာအားထုတ်ခဲ့လို့ရှင်လည်းပဲအထက်ကိုအဲ့ဒီလိုအရိယာနဲ့ရောက်မသွားအောင်ထိမ့်ပေးတာရောရောက်လျာဘဝမှာလောရမဲ့ပါရမီဖြည့်ဖို့ကိုရောကိုဒီအာဂမတတ္တာကနေသူ့ကိုတွန်းတွန်းတွန်းပေးသွားတာအဲ့ဒီတတ္တာကြောင့်ဘုရားအလောင်းကဘုရားအဖြစ်ကိုရောက်ရတာ ဒါကတော့ဘုရားလောက်မှာပဲရှိတယ်နော်ဒါတော့ကောင်းပြီဒီနေရာမှာဦးဇင်းတို့ဒီအဓိကမတတ်တာအကြောင်းလေးနည်းနည်းလေးပြောကြစို့ဒါလေးကခဏခဏလေးကြားဘူးပါလိမ့်မယ်ဒီရိုးရိုးတတ်တာကိုပသာရတတ်တာတော်တော်လေးနစ်နစ်နောင်နောင်ကြီးကြီးညိုညိုဖြစ်ပြီဆိုဩကပနာတတ်တာအဲ့ဒီကနေတဆင့်တည်းအရိယာတတ်တာလို့30ကိုခေါင်းထဲမှာစီးထားလိုက်ဒါတော့မိမိတို့ဟာ ပတာရတ္တတာဆိုလို့ရှိရင်တော့အော်ငါတို့ဘုရားတရားတန်ခါရိုးကြည်ညူတတ်တာဆိုရင်တော့ဒါငါပတာရတ္တတာပဲရှိသေးတယ်လို့မှတ်ထားအဲ့ဒီကနေပြီးတော့ဘုရားရဲ့ဂုံတရားရဲ့ဂုံတန်ခါဂုံနော်ဒါတွေကိုဂုံရအောင်နော်နှစ်နှစ်နောနောစဉ်းစားတတ်ပြီးဒီသာသနာနဲ့ပတ်သက်တဲ့အကြောင်းအရာတွေမှာမိမိဒီဘဝနဲ့အနှင်း၍ကိုမှအလုတ်လုံနေပြီးယုံကြည်လာပြီဆိုရင်ကိုဩကပနာတော်ဝင်လာပြီအဲ့ဒါနော်ဩကပနာဝင်လာပြီစီးပွားရေးကြောင့်တားကြောင့်သမီးကြောင့်ယာဓုကြောင့်မစွန့်တော့ ဒါကိုကိုမလဲတော့ကိုဘာသာရေးယုံကြည်ချက်ကိုမလဲတော့အဲ့ဒါအောက်ကပဏအဆင်းရောက်လာဒါပေမဲ့မလဲတော့ဘူးဆိုတာကတေချာပြီလားဆိုတော့မတေချာသေးဘူးမလဲတော့ဘူးဆိုတာက တော်တော်လေးခိုင်ပါတယ်သို့တော့အတွန်းအတိုက်များလာရင်ဆင်းရဲဒုက္ခများလာရင်တော့ပဲ့ထွက်သွားတတ်တယ်ဘာဖြစ်လို့လဲမမြဲသေးဘူးခြေတော့ကုတ်တယ်အမြစ်ကတိုသေးတယ်နော်အမြစ်တိုတဲ့အတွက်နှုတ်ရင်ကျွတ်တန်သေးတယ်အဲ့တော့သို့တော့တော်တော်ကြီးတော့တောင့်တင်းလာပြီလို့ဆိုလိုတယ် ဒါတော့အဲ့ဒီကနေပြီးတော့မှအဓိကမကိုရောက်ပြီးမဉဏ်နဲ့လဲထိတွေ့လိုက်ပြီဆိုတဲ့အခါကျတော့အာအဲ့ဒီကျမှ unshakable confidence ဖြစ်သွားတာအဲ့ဒီဟာမျိုးကသူ့ကိုလာပြီးတော့မှတုံလုံးချောက်ချစီရမလုပ်လို့မရတော့ဘူးသူ့ကိုယာဒူးပစ္စည်းဥစ္စာပေးရတော့လည်းပဲပြောင်းလို့မရဘူးချောက်လို့လည်းပဲမပြောက်တော့သူအသက်ပဲအသေးခံခြင်းခံမယ်ပြီးတော့မှလာလက်ပတ်လို့လည်းမလဲမလဲတော့ဘူးတူတူလေးပဲပြောမယ်နော် story တက်သိရှိသွားမှာဆိုတော့ဗုဒ္ဓနုနာကြီးဆိုအားလုံးသိတယ်နော် သုံးဘဗုဒ္ဓနုနာကြီးအနုဘဝဘဝကလည်းပြစ်တယ်ဒါတော့ထမင်းလေးတလို့စားရဖို့ရဟိုဘက်နားမှာတော့ဟာလာဘုရားတရားပွဲရှိနေတဲ့ခါဒါတော့မန္တကြီးပဲငါတော့အစားတောက်လေးတော့အကျွမ်းချန်လေးတော့စားလိမ့်မယ်ဆိုတော့စိတ်နဲ့သွားတာသို့တော့ဘုရားကိုမြင်လိုက်တဲ့အခါမှာသူ့ရဲ့ဆာလောင်တာတွေပျော်ပြီးတော့သူတို့မှတော့တရားတွေပါအေးအေးဆေးဆေးနာနေနေအဝယ်ကောင်းစားလာတွေဝတ်နိုင်နေပြီးတော့မှတရားလည်းအေးဆေးနာနေနေငါကြတော့ခန္ဓာကိုယ်ကြည့်လိုက်တော့အနုသည်နေရတဲ့ဟာက homeless ပြီးတော့မှလည်းပဲသူများလိုလည်းပဲအေးအေးဆေးဆေးဘဝကိုမနေနိုင်ဘူး။အော်သူတို့ကံနေငါကတဲကွာပါလား ဒါတော့ငါမှာဖះနဲ့တွေ့တာတောင်သူတို့လည်းတရားမနာနိုင်ဘူးဆိုတော့ပရိသတ်အစွန်လက်နဲ့တရားနာအဲ့ဒီကမှဒီပရိသတ်ကြီးတစ်ခုလုံးမှာအဲ့ဒီဒုတိယတစ်ပဲဒေါတာပန်ဖြစ်မှာဒါကြောင့်ဖះလည်းသူ့ကို direction ပေးပြီးတော့မှသူ့ကိုသူသိကျင်တဲ့တရားတန်ဟောတူတူပြောကြဆိုဒေါတာပန်ဖြစ်နော်ဒေါတာပန်ဖြစ်တဲ့အခါကျတော့ तू ကဖះသွားပြီးတော့ဂျေစုတင်တဲ့အကြောင်း appreciate လုပ်ပြီးတော့ဥချလိုက်ခြင်းတာဒါပေမဲ့လူကြီးကုံတန်အတန်းဝိုင်းကြီးကြားတဲ့ကြီးကနေလာရမယ်ဆိုတော့ဒီအနူနာဘယ်လိုလုပ်အဝန်ခံမလဲအကုန်ကောက်ထုတ်ပါအကုန်ရိုက်ထုတ်မထုတ်ကံကောင်း ဒါတော့အရိယသောတာပန်ကိုရိုက်ထုတ်ရင်သူတို့အပြစ်ဖြစ်မှာဆိုလို့သူမဝင်ဘူးနောက်ဘုရားကြောင်းပြန်မှာလိုက်သွားလိုက်သွားတယ်အဲ့ဒါကိုတရားမင်းကသိလို့ဟာသုဘဗုဒ္ဓနုနာတေကြီးတော့ကြောင်းလိုက်သွားပြီငါသူ့တော့စားအောင်ပါပဲဆိုပြီးတော့ကောင်းကင်ကနေသူ့အယုံမပြဘဲနဲ့ဟဲသုဘဗုဒ္ဓနုနာကြီးမင်းဘုရားတရားတန်ခါကိုဘုရားမဟုတ်ဘူးတရားမဟုတ်ဘူးတန်ခါမဟုတ်ဘူးလို့ပြောငါမင်းတခါတည်းစီစီဥစ္စာစီစဉ်ဥစ္စာတွေကိုကောင်းကင်ကြီးနေအထိယတနာတွေပုံပေးမယ်ဆိုတော့အတဏ္ဍာကြားတာလူမမြင်ရဘူးဟဲ့ဘာသူလဲဆိုတာတရားမင်းဟမ်နော်ငါ့ကိုအခုချိန်မှာလာပြီးတော့ပစ္စည်းဥစ္စာတွေလာပေးမိမယ်လည်းပဲ ငါမယူတော့ဘူးတဲ့မင်းစီးစဲဥစ္စာနဲ့လာပေးလို့လည်းငါလက်မခံတော့ဘူးနော်ငါကိုဒီသူကထပ်ထပ်ပြီးတော့လုံနေတဲ့ခါကျတော့ဟာဒီတရားတော်တော်ရှုပ်တာပဲဆိုငါ့ကိုတောင်ထုတ်ပြေးတာနော်လေဒီဥဝိလာသာပြောတဲ့စကားနဲ့ပြောရရင်တို့မြတရားပပကကလာမလာတာတောင်မမြင်ရဘူးဆိုအထက်ကဘုတ်အဖွဲ့တွေမှာဂုံဂုံနေလို့ဆိုတာဟောတော့ကတော့ပြောတာပပကလာတဲ့တရားနော်ဒါတော့တရားများပပကတောင်မလာလို့တို့မမြင်ရတာကြာပေါ့ကွာနတ်ပြည်ကတရားတော့ဝေးရောဆိုလို့နော်တရားတောင်ငေါထုတ်တာ ဆိုတော့ तू အနုသေးနော်အနုသေးအနုသေးဆိုပေမဲ့ဒီလောက်ဆင်းရဲတဲ့ homeless ကသူ့ကိုကောင်းကင်ကြီးနဲ့အထီးယရနာပစ္စည်းတွေပုံပေးမယ်ဆိုတာတောင်မှပစ္စည်းဥစ္စာနဲ့လာပြီးတော့မြားလို့ရသေးရဲ့လားမရတော့အဲ့ဒါကိုအဓိကမတတ်တာလို့ခေါ်တယ်အဓိကမတတ်တာအဲ့ဒီဟာပဲနော် နောက်တစ်ခုဟောဒနင်းစာနေဆိုတဲ့ပုံလေးမှာကြီးသူယောက်ျားပုံနာသူတို့ဗြဟ္မဏဟိန္ဒူယူယူတဲ့ခါကျတော့သူတို့အာလူကြီးလူကောင်းတွေကိုခေါင်းဆောင် orange တွေပေါ့ဗျာသူတို့ရဲ့ဆရာကြီးတွေဖိတ်ပြီးတော့ကျွေးတယ်ပေါ့နော်ဆိုကျွေးတယ်ပဲဆိုပါတော့ အဲ့တော့သူကတစိကလေးရှိနမောတတတစိကလေးရှိနမောတတလည်းမြောက်လည်းမြောက်ယောက်ကဘာသာမတူမိမဗုဒ္ဓဘာသာသောတာပန်ယောက်ျားကယမနာဝါဒဒါတော့နင်ကတစိကလေးရှိနင်တို့ရန်ကောဓမနမောတတပဲအားရှိနမောတတမနေ့ဖြန်ငါဆရာကြီးတွေလာတဲ့ချိန်တော့နင်မယောင်လည်းမယောင်စေနဲ့နမောတတလည်းမထွက်စေနဲ့ဆိုတော့မတတ်နိုင်ဘူးတဲ့ဒါအမြဲတမ်းယောင်တိုင်းဒါပဲဆိုနေကြဆိုတော့လေနင်ယောင်ရင်ယောင်ကြီးဟောဒီမှာတွေ့လာဒါဆိုငယ်ကြီးတော်ဒါထုတ်ပြတာဟုတ်ရှင်လည်းခုံးတယ်ဒါတော့မနေ့ထကြတော့နောက်တစ်နေ့ကြတော့ဒီလိုကျူးပွဲလုပ်တော့ပဲတရင်ပြူရင်ချင်ရင်လည်းပဲနောက်တော့တခါတည်း မောင်ရည်လဲခွဲပကပြုတ်ကြပါဇက်ကနမောတတဆိုတာဟာသူတို့ကအဲ့ဒီနမောတတအတန်ကြားလဲခြင်းခါမှာသူတို့အတွက်ကအမင်္ဂလာအကြီးအကျယ်ဖြစ်တာအကြီးအကျယ်ဖြစ်တဲ့ခါကျတော့စားပြီးသားစားရမယ့်အစားတောက်တွေကလည်းပဲဒါမတန့်ရှင်းတဲ့အစားတောက်တွေဖြစ်တယ်ဒီအတန်ကလည်းအမင်္ဂလာဖြစ်တယ်ဆိုတော့အဲ့ဒါကိုယွန်စရာကြီးလို့သဘောထားနှာခေါင်းနဲ့မျက်နှာတွေရှုပ်ပြီးတော့မှအကုန်လုံးထွီထွန်ထွေးပြီးတော့မှအကုန်ထပြန်သွားတာဒါတော့ထပြန်သွားတာ तू သူ့ကိုရှစ်အောင်လုပ်ရကောင်းလားဆိုတော့သူ့ယောက်ျားကဓာကံပြီးတတ်မယ်လို့တော့ လဲဆင်းပြီးတယ်။ဘုရားကိုနမောတတနော်တခုလေးဖြစ်တိုင်းဘုရားကိုအမြဲတမ်းဆိုယုံနေမှုဘုရားရှိတဲ့ဘက်မှာလှည့်လိုက်သေးတာဘုရားရှိမဲ့အရာလှည့်ပြီးမှဆိုရဲဆိုတော့ဒါရှင်အသိပဲတဲ့အခုမှဖြစ်တာမဟုတ်ဘူးလောက်ကြံတာမဟုတ်ဘူးလို့ဆိုလို့တယ်ဆိုတော့ကျမဘုရားကြည်ညိုတာကအခုမှမဟုတ်ဘူးနော်ဒါတော့ရှင်သက်ရှင်သက်ဆို level ဆင်းပေးတာကအသက်သေးဖို့ကြောက်ရင်လားမကြောက်ဘူးအဲ့ဒီတတ္တတရားမျိုးဒီအသက်နဲ့လဲပြီးတော့ဘုရားကိုကြည်ညိုတာဒါကအသက်နဲ့သူ့ရဲ့တရားတရားရဲ့စွန့်ရင်ပြောတာနော် နောက်တစ်ခုဒိဋ္ဌိတွေတပဲဘယ်စကဒါကဒကာတယောက်ကလည်းဒီလိုပဲသာဝတိမှာသူကဒိဋ္ဌိတွေရဲ့တပဲနော်ဗုဒ္ဓဘာသာမဟုတ်ဘူးပြောကြပါစို့ဒါတော့မြတ်စွာဘုရားဒီနေ့ကြည့်လိုက်တော့ဒီလူကသောတာပန်ဖြစ်မှမှန်းသိလို့သူ့အိမ်ရှိသွားဆွန့်ရတာဟေးဘောရမဆိုတာလေမင်းနေတထေးတကြွယ်တွေကိုကိုွယ်တာပဲလူကြီးလူကောင်းပဲပြောရမစင်ဘာသာရေးကောင်းဆောင်တယောက်ပဲဒါကြောင့်မလို့သူ့ရဲ့ဂုံကြီးမြတ်မှုကိုလေးစားသောအဖြစ်ငါဆွန့်လို့တော့လူလိုက်အောင်ပဲဆိုအိမ်နဲ့ပြင်ပြီးတော့ဆွန့်ဆွန့်လေးလောင်းတာဆွန့်လေးလောင်းတာ ဒီအချိန်မှာသူ့ကျေးဇူးတင်တဲ့အကြောင်းကလေးပြောတာပေါ့ဗျာလူဆိုတာအေးပါကွာအမင်းကျမ်းပါပါတိချမ်းသာပါစေလို့သူလိုစကားလေးစရင်ကနေလူဆိုတာလည်းပဲဒါနော်ခင်မင်မှုအထင်ကြီးမှုကလေးရှိပြီဆိုသူဘာပြောပြောကျင်တတ်တယ်ကျင်တတ်တော့သူ့ရဲ့ပြောတဲ့အတန်ပေါ်မှာ attention က automatically ရောက်သွားပြီ။ဟောသူကငါ့ကိုဒီလောက်ဂုံကြီးတဲ့ပုံကိုတယောက်ကနေပြီးတော့မှငါ့ကိုဒီလိုပြောတာပဲဆိုကျင်တတ်တာပဲ။နော်ကျင်တတ်တာပဲ။ဆိုတော့ဒီဘာသာတစ်ခုရဲ့ခေါင်းဆောင်ကကိုယ့်ဘာသာမဟုတ်ပေမဲ့လည်းပဲသူတို့ကကိုယ့်ကို ရီမုံမုံချိုချိုတာတာဆစ်ဆိုင်လူတိုင်းကြိုက်ကြတာပဲဒါတော့အဲ့ဒီဟာနဲ့နားထောင်ရင်းကနေဘုရားကတည်တယ်သူ့ကိုအတန်းရှင်းပြီးပြီဆိုလို့ရှိရင်ကာမစိတ်တမုဒုစိတ်တဆိုတာကာလစိတ်တမုဒုစိတ်တဝိနိဝရဏစိတ်တစာမှာရှိတယ်အစဉ်တန်းလေးစိတ်ကလေးကပျော့ပြောင်းလာပြီနူးညံ့လာပြီအတန်းရှင်းလေးပြေးလာပြီသူ့ဘာကိုအာယုစူးစိတ်လာပြီဆိုရင်ဘုရားအဲ့ဒါကိုစောင့်ကြည့်နေတာတတချင်းတတချင်းဟုတ်လို့တည်တယ်သူ့စိတ်ကဘာလဲဆိုတာကို तू ကဘုရား he can read နော် our mind စိတ်ကိုသိနေတယ်ကြည်နေတယ်ဆိုတော့ဒီအစင်လေးဘယ်အစင်ရောက်ငါဘာလုပ်ရမလဲဆိုတော့တန်းသိတယ်အဲ့ဒါတော့အဲ့ဒီအစင်လေးတိုင်းတရားလေးတူတူပြောခုနကတကားကတောတာပန်ဖြစ်သွားတာဒါတော့မြတ်စွာဘုရားကြောင်းပြန်ပြီးလို့ဆွန်းလေးတရားလေးကိုဟောကြောင်းပြန်ပြီးတဲ့အချိန်ခါမှာမာနကြီးကနေပြီးတော့အဲဒီလူတော့မြတ်စွာဘုရားတရားခေါ်တယ်တရားမရလားမသိဘူးဆိုဘုရားအအောင်ဆောင်ပြီးတော့အိမ်ရှိပြန်လာနော်ခုနပုံစံတည်းချွတ်ချွတ်စုပ်ပဲတခါတည်းအကုန်ဖန်ဆင်းပြီးတော့လာဟေးတခါကြီးငါအခုနပြောသွားတာမှားတယ်ဟေး ရုပ်တိုင်းအနိစ္စမဟုတ်ဘူးကွာသိလားတချို့ရုပ်တွေကနိစ္စတွေလည်းရှိတယ်တချို့ရုပ်နာတွေကဒုက္ခကြီးပဲမဟုတ်ဘူးဒုက္ခလည်းရှိတယ်ကွာဟာတချို့ကလည်းပဲအနတ္တကြီးပဲလည်းမဟုတ်အတ္တလည်းရှိသေးတယ်ဆိုတော့လာပြီးတော့မြတ်စွာဘုရားဟောတာကအနိစ္စဒုက္ခအနတ္တသူကပြန်လာပြီးတော့ပြင်ဆင်ချက်က correction လုပ်တာကနိစ္စဒုက္ခအတ္တဘုရားတို့မြည်ဒီမှာအဒွဇဝဆနာဗုဒ္ဓဘယ်တော့မှစကားနှခုရှာနှခွနဲ့မဆိုဘူးတလုံးတိသောစကားကိုပဲဆိုတယ်နော်ဘုရားမှာ correction ဆိုတာမရှိဘူး white out လုပ်ဆရာမလို့ ဦးဇင်းတို့မှာဘဝတောင်လို့တာ correction လုပ်တယ်ဒါတော့ဖခင်တို့မြေတင်မှာ correction လုပ်တယ်ဆိုတာထုံးစံမရှိဘူးမှားသွားလို့ပြင်ဆင်တယ်ဆိုတာဘယ်တော့မှမရှိဘူးအမှားပြင်ဆင်ချက်ဆိုတာစကားကိုတလုံးတီးတစ်ဖြောင်တီးတစ်ခါပဲပြောတယ်ဒီလိုစွန့်ရင်တတ္တိရှိတဲ့ဖခင်မှာသူကသောတာပန်ဖြစ်နေပြီဆိုတော့တခါတည်းသိပြီလေဘုရားအနိစ္စဒုက္ခအနတ္တမူကြီးချပြီးတော့မှ principle အနေနဲ့ဒီယုံနာသဘောဒါပဲရှိတယ်ဆိုတာကိုကောက်ချက်ချပြီးတော့ तू ကဆွဲထားတာကိုနေဆာဒုက္ခအတ္တလို့လာပြင်မှတော့သင်မာနမဟုတ်လားလို့တန်းပြီးတော့ ထုတ်လိုက်တဲ့အခါကျဟုတ်ပါတယ်ဆိုအဲ့ကျမှထွက်ပြေးသွားတာဆိုတော့သောတာပန်ဖြစ်ရင်အဲ့ဒီလိုတွေလဲလာလှဲ့လို့ရသေးရဲ့လားမရဘူးပုထုဇဉ်ကြတော့ဟေးမင်းတို့ကွာမင်းတို့ဖះနဲ့ငါတို့ဖះအတူတူပါပဲကွာ ကောင်းကင်ပဲသွားကြမှာပါနော်ဟိုကလည်းဟာမင်းတို့ဖះဆိုတာငါတို့ဖះကုစုတဲ့မှာတစုပါဝင်ပါပဲကွာအတူတူပါပဲကွာအဟုတ်ပါပါပဲဖះတဲ့ကတော့ကောင်းတာဟောတာပါပဲကောင်းတာလို့အတူတူပဲနေမှာပါဆိုတော့ကိုလည်းပဲခက်ရော့ရော့ခက်ပြော့ပြော့ခွေသွားတာသောတာပန်အဲ့လိုမရှိဘူးနော် သူကနဲ့သူပိုင်ပိုင်နေနေပြက်ပြက်သားသားတည်ပြီးတဲ့အတွက်လက်ထိုးလို့ပြောင်းမသွားဘူး။ခြောက်လို့ကြောက်ပြီးပြောင်းမသွားဘူး။လှက်ပတ်လို့လည်းလဲမသွားဘူး။ဒီစွန့်ရင်တတ္တိမျိုးရှိတယ်။အဲ့ဒါအဓိကမှာတတ္တာလို့ခေါ်တယ်။ဒါကြောင့်မိမိတို့ဒီပဇာရတတ္တာကနေဩကပနတတ္တာတို့ရအောင်တက်လှမ်းနိုင်ပါစေ။ဩကပနတတ္တာကနေလည်းပဲအဓိကမှာတတ္တာကိုရအောင်တက်လှမ်းနိုင်ပါစေ။ဒါတရားရဲ့အခြေခံကြီး။အာဂမတတ္တာလှုပ်ခြင်းလည်းရတယ်ဖះဆုတောင်းဖို့ရတယ်။ဝိလုံ ထိုလေးနီးတာနေပဲနေပေါ့နော်ကောင်းပြီဒါတော့ခုနကဟာကြီးညိုတယ်ကြီးညိုတယ်ပြောတယ်ဘာသာမတူတဲ့လူတွေလည်းပဲသူတို့လည်းသူတို့ဘာသာသူတို့ကြီးညိုတာပဲနော်ပြောရရင်တော့မကောင်းပါဘူးအိန္ဒိယရောက်လို့ရှင်တခါတည်းဟာရှိဝါလည်းကြီးတို့တခါတည်းသူတို့ကတော့အဲ့ဒါကြီးကိုသွားသားပြီးတော့မှလက်ကလေးနဲ့ထိလဲနဲ့ဘူးထိလဲလက်ကလေးနဲ့ဘူးလှလှကြတာမလေးပြောမနေနဲ့သူတို့ကတော့ဘုရားဘာသာတွေကနှာခေါင်းတွေရှော့ခိုးပေးလှဲလဲဒီပေးလှဲလဲလူတွေဖြစ်နေကြည့်စရာမျက်လုံးကုန်ဖွင့်ရဘူးနော်လူတွေရဲ့လိန်တွေကိုအဲ့ဒါလေးလောက်ထားတာသူကလိန်ကဆိုတဲ့ပါဠိလိုရေးတယ်သူက sex ကိုပြောတာ တို့မှတော့ကြည်ညိုနေတာသူတို့လက်တရားမဟုတ်ဘူးလားမေးစရာမရှိဘူးလားဦးဇင်းတို့ကဒါကြီးကိုမျက်နှာတောင်းမျက်စိတောင်းမဖွင့်ရဘူးသူတို့ကတော့အဲ့ဒါကြီးလာလာပြီးတော့မှတိုးလိုက်ထိလိုက်တိုးလိုက်ထိလိုက်လုပ်နေတာကဲသူတို့ကจิตတည်မင်္ဂလာဒိဋ္ဌိတင်နေတာဆိုတဲ့အခါသူတို့ကကြည်ညိုတဲ့တတ်တာမဟုတ်ဘူးလားမေးစရာ question ကတက်လာပြီခု ဒါတော့ဦးဇင်းတော်စောစောတယ်လို့ဒါကိုလက်မဲ့ထားပြီးတော့မှစောစောပြောတာဘုရားတရားသံဃာယတနာသုံးပါးကံကံဤကျိုးပစ္စုပန်တမလုံးအတန်တန်တရားတွေနဲ့ပတ်သက်တာကိုယုံကြည်မှဟောဒီစီဝိုင်းလေးထဲမှာနေတဲ့ယုံကြည်ခြင်းမျိုးမှတတ်တာလို့ခေါ်တယ်တဲ့။ကြံတဲ့ဟာတွေကိုမှားယွင်းတာတွေကိုယုံကြည်မှုဖြစ်တာကြတော့အဲ့ဒါတတ္တာဒုမိစ္ဆာအတိမောက္ခလို့ခေါ်တယ်ပါဠိလိုပြီးပြီးပြင်းပြမှတ်သားရင်တော့မိစ္ဆာကမိစ္ဆာတိပိဒအတိမောက္ခစေတသိက်ထဲမှာပါတယ် နော်ဒီမော့ကစေတသိက်မရှိဘူးလားအေးဒီမော့ကစေတသိက်ဆိုတာဆုံးဖြတ်ချက်ချတာ decision making လောက်တာကိုပြောတာဆိုတော့မှားယွင်းတာကြီးကိုသူကမှန်ပါတယ်ကြီးညိုစရာမကောင်းတာကြီးကိုကြီးညိုစရာကောင်းပါတယ်ရဲ့လို့သူတို့စိတ်ထဲမှာသူတို့ဘာသူတို့ decision making လုပ်ပြီးကြီးညိုတာစာလို့ရိုးရိုးပြောရင်တတ်တာအတုစာလို့တိ literally သူ့ရဲ့ပါဠိစကားလုံးတိတိကျကျပြောရင်မိစ္ဆာအတိမောက်ခခေါ်တယ်အဲ့ဒါတတ်တာမဟုတ်ဘူးနော်အဲ့ဒါလိုလဲမှတ်ထားပေါ့ တော့ကြအဲ့ဒါတွေနဲ့ရောထွေးကုန်ပါဆိုလို့ကောင်းပြီအဲ့တော့တတ္ထာမှာအခုဦးဇင်းတို့အဲ့ဒီလောက်လေ့လာကြည့်လိုက်တယ်ဆိုလို့ရှိရင်တော့တတ္ထာအကြောင်းဒါမကျင့်မကျက်ဒီလောက်နဲ့ပဲကျင့်တတ်ကြပါပြောမယ်ဆိုရင်အများကြီးနာရီကလည်းတဏှာကြီးကြီးကနီးနေပြီဒီလောက်ရှိသေးတယ်ကျို့တို့ဒီညကဒါပြတ်ပါမလားမသိဘူးအဲဒီတော့ကောင်းပြီသွားကြဆိုတုဒ္ဒသွားကြဆိုနော်တုဒ္ဒမှာနံပါတ်1အာဂမတုဒ္ဒနံပါတ်နဲ့အဓိကမတုဒ္ဒလို့သူလည်းနှမျိုးရှိတယ် အာဂမတုဒ္ဒဆိုတာကဘုရားဟောတရားတော်များကိုကြားနာပြီးသိမှတ်ထားတဲ့တုဒ္ဒမျိုးအကြာတုဒ္ဒဘာလဲလဲအေးအကြာတုဒ္ဒအဓိကမဆိုတာကတော့မဉ္ဉံဖြစ် ကိုယ်ပိုင်သိပြီးမြင်သွားတဲ့အမြင်တုဒ္ဒဘာလဲလဲအေးအပေါ်ကအကြာတုဒ္ဒဒုတိယကအေးနော်မက်ကိုရောက်မှမြင်တာနော်ဒါတော့ဦးဇင်းတို့မက်ကိုမရောက်သေးရင်အကြာပဲရှိသေးတယ်ဒါတော့ဦးဇင်းတို့ခေါ်တော့အကြာအမြင်ဘဟု တုတ္တဘဟုဆိုတာများတာပြောတာနော်ဒါတော့တုတ္တကိုဘာကြောင့်သုံးတယ်လဲရှင်းတော့ကစာရီတင်တဲ့အခါကျတော့စာမခဲတဲ့စာအုပ်မှမရှိပဲခဲတဲ့စာအုပ်မရှိတော့တွေ့သမျှကိုမျက်စိနဲ့ကြည့်နားနဲ့နားထောင်ဒီနှစ်ခုပဲမှတ်ရတာနားရီထောင်နားရီထောင်ဆရာပြောနားရီထောင်ဒါတော့ဒါနဲ့ဒီနည်းနေပဲဒါ learning ကိုလုပ်ခဲ့ရတာဒီနည်းတွေပဲဒါ this is the only way to study to learn သူတို့ရဲ့ learning system ကဒီဒါပဲရှိတယ်နော်မျက်စိနဲ့ကြည့်နားနဲ့မှတ်အဲ့ဒါနဲ့မှတ်တော့ဒါတော့သုတဒါတော့မြင်လိုက် နားနဲ့နားထောင်လိုက်မြင်လိုက်နားနဲ့နားထောင်လိုက်မှတ်လိုက်အဲ့ဒီတွေနဲ့တုတ္တလောက်ခဲ့ရတာအဲ့ဒါပြီးမှနောက်ပိုင်းကျမှရေးတဲ့စနစ်တွေရောက်တာဒါကြောင့်တုတ္တအဲ့ဒီတုတ္တတွေကများတဲ့ခါကျတော့ရှေ့ကဘ ഹു တလုံးတိုးဘ ഹു တုတ္တများသောအကြာဒါပေမဲ့မျက်စိနဲ့လည်းမှတ်တဲ့အတွက်အကြာနဲ့အမြင်ကိုတွဲပြီးဦးဇင်းတို့အကြာအမြင်နဲ့ဒါပေမဲ့မာစီစရိုကြီးကအဲ့ဒါခွဲပြတယ်အကြာနဲ့အမြင်မတူဘူးတဲ့နော်ဒါဦးဇင်းဟိုတန်းကရေးထားတာမာစီစရိုကြီးကခွဲပြလို့ရေးလာခဲ့တာ ဘုသူတာဖြစ်ဖို့ကောင်းတယ်ဦးဇင်းတခါတော့ကလည်းထည့်ပြီးပြီဒုတိယအကျင့်ပေါ့နော်မမှတ်မိသေးလဲဒီနေရာမှာအကြားဆိုတဲ့နေရာမှာဦးဇင်းတို့အရိယာနယ်ပယ်ကိုမရောက်သေးလို့မျက်စိနဲ့ဘာနှိမ့်ပဲမှကြိုက်တာနဲ့မှနော်မိမိမှတ်မိနိုင်ရေးအသိဉာဏ်ရာရေးအတွက်ကိုမျက်စိနဲ့ပဲလေ့လာလေ့လာနားနဲ့ပဲလေ့လာလေ့လာဘလို့ပဲလှုပ်လှုပ်နော်လေ့လာလို့ရသမျှအဆင့်သည်အာဂမတုဒ္ဒအဆင့်ပဲရှိသေးတယ်အကြားအဆင့်ပဲရှိသေးတယ်နော်အကြားအဆင့်ပဲမှတ်ထားနော်အဲ့ဒီကနေပြီးမှ ဒီအကြားကိုမိမိတို့ကြားတဲ့အတိုင်းလေ့လာထားတဲ့အတိုင်း practice လုပ်ပြီး practice လုပ်တဲ့အခါမှာအဲ့ practice ကနေပြီးတော့မှ descent တည်တည်ချာချာတကယ်မှန်ကန်သော wisdom တစ်ခုရမယ် knowledge တစ်ခုရပြီဆိုရင်တော့အဲ့ဒါကတကယ်အဖြစ်ပြစ်ကိုဘုတ် knowledge ကနေပြီးတော့မှတကယ် practice knowledge ကိုရောက်သွားတာအဲ့ဒီ knowledge ကြတော့သူကစောစောလေးကစာအုပ်ထဲတွေမှာဟိုနာဒီနာတွေမှာရေးတည်မှတ်ထားတဲ့အဆင့်ကနေအဲ့ဒီ knowledge ကနေမှတ်ထားတဲ့ဘုသူတ္တပညာကနေ တကယ်ဉာဏ်နဲ့မြင်တဲ့အဆင့်ကို ရောက်တာအဲ့ဒီကြမှာအမြင်နဲ့ဒါတော့ထပ်ပြောမယ်ဝိပဿနာအထုတ်မဲ့ပုဂ္ဂိုလ်များဆိုပါတော့ဒါတော့ तू ဝိပဿနာမလုပ်တတ်သေးဘူးမထုတ်တတ်သေးဘူးဒါတော့သူ့ရဲ့လုံနီးလောက်ဟန်လုပ်ပေးတရားတွေကို instruction တွေကိုပေးတယ်ဒီလိုမှတ်ဒီလိုပြုဒီလိုသွားဒီလိုရှောက်ရတယ်ဘာလုပ်တယ်ညာလုပ်တယ်အကုန်လုံးသင်ပေးတယ်အော်လုံနီးလောက်ဟန်တွေကိုသူ့ရဲ့လုပ်ရမယ့် instruction တွေကိုလုပ်မဲ့အထုတ်မဲ့ပုဂ္ဂိုလ်တယောက်ကတည်တည်ချာချာလေ့လာမှတ်သားထားတဲ့အဆင့်ဒီအာဂမတုတ္တအဆင့် အာဂမတုဒ္ဒအဆင့်ကနေပြီးတော့မှမိမိတို့နော်ဒီအာထုတ်တဲ့အဆင့်ကိုရောက်လို့ပြောကြပါစို့ဗျာအာထုတ်ကနေပြီးတော့မှသောတာပန်ဖြစ်သွားပြီဆိုတော့ဩဒီယုတ်ဒီနံကယုတ်နဲ့နံပဲရှိတယ်ဖြစ်တာနဲ့ပြက်တာပဲရှိတယ်။အော်ဒါတွေကအနိစ္စဒုက္ခအနတ္တဒါလိုပါလားလို့လက္ခဏာသုံးပါးကိုတည်တည်ချာချာမဉဏ်နဲ့ဒိုင်းငနဲ့တွေ့လက်တဲ့အချိန်ကျတော့တည်တည်ချာချာမြင်တာဉာဏ်နဲ့မြင်တာအဲ့ဒီကြမှာအကြာစောစောကလေ့လာခဲ့တော့ကအခု အမြင်နှစ်ခုပေါင်းတော့ အကြာအ plus အမြင်အကြာအမြင်ကွဲပြီနော်အေးကွဲပြီဒါတော့ဦးဇင်းတို့အဲ့ဒီမှာတုတ္တဆိုတဲ့နေရာမှာဦးဇင်းတို့အခုလေ့လာနေအားလုံးကအာဂမတုတ္တအဆင့်ပဲရှိသေးတယ်ဒါတော့ဦးဇင်းတို့အဆင့်ဒီအာဂမတုတ္တအဆင့်အာဂမတုတ္တမှဒီအဓိကမတုတ္တသို့ဟုတ်တယ်မဟုတ်လားလက်မှုလေယာမှဒီစစ်မှုလေယာတို့ကလာတာမဟုတ်လားကျုပ်တို့ကလေအဲ့ဒီဆံဖို့တို့လည်းမရှိတော့နော်ဖြစ်လည်းမဖြစ်လာဘူးလေဒါပေမဲ့ကျုပ်တို့ကတော့ရောက်ရောက်ကိုချီတက်ရမှာ နော်အာဂမတုတ္တမသည်အဓိကမတုတ္တသို့ဆိုတဲ့ဟာကိုအဲ့ဒါမှတ်ထားပါကိုယ့်ရဲ့ဥတည်ချက်ဒါတော့အဲ့ဒီမှာအဓိကမတုတ္တမှာဦးဇင်းတို့ကစာလာပေလာတိုင်းဆိုအာဂမတုတ္တလောကီအဆင့်မှာလေ့လာတဲ့ပညာများအဓိကမတုတ္တသည်အရိယာမဲ့နယ်ပယ်ကိုရောက်မဲ့တုတ္တများဒီလိုခွဲတယ်သို့တော့မာဇီဆရောကြီးကအဲ့ဒါကိုထပ်ပြီးတော့တခါထပ်ရှင်းသေးတယ်ဒါကတော့ဦးဇင်းထင်မြင်တာကတော့တရားထုတ်နေတဲ့ပုဂ္ဂိုလ်များသည်အာရှိအောင်လို့ ဦးဇင်းတို့အားပေးရတဲ့အစဉ်လာရှိပါတယ်နော်တရားတရားတွေပြော့နေတယ်လောက်တာတွေကနည်းနည်းလေးနှေးကွေးနေတာမျိုးဖြစ်ရင်ကိုယ့်ဘာသာကိုအားဟော discourage ဖြစ်တတ်တာပေါ့နော်အားကြတတ်တယ်အဲ့ဒီခါမျိုးမှာတရားဟောသောပုဂ္ဂိုလ်တရားပြတဲ့ပုဂ္ဂိုလ်ကနေကိုယ့်ရဲ့ယောဂီတွေကိုအားတက်အောင်လို့ပြောရဟောရတာလည်းရှိပါတယ်ဒီနေ့ပြောမယ်ဆိုရင်တော့အဲဒါသာထိုးထိုးလေးခက်မြက်မြောက်ကလေးပြောရတဲ့နေရာလည်းရှိပါတယ်ဒါရဒီနေရာမှာယောဂီတွေအားထုတ်တဲ့အခါမှာအော်အဓိကမဆိုတာတော့အဓိယာမှာရောက်မယ်ဆိုရင်တို့တော့အာဂမတွေလဲချလဲချဖြစ်တော့မထင်နဲ့ဆိုပြီးတော့ အားငယ်နေတဲ့ပုံကိုယ်တွေတို့ကိုဇတော်ကြီးကအားပေးထားတာရှိတယ်အဲ့ဒါကအေးတဲ့လောကီအဆင့်အနေနဲ့အဓိကမနော်တုဒအာလောကုတ္တရာအဆင့်တကယ်ရောက်သွားတယ်အဓိကမတုဒလို့နှမျိုးရှိပါတယ်တဲ့ဒါတော့မိမိတို့ဒီ द्वार 6ပါးနဲ့ပေါ်လာသမျှနော်ယုံ nant တရားတွေကိုတည်တည်ချာချာစူးစူးစိုက်စိုက်တတိအားကောင်းကောင်းနဲ့ဝိရိယကောင်းကောင်းနဲ့ရှုမှတ်မယ်ဆိုလို့ရှိရင်စူးစိုက်တဲ့တတိအပေါ်မှာအခြေခံပြီးတော့ဒီဝိပဿနာပညာလေးကတဖြည်းဖြည်းနဲ့စူးစိုက်လာရှရှဖြစ်လာနော် ဒီရှက်ဖြစ်လာတဲ့ဝိပဿနာတဖြည်းဖြည်းနဲ့ဒီထက်ကိုရှုရင်းမှတ်ရင်းကနေထိုးတွင်းနှိုက်ပြီးတော့မှဩဒါကတော့ရုပ်ပြီပဲနော်ဒါကြီးကတော့အာနာပါနသထွက်လေဝင်လေလေးဆိုတာလေတလေးဆိုတဲ့သဘောဝါယောတိရုပ်ပဲဒါတော့ရုပ်ကြီးကတခါတလေကြာရင်နော်ပူလိုက်အေးလိုက်ပြန်လိုက်ဆိုလဲစသဖြင့်ရှိမယ်ဆိုတော့ဖြစ်နေတာကိုနောက်ကနေဩပူပါသလားတိဒါရှည်ပါသလားတိုးပါသလားနှုပါသလားကြမ်းပါသလားဆိုပြီးတော့မှအတိအတိအတိကလေးတွေဝန်းဝင်သွားတာက နောက်ကနန္တရားအဲ့ဒီလိုနည်းနဲ့ယုတ်နံဆိုတဲ့သဘောအော်ဒီဒီဖြစ်နေတဲ့ဖြစ်စဉ်တွေကလည်းပဲစိတ်အနေနဲ့ကြည့်ရင်လည်းပဲဖြစ်ပြီးဖြစ်ဖြစ်ပြီးဖြစ်တစ်ခုပြီးတစ်ခုသွားနေတယ်ယုတ်တွေကလည်းဖြစ်ပြီးဖြစ်နေဖြစ်ဖြစ်နေသွားနေအော်ယုတ်နံဆိုတာလည်းဖြစ်ဖြစ်ပါလားနော်အဲ့ဒီလိုကလေးတိလာတာရှိနေတဲ့အရာတွေကလည်းပဲဘယ်အရာမှမမြဲဘူးတည်တည်ချာချာကြည့်လိုက်လို့ရှင်လည်းပဲရားနေတယ်ဆိုတဲ့နေရာလဲရားတာကလည်းပဲတဖြည်းဖြည်းနဲ့တခါတည်းစူးလာတာရှိတယ်ပျော့သွားတာရှိတယ်ပြန့်သွားတာရှိတယ် နော်တင်းလာတာကလည်းပဲဒီတိုင်းပဲတခါစူးလာတာရှိတယ်တင်းလာတာရှိတယ်ယော့သွားတာရှိတယ်ပြန်လာတာရှိတယ်ပျောက်သွားတာရှိတယ်နော်အဲတခါတလေကျတော့မကောင်းပါဘူးဆိုတဲ့ဟာတွေလည်းအကောင်းပြောင်းတာရှိတယ်ကောင်းနေကမကောင်းတာရှိတယ်ဆိုတော့အဲ့ဒီလိုတွေဖြစ်ဖြစ်နေတဲ့ကအနေဆာပဲအနေဆာပဲအဲ့ဒီလိုလေးမြင်သွားတာအဲ့ဒီလိုလေးဝိပဿနာဉာဏ်နဲ့ရုပ်ကိုရုပ်မှန်နာမှန်သိပြီးဖြစ်တာပြစ်တာကိုရိပ်မိလာပြီးအနိစ္စဒုက္ခကလေးတွေတစ်ချစ်တစ်ချစ်ဉာဏ်လေးစူးတဲ့အချိန်မြင်လာပြီဆိုရင်တော့ထိုမြင်သိလိုက်တဲ့အချိန်ကလေးကို ဝိပဿနာဉာဏ်နဲ့သိတဲ့အချိန်ကလေးကိုလောကီအဓိကမတုဒ္ဒလို့ခေါ်ပါတယ်ဝိပဿနာအဆင့်နောက်ဝိပဿနာဉာဏ်အဆင့်မှာပါတယ်လေလောကီအဓိကမတုဒ္ဒလောကီအဆင့်နော်အဲ့ဒီလောကီဝိပဿနာအဆင့်ကယဉ်တန်လို့ထက်သွားပြီဟေ့ဆိုတဲ့အခါကျတော့ခုနကပြောဒီပြောပဲဒီသောတာပတ္တိမေကိုစိုက်ပြီဆိုပါတော့ဗျာသောတာပတ္တိမေကိုစိုက်လို့သောတာပတ္တိမေကိုဒိုင်းကနေရောက်လက်တဲ့အချိန်ကလေးဒီအခုနကတတ်တာကလောကီအဆင့်ကနေလာခဲ့တဲ့တတ်တာဒီ qualify ဖြစ်ပြီးတော့ အခုနကဟောပြောသွားတာလောကုတ္တရာကိုအဓိကမှတတ္တာအဆင့်ကိုရောက်အဓိကမှတတ္တာအဆင့်ကိုရောက်တဲ့အတွက်ကြောင့်မလို့အဲတတ္တာတရားတွေလည်းပြောင်းယုံကြည်ခြင်းစိတ်တွေအကုန်လုံးတစ်ခါတည်းဟိုဘက်ကနေဒီဘက်ကိုနယ်ကူးပြီး ပြောင်းသွားလိုက်တဲ့အချိန်ခါမှာမိမိမက်ကိုစိုက်တဲ့အချိန်တိလိုက်တာဒီတကက်ထင်ထင်ရှားရှားပြီးပြီးပြင်းပြင်းယုံနိုင်ဤဖြစ်ဖြစ်ကိုတော်၎င်းယုံနိုင်အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာ၃ပါးကိုတော်၎င်းပြီးပြီးပြင်းပြင်းကြီးတိနိဗ္ဗာန်ကိုအာယုံယူတက်ရယူအာဂမနဲ့ဒီနေ့လာလိမ့်မယ်တက်ရအာယုံယူ နော်ဒီဖြစ်ပြနေတဲ့ဒုက္ခကိုလည်းဒုက္ခမှန်သိပြီးတော့အဲ့ဒါသိသွားတာကဒုက္ခသစ္စာကိုပြိညာပြိညာကိစ္စအနေနဲ့သိဒီလိုဖြစ်ပြနေတာကြီးတယ်ငါတို့မသိလို့ဖုံးကွယ်နေလို့လိုချင်တာပါလားလို့အခုတော့မလိုချင်တော့ပဲပယ်လိုက်တာကသမုဒိယသစ္စာဟောဒီအခက်ကလေးမှာပဲမေခင်၈ပါးကစောစောလေးတုန်းကလောကီစနုံးက၅ပါးပဲပွားလို့ရတယ်ဦးဇင်းစောစောပြောခဲ့ပြီးသားနော်၅ပါးပဲအဲဒီတမ္မာဝါစာတမ္မာကမ္မန္တတမ္မာစီက၃ပါးကမပါဘူးဒါတော့လုံနေတဲ့ချိန်ကမှာကိုးဝါကကတမ္မာဒိဋ္ဌိတမ္မာတေကပတမ္မာဝါယမတမ္မာတိတမ္မာတောတွေ၅ပါးပဲရှိတယ် ဒီ၅ပါးကနေအခုတောတာပတ္တိမေကိုဒိုင်းကနေဆက်တဲ့အချိန်ဒီ၈ပါးလုံးတစ်ပြိုင်တည်းအလုံးလုံးတဲ့အချိန်အဲ့ဒီတော့တောတာပတ္တိမေစိုက်တဲ့အချိန်ဒီမေခရှင်ပါအလုံးပွားပြီးသားကိစ္စဘာဝနာကိစ္စပြီးတယ်ပြီးတဲ့အတွက်ကြောင့်မလို့အဲ့ဒါကိုသူကိုယ်တိုင်မြင်လိုက်လို့အဲ့ဒီချိန်ခါမှာတော့ဒီရုပ်ဒီနာဒီသဘောကိုအမြင်ဗါတယ်လေစောစောလေးတုန်းကမှတ်ခဲ့တာကအကြာအခုကိုယ်တိုင်မြင်တော့အမြင်အဲ့ဒါကိုအကြာအမြင်မိမိတို့ဒီအကြာမှဒီအမြင်တို့သွားရမှာအဲ့ဒါကို သူတဝါလို့ခေါ်ပါတယ်နှလုံးမရှိသေးတယ်ခုမှတော်တော်သွားအောင်မယ်နော်ဒါတောင်တော်တော်ချုံပြောတာကင်သွားကြဆိုနိယာမဓာတ်တည်တဲ့တလုံးချင်းကိုခြေတက်နေရတာဦးဇင်းတို့ကြော်လို့လည်းမဖြစ်ဘူးအဲ့ဒါလောက်တာတော့ကြုံမဟုတ်ဘူးဥခင်စားလောက်တာသူပဲသိချင်တယ်ဆိုလို့သူရှာရှည်လို့ကြုတ်ပင်မန်းတာဟုတ်ပါဘူးခင်ဗျားတို့များများသိရတာอืมကံကောင်းပြီနိယာမဓာတ်တည်ဆိုတာနိယာမဆိုတာအရိယာမက်ကိုပြောတာသူကဘာသလဲဆိုလို့ရှိရင် အရိယာမေကိုရောက်ပြီးတဲ့အချိန်ခါမှာတည်တည်ချာချာမဲ့ဤအခြားမဲ့မှာ ဖိုးတိုက်ရိုက်ကြီးကိုလာလို့အကျိုးပေးမြဲသောတရားဗါတယ်လေအကျိုးပေးမြဲတဲ့တရားကိမ့်တည်မြဲသောတရားလို့ဆိုလို့တယ်ဗါတယ်လေကိမ့်တည်မြဲသောတရား definitely surely ဖြစ်ကိုဖြစ်မယ်ဒီကြားထဲမှာဘာမှဝန်ခံလို့မရအောင်ဘာမှဝန်နှောက်လို့မရဘူးလို့ဆိုလို့တယ်ဒါတော့အရိယာမေသည် မိမိအခြားမဲ့နဲ့ဖို့ကျိုးကိုကိမ့်သည်ဖြစ်စေထို့ကြောင့်အရိယာမဲ့ကိုနိယာမမြဲသောတရားကိမ့်သည်မြဲသောတရားကိမ့်သည်ပါထည့်လိုက်နော်ဒါမှပူအားတောင့်သွားကိမ့်သည်မြဲသောတရားကိုခေါ်၏ထိုအရိယာမဲ့ဟုသောနိယာမကိုတွေ့မြင်ပြီးသောသူကိုနိယာမဓာတ်သည်ဓာတနာကြားဘူးတယ်နော်ဒီစကားလုံးဓာတနာဆိုတာအဲ့ဓာတကလာဓာတနာနဲ့ဓာတန်တူပဲမြင်တာကိုပြောတာဒါပေမဲ့ဒီနေရာမှာမြင်တာကမျက်လုံးနဲ့ပဇာရနဲ့မြင်တဲ့အမြင်မဟုတ်ဘူးဉာဏ်နဲ့မြင်တဲ့အမြင်နော် ဒီဒီမျက်လုံးကဉာဏ်မျက်လုံးဒါကြောင့်နိယမတတ်သည်လို့ခေါ်တယ်ဒါတော့ကောင်းပြီဒီနေရာလေးမှာနည်းနည်းလေးပြောချင်တယ်နိယမတတ်သည်မြဲပုံနှမျိုးရှိပါတယ်နော်နိယမတတ်သည်ကိန်းတည်မြဲပုံကတောတပတ္တိမြစ်ကိုဆိုက်ပြီးဆိုပါစို့နော်မရောက်ပေမဲ့ကိုကပါဇက်ထဲတော့ခဏခဏဆိုက်နေတာပဲနော်အဲ့တော့ကောင်းပြီ this is our dream လေနော်ရောက်အောင်ပါပေါ့ဒီနေ့ ဆိုတော့ကဗာမြဲတယ်လဲဆိုရင်နံပါတ်1ကလောကီအစဝိပဿနာအားထုတ်တဲ့အခါမှာဒီယုတ်ဒီနံသင်္ခါရကိုပဲဒါဒီယုတ်နံနှစ်ပါးကိုပဲဦးဇင်းတို့ကအနိစ္စဒုက္ခအနတ္တလက္ခဏာယင်သုံးပါးထည့်အောင်ဒါပဲရှုစရာအနိစ္စဒုက္ခအနတ္တသိစရာဒီဒီဟိုရမဲ့အဲရှုစရာယုတ်နံနော်သိစရာကအနိစ္စဒုက္ခအနတ္တဒါပဲအနိစ္စဒုက္ခအနတ္တမြင်ဖို့အတွက်ယုတ်နံကိုရှုဒါတော့အဲ့ဒီရှုနေတဲ့အချိန်ခါမှာမိမိတို့ကအနိစ္စဒုက္ခအနတ္တကိုထားပါတော့ဗျာလောကီစင်လွယ်လွယ်ပဲ ဥရိယပြဉာဏ်ကိုရောက်ပြီဆိုပါတော့ဥရိယပြဉာဏ်ရောက်တဲ့အချိန်ကမှဒီဖြစ်ပစ်ကိုမြင်တဲ့ဉာဏ်အားအကောင်းဆုံးပဲအားကောင်းလာပြီဆိုပါတော့ဗျာဒါတော့ဒါကြောင့်မလို့ဥရိယဗျာဥရိယနဲ့ဝေယအဖြစ်နဲ့အပြစ်ကိုမြင်လာတာမြင်သူကိုယ်နဲ့ကလည်းတိတိတသာသာထူးခြားမှုတွေခံစားလို့ရတယ်နော် strange experience တွေဖြစ်လာတယ်ခန္ဓာကိုယ်ပေါ်တာတွေအလျောင်ထွက်တာတွေပါတယ်ညာအများကြီးပဲထားပါတော့ဒါတော့အဲ့လိုဖြစ်လာတဲ့အချိန်ကမှဒီရုပ်နာရဲ့ဖြစ်ဖြစ်ကိုလည်းတိတိချာချာကိုမိမိရဲ့ဉာဏ်အားကောင်းကောင်းနဲ့ဝိပဿနာဉာဏ်ထက်တဲ့အခိုက်မှာအာယုံစူးစိုက်တဲ့အခိုက်မှာတွေ့တယ် သူတော့အဲ့ဒီအနိစ္စဒုက္ခအနတ္တမြင်လာခဲ့ပြီးသားသည်မြင်လာခဲ့တဲ့အနိစ္စဒုက္ခအနတ္တဆိုတဲ့အဲ့ဒီအတိကလည်းပဲမပြောင်းဘူးမြဲစေတယ်ပြောင်းမသွားဘူးနော်သူ့ရဲ့ formula ပြောင်းမသွားဘူးနောက်တစ်ခါနောက်တစ်ခုမြဲတာကအခုနကပြောပြီးအဲ့ဒီအတိမြဲတဲ့အနိစ္စဒုက္ခအနတ္တနဲ့တည်ပြီးလို့သောတာပတ္တိမေကိုဖြောက်သွားပြီဆိုလို့ရှိရင် နောက်တစ်ခုမြဲတာကသောတာပတ္တိမေ အဲမေဃဝုတိကြတယ်ဆိုတော့နော်ပရိကံဥပဇာအနုလုံးဆိုပြီးတော့မှဂုတရဘူးပြီးတော့မှသောတပတ္တိမဲ့တစ်ချက်ပဲဖြစ်တယ်ပြီးလို့ရှိရင်သောတပတ္တိဖို့နှစ်ကြိမ်ကြတယ်သောတပတ္တိဖို့နှစ်ကြိမ်ဖြစ်ပြီးလို့ရှိရင်ဘဝင်ကြတယ်ပြီးလို့ရှိရင်ပစ္စုကနာဝိထိတွေဖြစ်တယ်ဒါဝိထိလေ့လာပြီးရင်နည်းနည်းလေးစဉ်းစားကြည့်ပေါ့ဖြစ်တော့သောတပတ္တိမဲ့တစ်ကြိမ်ဖြစ်ပြီးတာနဲ့တပြည့်နဲ့ဂျာရမအနန္တရပစ္စည်းနဲ့ဒိုင်းငနဲ့ဆိုဟောသလိုလေးရပြီးတာနဲ့သောတပတ္တံသောတပတ္တိဖို့ကိုသွားတာနော်ဖို့နှစ်ကြိမ်ဖြစ်တယ် ဒါတော့အဲ့ဒီမှာအနန္တရပစ္စည်းနဲ့ယေရှုပြုတာလေမှတ်မိလေမှတ်မိကြသေးလားပဋ္ဌာန်းလေ့လာခဲ့ပြီးပြီနှစ်နှစ်ပါလားသုံးပါလားလေးပါလားတောင်မကဘူးထင်တယ်ပဋ္ဌာန်းတွေဟောလိုက်ကြတာနော်ဒါတော့သောတာပတ္တိမိအချမ်းမဲ့နဲ့သောတာပတ္တိဖို့ကိုတိုင်းကနေပေးနိုင်တဲ့အတွက်ကြောင့်မလို့သူသည် သောတာပတ္တိမဲ့သည်သူရဲ့စွမ်းအင်သည်သောတာပတ္တိဖို့ကိုတိုက်ရိုက်အကျိုးပေးနိုင်လို့တေချာလို့နိယာမကိန်းသေးမြဲတယ်ဂျားထဲမှာဘာမှမလာဘူးအနန္တရအချမ်းမဲ့ ပစ္စည်းနဲ့ယေရှုပြုနေတာဒါတော့အဲ့ဒါကိုနိယာမလို့ခေါ်တယ်ဘာလို့ခေါ်လဲနိယာမနော်မဲ့လေးပါလုံးသည်သူ့အခြားမဲ့မှာဖိုးကိုအကျိုးပေးတဲ့အတွက်နိယာမတရားဘာတဲ့လဲအဲ့ဒီနိယာမလို့ခေါ်တဲ့မက်ကိုညံနဲ့မြင်တော့နိယာမဓာတ်သည်တဲ့ဘာတဲ့လဲတလုံးချင်းကိုခွဲခွဲလိုက်တွဲလိုက်လုပ်ပြရတယ်ဒါတော့ဓာတ်သည်ဆိုတာကျတော့ပုဂ္ဂိုလ်ဖြစ်ပြီးနိယာမကမက်တရား အဲ့ဒီမက်နဲ့ခုနကတွေကိုမြင်လိုက်တဲ့ခါကျတော့ပုပ်ကိုမြင်သောပုပ်ကိုဓာတ်တည်ဖြစ်သွားပြီနော်နော်သူတေသနာနဲ့သူတေတီကွဲတယ်လို့ပဲသူတေသနာဆိုတာလောက်ရမယ့်လုပ်ငန်းသူတေတီဆိုတာအဲ့လုပ်ငန်းကိုလုပ်နေတဲ့လူဟုတ်တယ်မို့လားအဲ့ဒါလို့ကွဲတယ်လို့ပဲအဲ့ဒီတော့နိယာမနဲ့နိယာမဓာတ်တီကနိယာမဆိုတာမတရားဓာတ်တီဆိုတာအဲ့ဒီဟာကိုမြင်လိုက်တဲ့သူဒါတော့အဲ့ဒီမြင်တဲ့ပုဂ္ဂိုလ်ဟာဘာသူဖြစ်မလဲဆိုတော့အရိယာပုဂ္ဂိုလ်ပဲဖြစ်ရမှာပေါ့ဒါကြောင့်မလို့ဝိဇ္ဇနပုရုဇဉ်ဆက်အောက်မှာ ရှိနေတဲ့အဆင့်တွေသည်ဘလို့ပဲမြင်ထားမြင်ထားဦးဇင်းတို့ရဲ့ဉာဏ်နေသည်မသေးကြသေးတဲ့အတွက်ဘလောင်ပလဲဆန်တဲ့အတွက်နိယာမဦးဇင်းတို့ပြီးဒီမှာတန်ပတ္တနိယာမလို့ခေါ်တယ်ဗါတယ်လေတန်ပတ္တနိယာမမိမိရဲ့အခြားမနဲ့အကျိုးပေးမြဲတယ်ဆိုတဲ့နာမည်အမဲ့မခံရအောင်မရဘူး qualify မဖြစ်ဘူးဘာဖြစ်လို့လဲဆိုဦးဇင်းတို့မြင်တဲ့ဘလောင်ပလဲဆန်ပြောင်းမယ် तू ကမပြောင်းဘူးနော်အနေစာဒုက္ခအနတ္တကိုမြင်တာလည်းမပြောင်းဘူးမဲ့ရဲ့အခြားမဲ့မှာဖို့ကိုအကျိုးပေးတယ်ဆိုတဲ့အကျိုးပေးလည်းမမြင်အောင်ဘူး ဒါကြောင့်မလို့သူ့ကိုဒါတော့တောတာဘာမှမဖြစ်သေးဘူးဆိုလို့ရှိရင်ဦးဇင်းတို့သိထားတဲ့အသိဉာဏ်တွေအချိန်မရွေး anytime ယူထမ်းလုပ်လို့ရတယ်နော်အချိန်မရွေးပြောင်းသွားနိုင်တယ်ရှေ့ကိုဖြောင်းတယ်ဆိုပေမဲ့နောက်ပြန်လှည့်လို့ရတယ်ဒါကြောင့်မလို့အဲ့ဒီလိုမျိုးရှေ့ကိုရှေ့ကိုရှေ့ကိုသွားဖို့ရည်တရားတရားအားကောင်းမှုအဲ့မှာလာတာအားကောင်းကောင်းလိုတယ်အကြည်အားကောင်းမှုအယုံအားကောင်းမှုလိုတယ်အယုံအားကောင်းမှုအကြည်အားကောင်းမှာဒါကြောင့်ကောင်းပြီနိယမတ္တတိဆိုတာဟာဒီအဲအရိယာမက်နဲ့ ဒီမိမိအခြားမဲ့မှာအကျိုးပေးမြဲတဲ့တရားမက်တရားကိုခေါ်ပါတယ်ဒါတော့အဲ့ဒီမှာ မက်ကိုကြာပြီးတာနဲ့ပစ္စဝကနာဝီထုဆိုတဲ့အဲ့ဒီခုနကစောစောလေးတုန်းကဖြစ်တဲ့ဝီထိအစဉ်ကိုပြန်ပြီးတော့ဆင်ခြင်းနဲ့ပစ္စဝကနာဝီထိနဲ့ပြန်ပြီးတော့သူဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုဆင်ခြင်းနဲ့ဝီထိကနောက်ထပ်ဖြစ်သေးတယ်နော်အဲ့ဒီလိုအဲ့ဒီလိုနီးနေမိမိကငါဒါဒီကိလေသာတွေတော့ပယ်ပြီးဒီကိလေသာတွေတော့ကြံသေးတယ်ဆိုပြီးတော့မှပယ်ဖို့ကြံသေးတယ်အပြီးပြကုံသွားရင်လည်းရဟန္တာကြတော့ကုံပြီဒီလိုတိလိုက်တာပစ္စဝကနာဝီထိဆင်ခြင်းနဲ့ဝီထိလို့ခေါ်တယ် အဲ့ဒီလိုမျိုးနဲ့တည်တည်ချာချာကိုပြက်ပြက်တတ်တတ်မြင်တာကိုပြောတာကောင်းပြီနောက်တစ်လုံးသွားမယ်ဒီနေရာမှာအာဝက်ကကတိတဝက်ကသာအဲ့ဒါကကျင်းချင်းပဲပြောကြပါစို့နော်မိစ္ဆာအယူရှိတဲ့ပုဂ္ဂိုလ်ကနှမျိုးရှိမယ်ဦးဇင်းတို့တတ္တဒဒိဋ္ဌိနဲ့ဩစေရာဒိဋ္ဌိဒိဋ္ဌိကတော့ရှိတာတော့62မျိုးရှိတယ်သူတို့ရှိတဲ့62မျိုးကိုဦးဇင်းတို့တူရတူရသူတို့အုပ်စုနှစ်စုပဲခွဲလိုက်တယ် အဲ့ဒါကဘာလို့ဆိုတက်လိုင်းကနော်တတတဆိုတဲ့တေပြီးရင် တောက်လျှောက်မြဲနေသေးတယ်မသေးဘူးဒီအတ္တလေးကလက်ပြလေးကဒီဝိညာဉ်ကလေးကစိုးလေးကဘဝတစ်ခုမှတစ်ခုတော့အဟောင်းမှအသက်တော့အဲ့လိုပြောင်းပြောင်းပြောင်းပြောင်းပြီးတော့တွားနေတာလို့ယုံတဲ့လိုင်းကတလိုင်းတတတဒိဋ္ဌိလိုင်းဥစေရဒိဋ္ဌိလိုင်းလက်ရှိဘဝယုံနာခန္ဓာပြီးရင်ပြီးပြီး that's it ဒါမျိုးအပြတ်ကိုယုံတဲ့လိုင်းကတလိုင်းနှစ်လိုင်းရှိတယ် ဒါပေမဲ့ပြောမယ်ဆိုတော့အဲ့62ပါးဒိဋ္ဌိ62ပါးဒီတမျိုးတည်းတမျိုးမတူတတ်ဘူးမတူတတ်တော့ကခတိကပုခတိကလေးတွေလွဲနေတော့အဲ့တော့အဲ့ဒီ62ပါးကလည်းသူကလည်းသူ့ဝါဒကြီးပွားရေးကိုကလည်းကို့ဝါဒကြီးပွားရေးဟိုကလည်းဟို group ဟိုကလည်းပါဟိုပါတီသူ့ group သူ့ပါတီသူ့အုပ်စုကြီးပွားရေးကြီးပွားရေးကြီးပွားရေးဆိုတော့လူတွေကဘာဖြစ်လာလဲအတန်ကျဲကျဲလောင်လောင်နဲ့ advertisement လုပ်လာတယ် commercial ဝင်လာတယ်ဟောနာဒီနာငါတို့ကပိုကောင်းတယ်ငါတို့ရှိကိုလာငါတို့ရှိကိုလာရင်ကားနေလဲလာကြုံမယ်ထမင်းလဲကျွေးမယ်ညောင်းရင်လဲနှိပ်ပေးမယ် မဲဆွယ်တာလေကျုပ်တို့ကမဲဆွယ်မဲ့ campaign ကာလာရောက်နေဆိုတော့ဒီကနေမဲဆွယ်ပေးလိုက်တာကနေလည်းလာကြိုးမဲဟုတ်လားညောင်းလည်းနှိပ်ပေးမယ်ပေါ့ထမင်းလည်းကျွေးအောင်မဲလိုချင်လို့ရှင်အရင်နေ့လည်းငွေချီအောင်မဲပေါ့ဒါအဲ့ဒါလိုနည်းနဲ့လှုပ်လာတဲ့ခါကျတော့ဟာဟိုဘက်ကကောင်းတယ်ဒီဘက်ကကောင်းတယ်အုပ်စုတွေကဘာဖြစ်လာလဲသူကောင်းကိုကောင်းသူနိုင်ကိုနဲ့အပြိုင်ဖြစ်တော့အပြိုင်နှစ်သင်းတွေ့ပြီဆိုရင်ဘာလုပ်မလဲအပြိုင်နှစ်သင်းတွေ့ပြီဆိုရင်ညာဖြစ်ပြီပေါ့ဘာဖြစ်ပြီလဲ ရံဖြစ်ပြီဗောဗျာဟုတ်တယ်မဟုတ်လားအဲ့ဒါဟာရံများကြောင်းဒါကြောင့်အုပ်စုကွဲကြောင်းဖြစ်တဲ့ဒီမိစ္ဆာဒိဋ္ဌိအယူတွေကိုထိုယဟန်ဒီအဲ့ဒီပုံကိုယ်တွေရှိရအရာမသွားတော့ပါဒါကိုပြောတာဘာဖြစ်လို့မသွားလဲဟုတ်တယ်နော်ရံဖြစ်မှာဆိုလို့ပဲဒါတော့ရံဖြစ်စေကြောင်းဖြစ်တဲ့ဒီအယူခွဲအယူဆွဲဒီဒိဋ္ဌိတနည်းဒီကိလေသာတွေကိုသူ့မှာမရှိတော့ဘူးပယ်ပြီးပြီသူတို့လုံနေတာအမှားကြီးတွေလို့ပြောတာအကုန်လုံးသိတယ် အာအမကြီးဟိုကလည်းအမကြီးဒါအကုန်လုံးပယ်ပြစ်လိုက်ပြီးပြီအရန်နာဖြစ်လို့နော်ဒါတော့မပယ်နိုင်သေးတဲ့သူကတော့ဟိုဟာလေးကောင်းလို့ဒီဟာလေးကောင်းလို့ဟိုပြောင်းလိုက်ဒီပြောင်းလိုက်ဟိုခုံလိုက်ဒီခုံလိုက်မလုပ်ဘူးလားလို့လောက်တာပေါ့ဟိုပါတီကဒီပါတီဒီပါတီဟိုပါတီဟိုကောင်ကဒီကောင်ဟိုဘုန်းကြီးကျောင်းကဒီကျောင်းဟိုရိတ်သားကဒီရိတ်သားမကုန်ဘူးလားလို့အဲအဲ့ဒါကူတာသူလည်းတူတူပဲအဲ့ဒါမျိုးပြောတာသူတို့ကြတော့ရဟန္တာဖြစ်ပြီးတဲ့ပုဂ္ဂိုလ်ဒီထိုဟာတွေကအကုန်လုံးအမားတွေဆိုတာသေသေးချာချာတည်ပြီးတဲ့အတွက်ကြောင့်မလို့ ဒီလူအုပ်စုရှိတဲ့နေရာကိုမသွားတော့ဘူးတဲ့အဲ့ဒါကိုပြောချင်တာနော်ဒါကြောင့်အဲ့ဒီလူရှိတဲ့နေရာကိုမချင့်ကပ်တော့ဘူးတဲ့ကောင်းပြီနောက်ပြီးတော့ဒီတော့နော်သူကမဖောက်မပြတ်မှန်တော့ယူခုနကပြောပြီတေးသေးချာချာမက်ကိုရောက်လို့တေးသေးချာချာဒါအမှားအမှန်ကိုကွဲကွဲပြားပြားတည်ပြီးတဲ့အခါမှာတော့သူ့အတွက်ကပါလဲလိုချင်မှု လောဘကို၎င်းစိတ်ထိကမှုအဲထိပါစေတဲ့ဒေါသကို၎င်းပေါ့နော်ပယ်ဖြောက်ပြီးပယ်ဖြောက်လိုက်ပြီဒါကြောင့်အလုံးကိုခြုံလိုက်တော့မယ်ဆိုရင်တော့ဒီထဲမှာကဘာပါလဲဆိုရင် ယရဏသုံးပါးနဲ့ပတ်သက်တဲ့တရားတရားသည်နော်ခိုင်ခိုင်မာမာတရားတရားမျိုးမတုံလှုပ်တဲ့အရိယာတတ္တတရားမျိုးတုတဝါအရိယာတို့သိရတဲ့အာဂမတုတ္တမျိုးနေရမတတ်သည်နော်ဒီအဲမိမိအခြားမဲ့မှာအကျိုးပေးမြဲတဲ့ဒီမဲ့နောက်ပြီးတော့မှဝိကကတိသူမှားတဲ့အယူရရှိသူမသွားတော့ဘူးပြီးတော့မှလည်းပဲလောဘဒေါသတွေကိုပယ်ပြီးပြီဒါတွေကိုလုံလုံနိုင်လို့ရှိရင်လုံနေလို့ရှိရင်ဒါဟာနော်လောကကြီးနဲ့ မညှိမတွယ်အောင်ကြင့်ကြံနေတဲ့ရဟန်းကောင်းတစ်ပါးဖြစ်ပါတယ်ဆိုတော့ပြောမယ်ဆိုရင်ဒါရဟန်းတာ ဖြစ်နေပြီဘာမှရှုပ်ရှားအကြောင်းမရှိတော့ဘူးဒါကိုပြောတာဒါကဒီကထားရဲ့ဆိုလိုရင်းပဲနော်တပုတ်ပဲရှိသေးတယ်ခုမှကဲနောက်တော့အဲ့ဒါတော့ဦးဇင်းတို့ကအဲဆောင်းပုတ်ကလေးဆိုကြည့်ပါဦးတတ္တာတုတ္တ ဆိုကြည့်ပါဦးတတ္ထာတုတ္တပြည်စုံရမက္ခကိုလည်းတည်မြင်သည်အယူချင်းကွယ်လူတွေတဲ့ယူဆွဲမဝဲမလျှောက်ပြီးလောဘဒေါသပတိကပယ်ချအကုန်ကင်းစေပြီးတို့ဖြစ်ပါလျင်လောကတွင် ကြည်လင်ကောင်းစွာနေရသည်အ နံပါတ်73ကထာရဲ့အချုပ်နော်နံပါတ်74ကထာကိုအားလုံးပူဇော်ကြအောင်တန်တုဒ္ဓဇီနောဝိဝတ္တစတော်ဓမ္မေတုဝတိပါရဂုအနေဇောသင်္ခါရនិရောဓညာနာကုသလောဓမ္မာသုံးလောကေပရိပစေယနောက်တစ်ခေါက်တန်တုဒ္ဓဇီနောဝိဝတ္တစတော် ဓမ္မေတုဝတိပါရဂုအနေဇောသင်္ခါရနိရောဓညာနာကုသလောဓမ္မာသောလောကေပရိပစေယမြန်မာပြန်ကဲအဲ့ဒါကမြန်မာပြန်ပေါ့စာရီကအမတန်တိတ်သီးတယ်လင်းနစ်တယ်ကြက်လက်တယ်နားလည်ဖို့တော်တော်လေးခဲရပါတယ်ဒါတော့ခုနကဦးဇင်းပြောကြတဲ့အတိုင်းတလုံးချင်းအကုန်လုံးစိတ်မွာဖြတ်ထုတ်ပလိုက်မှနော်နားလည်လို့ရပါတယ် ဒါတော့မြန်မာပြည်မှာတန်တုဒ္ဒဇီနောဆိုတာပထမဆုံးစကလုံးလေးအတိပ္ပယ်ကအကျဉ်းဟန်ဒီအစင်ကျယ်ဆုံးအရတမဖြင့်ကိလေသာရန်သူကိုအောင်နိုင်ပြီးဖြစ်၏ဆိုတဲ့အတိပ္ပယ်ကိုပေးပါတယ်တန်တုဒ္ဒဇီနောနော်အစင်ကျယ်ဆုံးအရတမဖြင့်ကိလေသာရန်သူကိုအောင်နိုင်ပြီးဖြစ်၏အရတမဆိုကြတဲ့လို့အစွမ်းကုန်နေပြီကိလေသာဘာမှမကတ်နိုင်တော့ဘူးဆိုလို့တဲ့ပြီးတော့မှဝိဝိတ္တစရောကတော့ ဒီနေရာလေးမှာပြောရရင်တော့ဦးဇင်းတို့စာမူခွဲတွေရှိတယ်ဦးဇင်းတို့စာမူခွဲတွေရှိတော့ဒီဘုကုတ်ကုမာဝတုဒ္ဒရာမအလဲတဲ့တိုက်ဥ္စာတော်ဘုရားကြီးဥနန္တိရကလည်းပဲသူကမူခွဲတွေနဲ့နဲ့တိပဲဖော်ပြတယ်မာစီဆရာကြီးကလည်းပဲတရားတွေမှာဦးဇင်းတို့တွေ့ချစ်တဲ့အခါတွေမှာဒီမှာအလုံးရည်တွေရှိတယ်အလုံးရည်ရှိတဲ့ group loop ဆိုတာတွေရှိတယ်သူကသူ့ရဲ့အတန်အနှိမ့်အမြင့်အလေးအပေါ်အဲ့ဒါတွေကိုညှိတဲ့ခါတွေမှာဦးဇင်းတို့ရဲ့တွစ်ချစ်လေ့လာရတဲ့နီးပေါ့နော်ဆန်းလို့ခေါ်တယ်အဲ့ဒါတွေနဲ့ ဘယ်မူကပိုကောင်းတယ်ဘယ်အတိတ်ပဲနဲ့ပိုတင့်တော်တယ်ဆိုပြီးတော့တော်တော်လေးရှုပ်ထွေးပါတယ်အဲ့ဒါမှာဒါဥစဉ်ကတော့ဒီသရာတိအကြောင်းတွေကိုဒါကမိမိတို့အတိတ်ပဲလေ့လာတာဆိုတာဒါတွေတော့ထည့်မပြောတော့ဘူးကိုကအတိတ်ပဲအတာအနှစ်ကိုရဖို့ပဲဥစဉ်ကလွယ်လွယ်နားလည်နိုင်တဲ့အတိတ်ပဲကိုခြုံမိအောင်အတိတ်ပဲပေးထားပါတယ်ဒါတော့ဝိဝတ္တစရောမှာပထမကအတိတ်ပဲကဝက်၃ပါးနဲ့အဖုံးအကွယ်ကင်းပြီးလဲဖြစ်၏ဒါပထမနော်အတိတ်ပဲ ဝက်သုံးပါအလုံးသိတယ်ပြီးတော့မှအဖုံးအကွယ်နှစ်မျိုးအဲ့ဒီဟာလည်းကင်းပြီးပြီတဲ့ဒါကပထမတဏီနောက်တဏီရာဂဒေါသမောဟမာနဒိဋ္ဌိအဝိဇ္ဇာနှင့်ဒုစရိုက်ဒီဟုသောခုနှစ်ပါးသောကိလေသာအမောကာများကိုဖွင့်လှက်ဖောက်ဖြစ်အပ်ပြီးဖြစ်၏နော်ဒါကဝိဝတ္တစရောဆိုတဲ့ပုတ်ရဲ့အဓိပ္ပာယ်နောက်ဓမ္မေတုဝတိဇန်တမာဘတ်ဖလတမာဘတ်တို့၌နိုင်နှင်းစွာ လေလာပြီးတော့အစွမ်းတတ္တိလည်းရှိပေသည်ဒါကြရဒီလိုစဉ်းစားကြည့်ဇန်တမာဘက်ကိုဝင်စားနိုင်တယ်ဆိုကြရတာရန်တာတွေဖြစ်နေပါရဂူတဲ့စာရေးဆရာပြောတာမဟုတ်ဘူးနော်သာဥပါတိတေတနိဗ္ဗာန်ဒီဟုသောတစ်ဖက်ကန်းသို့ဆိုက်ရောက်တော်မူဤနော်အဲ့ဒါကပါရဂူဆိုတဲ့ပုတ်ရဲ့အဓိပ္ပာယ်ပြီးတော့မှနောက်တစ်လုံးကအနေဇောအနေဇောလို့ဖတ်တယ်ပါဠိလိုတတ္တဝါတို့ ဤစိတ်ကို တုံလှုပ်စေတတ်သောအေစာခေါ်သောတဏှာမှကင်းဝေးတော်မူ၏ဒါကအနေဇောရဲ့ပုံရင်အဓိပ္ပာယ်သင်္ခါရនិရောဓညာနာကုသလောဆိုတဲ့ပုဂ္ဂိုလ်ကသင်္ခါရတို့ဤချုပ်ရာနိဗ္ဗာန်ကိုသိစေသိတတ်သောအရိယာမဉ္ဇဉ်အရာ၌လေးချိန်တိုင်တိုင်ပွားများခဲ့ပြီးဖြစ်၍ကျွမ်းကျင်လဲကျွမ်းကျင်ပါပေ၏အဲ့ဒါကတတ္တရာအကြောင်းရဲ့တပုတ်လုံးရဲ့အဓိပ္ပာယ်ပြီးတော့မှတမ္မာသောလောကေ ပရိပိစီယကတော့ထိုယဟန်တိလောကကြီးနဲ့မကန့်ညီအောင်ကောင်းစွာကျင့်ကြံနေသည်မြည်၏တဲ့ဆိုလိုတာအထက်ပါအကျင့်တွေကိုကျင့်ခဲ့ပြီးရင်တော့လောကကြီးနဲ့မညီမတွဲရှင်းရှင်းလင်းလင်းကင်းကင်းဖြစ်ပါပြီလို့ဆိုလိုတယ်ဒါတော့ပထမဆုံးပုတ်အထိပ္ပယ်လေ့လာကြည့်အောင်တန်တုဒ္ဒဇီနောတန်တုဒ္ဒဇီနောဆိုတာကဒီအရတမက်ကိုဆိုလိုတယ်အရတမက်ဒီဟုသောစိန်တန်လေးကိုကိလေသာဒီဟုသောအညစ်အကြေးများမကင်းနိုင်သဖြင့် ပြောင်ပြောင်လက်လက်အယောင်ထွက်သောကြောင့်တန်တုတ်တာဟုခေါ်၏ရှေးတုန်းကတော့ဓာတ်တွေတန်လျက်တွေလှုပ်တဲ့အခါမှာစတီးကြီးတွေနဲ့လှုပ်တယ်ဆိုပါတော့ဗျာတန်ကြီးမလိုက်နိုင်ဘူးဒါတော့တန်ကြီးကတန်ကြီးမဝင်နိုင်တဲ့တန်သားမျိုးနဲ့ခတ်ထားတဲ့ဓာတ်ဟာတစ်ချိန်လုံးဝန့်နေတာပဲဒါကိုဆိုလို့နော်ဓာတ်တွေဆိုတော့လည်းပဲသူတို့ကစီတွေတုတ်ထားတော့ဝန့်ပြီးတော့နေတော့အဲ့ဒီတော့အဲ့တန်လျက်ဓာတ်ကြီးတွေကတဝန်းဝန်းဖြစ်နေသလိုပဲတဲ့မြတ်ဒီရန်တာပုဂ္ဂိုလ်ရဲ့အရတ္တမဲ့တန်လျက်ကြီးဟာ သူကအရတ္တမေတန်လေးဆိုတော့အရတ္တမေတန်လေးကပယ်ဖြတ်ပြီးသားဖြစ်နေတဲ့အတွက်သူ့ကိုလာပြီးတော့ကတ်မဲ့ကိလေသာတွေကမရှိတော့ဘူးပြောင်လက်နေပြီလို့ဆိုလိုတယ်။ဒါကြောင့်တန်လျေကြီးတန်ကြီးမတက်တဲ့အတွက်တဝန်းဝန်းလက်နေသလိုအရတ္တမေကြတော့လည်းပဲကိလေသာကြီးမကတ်နိုင်တဲ့အတွက်တဝန်းဝန်းလက်နေလို့ယူပကအလင်္ကာအနေနဲ့တန်လျက်နဲ့အရတ္တမေကိုဥပစာဥပမာပေးပြီးတင်စားထားတာ။တန်လျက်ကတန်ကြီးမကတ်လို့ဝန်းတောက်ပြီးတော့နေတယ်။အရတ္တမေကကိလေသာကြီးမကတ်လို့ ဝင်းပြောင်ပြီးတော့နေတယ်အဲ့ဒါကိုတန်တုဒ္ဒဇီနောကောင်းပြီအဲ့ဒီအရတ္တမေတန်လျက်ကိုအမ်ဘယင်းနေဆိုရင်ပေါ့ဗျာတန်လျက်ကိုကိုင်းပြီးတော့မိမိရန်သူကိုတခါတည်းအပိုင်းမဲအပြက်ပြက်ခုတ်တတ်တယ်လို့ပဲနော်အရတ္တမေကိုကိုင်းပြီးတော့မှကိလေသာတွေကိုအပိုင်းပိုင်းအပြက်ပြက်ခုတ်တတ်လိုက်တဲ့အတွက်ဟိုးတစ်ချိန်တုန်းကကိလေသာတွေလောဘဒေါသမောဟကိလေသာတွေကမင်းမူပြီးကကြမှာမိမိခန္ဓာကိုယ်ကို တခါတည်းသူတို့အကုန်အပိုင်သိမ်းထားတာကိုလိုနီလှုပ်ထားတာကနေပြီးတော့မှရဏမေဓာတန်လေးကံပြီးကိလေသာတွေအကုန်ဖြတ်အဓိပတိအဘိုး၅ပါးနဲ့တတ္တာဝရိယတိတိသမားတွေဘိုးပညာဘိုးဆိုတဲ့ဘိုး၅ပါးနဲ့ပြန်တိုက်ထုတ်လိုက်တဲ့အတွက်ဟောဒီခန္ဓာသူပြန်ရဟောဒီခန္ဓာသူပြန်ရဆိုတာခန္ဓာကိုခန္ဓာတိုင်းပဲသူရတယ်ရုပ်ကိုရုပ်နာမ်ကိုနာမ်ပဲဟောတော့ကတော့ရုပ်ကိုရုပ်နာမ်ကိုနာမ်မဟုတ်ဘူးဗာလဲသူပဲငါပဲယောက်ျားပဲမိန်းမပဲဖြောတယ်လှတယ်ဖြူတယ်မဲတယ်ပုတယ်ရှိတယ်နဲ့နေတာမဟုတ်လား ဆိုတော့အဲ့ဒါတွေကိုပြောတာဒါတော့သူအရှိအတိုင်းလေးကိုပဲယူလိုက်တာဒါကြောင့်မလို့ဒီကိလေသာစစ်ပွဲမှာအောင်ပွဲနိုင်သွားတာကိုဆိုလိုတယ်ရတ္တမေတန်လျက်ကိုကိုင်းကိလေသာကိုအပိုင်းပိုင်းအဖြတ်ဖြတ်ခုတ်တက်လိုက်တဲ့ယဟန္တာပုဂ္ဂိုလ်ကိုတန်တုဒ္ဒဇိနအောင်မြင်ပြီးတော့ပုဂ္ဂိုလ်ကိလေသာစစ်ပွဲအောင်နိုင်တဲ့ပုဂ္ဂိုလ်ကိုခေါ်ပါတယ်ဒါတန်တုဒ္ဒဇိနရဲ့အဓိပ္ပာယ်နော်နောက်တစ်ခုဝိဝတ္တစေရဆိုတဲ့ဟိုဘက်ကအဲနောက်တစ်မျက်နှာမှာသူကတော့ ဒီနေရာမှာစကလုံးနဲ့အမတန်ရှုပ်ထွေးပါတယ်အဓိပ္ပာယ်လည်းရှုပ်ထွေးပါတယ်ဝိဝိတ္တစဒဆိုတဲ့နေရာမှာဝိဝိတ္တတပုတ်စဒတပုတ်ဒီလိုလဲခွဲပြတာဝိဝိတ္တဝိစဒဆိုပြီးတော့လဲဒီလိုခွဲပြတယ်ဒါကြောင့်ဝိဝိတ္တစဒဆိုတဲ့ပထမအဓိပ္ပာယ်ကတော့တတ္တဝါတို့ဤစိတ်အစဉ်ကိုဖုံးအုပ်မြင့်ရှစ်ပြီးကိလေသာကုသိုလ်ဖြစ်ခွင့်မရအောင်ပိတ်ဆို့တားဆီးတတ်သောရာဂဒေါသမောဟမာနဒိဋ္ဌိကိလေသာတဏှာနော်တနည်းအားဖြင့်ရာဂဒေါသမောဟမာနဒိဋ္ဌိအဝိဇ္ဇာဒုစရိုက်တို့ကို အမိုးအဖုံးဟုခေါ်၏ကံကောင်းပြီအရာဝတ္ထုတစ်ခုကိုဖုံးကွယ်နေတယ်ဆိုရင် အောက်မှာဘာရှိတယ်လဲဆိုတာမမြင်နိုင်ဘူးအဲ့ဒီတော့အဲ့ဒီတိုင်းပဲဒီကိလေသာတွေခုနကပြောတဲ့ကိလေသာတွေကဖုံးအုပ်ထားတဲ့အခါကျတော့ဒီကိလေသာတွေရဲ့အချုပ်အနှောင်အဖွဲသူတို့ရဲ့ဒီနှစ်ခက်လို့ပြောရင် brain wash လောက်ထားတာဒါတော့သူတို့ပြောသမျှသူတို့မြင်သမျှထင်သမျှကိုဦးဇင်းတို့တတ္တဝါတွေကမတွန်းလှန်နိုင်တဲ့အတွက်သခင်ကကြုံကိုခိုင်းရင် တဇက်ကလေးမြမော်တောင်မကြည့်ရဘူးနဲ့လှုပ်ပေးရတယ်လို့မျိုးဦးဇင်းတို့ကပေးဆက်နေရတာလှုပ်နေရတာဒါပေမဲ့ဦးဇင်းတို့အဲ့ဒီလိုကိုလှုပ်နေရတာကိုပဲပျော်ပျော်ကြီးနဲ့ကိုမှကိုကကျဉ်တတ်နေတာဒါတော့ဒီလူတွေကဆေးဆွဲတဲ့ဘိန်းသမားကိုဆေးရှူတဲ့ဘိန်းသမားကိုဘိန်းဖြူလေးပေးပြီးတော့ခိုင်းရင်သူ့အနှွေမကြိုက်ဘူးလားကြိုက်တယ်သူကဒီဘိန်းကြိုက်နေတာဒီဘိန်းဖြူကြိုက်နေတာဒါတော့ဘိန်းဖြူကလေးပေးပြီးတော့ခိုင်းလို့ရှိရင်ခိုင်းတဲ့ခိုင်းသမျှလည်းလှုပ်တယ်ဒါတော့ဘိန်းဖြူကလေးရမယ်ဆိုရင်သူခိုင်းတာအကုန်လှုပ်တယ် ဒီတိုင်းပဲကိလေသာနဲ့ခိုင်းထားတဲ့ခါကျတော့ဒါတွေကဒီအာယုန်တွေကအာဒုက္ခပြင်းမဲ့ဘာပြင်းမဲ့ညာပြင်းမဲ့ဘလို့ပဲသူတော်ကောင်းတွေပြောတော့လဲသူကိလေသာကထူပိမ့်ပြီးတော့အလှက်ပတ်ပြီး brain wash လောက်ခံထားတော့တပုထုစင်တွေကအာမဟုတ်ပါဘူးခမရတို့ပြောတာတဲ့အကြောင်းလို့ထင်လို့ပါကောင်းနေတာပဲမဟုတ်လားဒီလိုပဲနော်ဒါတော့ကလေးမလေးတယောက်တရားတော်တော်တော်လေးတော့အထုတ်တယ်သူကဘာပြောတယ်လဲဆိုတဲ့ခါကျတော့ဘုန်းကြီးတွေကလည်းဘုန်းကြီးကစာအုပ်ကြီးတိုင်းပြောတတ်တာကို ဒီခန္ဓာကိုယ်ကြီးကကောင်းတာပါမဟုတ်ပဲအာလူဘွားကြီးဆိုတာဘလို့ရှိတာပဲဒုက္ခတွေနတ်တာတွေသားတွေသမီးတွေဆိုတာဒုက္ခတွေနဲ့များအာအိမ်ကြီးတွေဆိုတာလည်းပဲကောင်းတယ်သို့မတော်လည်းပဲအာဒီအိမ်ရှိလို့ဒုက္ခရောက်ရတယ်အာကားတွေကားတွေရှိလို့လည်းပဲဒီကားကြောင့်မလို့ဗာမော်ဂေ့ဂျ်ပေးဖို့အတွက်တွေဘာတွေပေးဖို့ညာတွေပေးဖို့ဒုက္ခတွေရောက်ရတယ်အာသားသမီးတွေလည်းမရှိတော့လဲလိုချင်ရှိတော့လဲဒုက္ခရောက်ရတယ်ဆိုတော့စာကြီးတိုင်းပြောတဲ့ခါကျတော့တပည့်တော်တို့လည်းအဲ့ဒီလိုထင်ပြီးတရားအထုတ်ကြည့်ပါတယ်ခင်ဗျာတဲ့ဝိပဿနာလည်းတပည့်တော်ဆရာသမားပြောတဲ့အတိုင်းလိုက်လိုက်နာနာနော်တော်တော်လေးအားထုတ်ကြည့်ပါတယ်တပည့်တော်လည်းပဲအဲဖြစ်တဲ့လောက်တော့ဖြစ်ပါတယ်ဒါပေမဲ့ အဲ့ဒါတွေကိုအရှင်ဘုရားတို့ပြောသလိုမုန်းတဲ့စိတ်တစ်ခါမှမပေါ်ဘူးတဲ့အရှင်ဘုရားပြောသလိုမကြိုက်ချင်စရာအကောင်းလောက်အောင်ယွန်နေရလည်းမဖြစ်ဘူးတဲ့ကောင်းရက်ပဲတဲ့သူကနော်ဒီလိုတော့မပင်မနဲ့ဆိုလို့ရှိရင်ကိုသားကိုမယားလေးနဲ့ကိုယောက်ျားလေးနဲ့ပေါ့သူကအမျိုးသားအောင်နော်အဲ့သူကသူအမျိုးသမီးဆိုတော့သူယောက်ျားလေးနဲ့သူကလည်းပြောနေတာပဲတဲ့အိမ်ကြီးရင်အိမ်ကသိရင်ကြီးတောင်ကြီးလိုက်ချင်သေးတယ်ဒီအိမ်ကသေးသေးတယ်ငါတို့ကဘက်ကရမရှိဘူးဟာအပတ်မှမနေဘူးငါဘက်ကရနေမှာဘက်ကရသိရင်လေရေကူးကန်လေးပါအောင်မှနဲ့ ဒီလိုတော့ချက်ဖို့ပဲစဉ်းစားနေတာတဲ့နော်အစားတောက်ကလေးစားဟောငတ်နေတာနဲ့ဆိုင်အစားလေးတောက်ပြီးနေရတာကဒုက္ခတူချင်းတူရင်ဝဝပဲကောင်းတယ်တဲ့ကဲဒါတော့ပြောတာရှင်များတို့ပြောတဲ့ဒုက္ခမမြင်ဘူးလို့ပြောတာရှင်များတို့ဘလောက်ပဲဒုက္ခတွေများတယ်ပြောပြောဒီလိုတော့ဒုက္ခဆိုတဲ့ဟာဒီပြလင်ကောင်းနေတာဒီလိုတော့ကဲဘာညင်းမလဲနော်ဥစဉ်တော့ညင်းလို့မရဘူးကိုလည်းပဲကြောင်းမရှိကဲလောက်ကြသမောင်ကြုတ်ကြောင်းလေးတော့ကဲဆောက်ပရစီဗျာလောက်ပါဗျာကူပါဗျာနဲ့မရှိဘူးလားဘုန်းကြီးတွေ ရှင်ဘုရားအကြောင်းကြီးရှိတာဒုက္ခတွေပါဗျာအကြောင်းကြီးလေဒုက္ခမြတ်လေစောင့်နေပါနဲ့အရှင်ဘုရားတို့ရဟန်းခန္ဓုကတိတိပင်ဝါတိပင်ရှိအကြောင်းရှိတာပဲဆိုအဲ့ဒီကျစ်ပင်အောက်ကလေးသွားနေလိုက်ပါလားကျုပ်ကတော့သူများတော့မသိကျုပ်ကတော့လေမြန်ကုတ်ကပိုကင်လက်လုပ်ပြီးတော့ကျုပ်အတွက်လက်မှတ်ထားလိုက်ပါဘာမှပြည့်ပဲပြန်ပြေးတော့မယ်ဆိုပြေးမှာခမရတို့ဆံမရမနေဘူးခိုင်းဘလို့ပြောမလဲကဘလို့လို့မြင်မလဲဘုန်းကြီးလဲကြောင်းသေးရင်ကျုပ်တို့ daily city နေတယ်လူတွေများတယ်မကြိုက်တော့ဘူးလူများများရှိတယ်ဟာမူမွေပြေးမှာပဲဆိုဟောပြေးတာမဟုတ်လားဟောကြတဲ့ကြောင်းကြီးကြီးနဲ့လုပ်တယ်လေအဲ့ဒါကိုမမြင်တာ ခိုင်ဘလို့လို့မြင်မလဲဦးဇင်းတို့အခုဦးဇင်းပြောခဲ့ဦးဇင်းတို့မြင်တွေ့နေရတဲ့အာယုံအကြမြင်တွေကအာသဝဆိုတဲ့ကံကြီးတွေဆင်းပြီးဖြတ်ကူးပြီးတော့လာခဲ့တာဘယ်မြင်မလဲဒီဒုက္ခအနေစာဒုက္ခအနာတာဘယ်ဖြစ်ဖြစ်ဒီမြင်မလဲဘလို့လို့မကြိုက်တာတွေပေါ်ပါမလဲဘလောက်ကြီးပဲတခါတည်းဥလာသိပြောသလိုယထာမိကြီးနှစ်လောက်ထိုးပြပြမမြင်ဘူးဒီအနေစာဒုက္ခအနာတာကိုဒီနိဗ္ဗာန်ညဘလို့လို့ဖြစ်ပါမလဲဒါဥစဉ်ကပြောတာလေကောင်းပြီအဖြစ်ထွက်အောင်စောင့်ပါနော်ငါယောက်ျားငါ့ကိုချစ်တယ်နော် အပြိုလေးတော့ငါလည်းချစ်တယ်အခုလည်းပဲနုနုနဲ့နဲ့ချစ်သေးတယ်အိုသူတိချစ်မှလားစောင့်ကြည့်ပါဦးနော်အိုသူတိပဲနော်ရှင်နေအဲရောင်နောက်စရုံးပါနေကြမှလားကြည့်ပါဦးဒါကလည်းတစ်ချက်လေအာအင်ကြီးကောင်းတယ်နော်ကောင်းမှန်တယ်အဲ့ဒီအင်ကြီးကိုကြည်ပြီးတော့မှကြည်ရင်ကြည်ရင်ကနေစောစောတော့ကပြုံးနေတာကနေမဲ့မလာဘူးလို့ဘယ်သူပြောနိုင်တယ်လဲဖုတ်ကလို့ရှာတယ်အများကြီးပဲဟုတ်တယ်မဟုတ်လားဒါတော့ဒါက အဲ့ဒီအချိန်မှာမှအင်ကြီးအကြီးကြီးကိုမီလီယံနာအင်ကြီးကိုဝယ်ပြီးလိုက်တဲ့အချိန်ကမှအလောက်ကပြုတ်ပြီးအင်ကြီးကိုကြည့်တာငကောတော့ကပြောတယ်အခုဒီလိုမဖြစ်ဘူးလို့ဘယ်သူပြောနိုင်တယ်လဲနော်စောစောကအပြုံးပေးတာတွေအမက်ဖြစ်မလာဘူးလားဟာကောင်းတယ်စားစရာကောင်းတယ်ငတ်တာနေဆိုင်ငါဝဝစားပြီးတော့ဒုက္ခခံမယ်ဆိုရင်ကောင်းပြီနော်ဒေါ်ကြအချိုများလို့ရှော့လိုက်ပါဦးဒေါ်ကြအငံများလို့ရှော့လိုက်ပါဦးကိုလက်စထရောကဘလို့တဲ့ အာဒယာဘီတစ်ကဘလို့တဲ့ဟာကပီကဘလို့ရှုပ်ပွေနေတာပဲဆောင်းဝင်နေသွားလဲစားစရာကိုမရှိတော့ဘူးကိုကလည်းစားပြီးနေပြီဟာတခါတည်းဖြစ်လိုက်တယ်ဟိုတဲ့ကသွေးတို့တယ်လက်တက်လိုက်တာအဲ့ဒီကျမှစောစောလေးတို့ကစားတာလေးတွေကပြုံးနိုင်သေးရလားမပြုံးနိုင်ဘူးဒါဆိုတော့ချမ်းသာကမှန်ရင်တွေ့တော့ကလည်းချမ်းသာရမယ်ပြုံးရမယ်အဆုံးမှလည်းပြုံးရမယ်ဟုတ်တော့မလားနောင်လည်းပြုံးနေရမယ် ever smile ဖြစ်ရမယ်ဘာကြောင့်မလို့အပြုံးကနေအမဲ့ပြောင်းတယ်လေ ဝိပရိနာမှာဖောက်ပြန်တတ်တဲ့သဘောရှိတယ်။ဒါတော့ဖောက်ပြန်တတ်ပါတယ်ဆိုတော့ဒီသဘောကိုအနိစ္စကိုမမြင်ဘူး။ဒါကိုကိုတင်းကြဒီလိုပေးတတ်ပါလားလို့အကောင်းထင်ပြီးတော့ထားတဲ့ခန္ဓာကလည်းငါကောင်းတယ်ကောင်းတယ်ငငယ်ရွယ်မှတ်တယ်မျက်လုံးနဲ့ကောင်းနေတယ်ရုပ်ရှင်ကြည့်ကြည့်လို့ရတယ် TV ကြည့်ကြည့်လို့နောက်ပိုင်းကျတော့ဟာမျက်လုံးနဲ့ကြိုက်လာ TV ဆိုပိတ်တာထားလိုက်စမ်းပါသူများမြင်တော့သူများကြည့်တော့မကြိုက်တော့ဘာလို့ပြောင်းတာတော့လူတွေကကြီးလိုက်ပြောင်းလာတာဟုတ်တယ်မဟုတ်လားဒါတော့ငယ်ရွယ်သေးတဲ့အခါမှာတော့အာယုံပတာရအကြည်တက်ကလေးတွေကောင်းနေတော့ enjoy လုပ်လို့ရတာပေါ့ ဒါတော့အဲ့ဒီ enjoy လုပ်လို့ရတာဟာဘလောက်ကြာကြာခံမလဲ wait and see ငါအဖြစ်ဒီနေရာမှာ conclusion လုပ်လို့ရပြီလားသွားမလုပ်နဲ့မြင်းမပိတ်နေအောင်စောင့်အောင်ဒါကြောင့်မလို့ဒီမြတ်စွာဘုရားကကာမဒုက္ခဗါတယ်လေကာမဒုက္ခမရှိဘူးလို့မြတ်စွာဘုရားမဟုတ်ဘူးကာမဒုက္ခရှိတယ်ဒါပေမဲ့ကာမဒုက္ခဒီအခုနကပြောတဲ့ဒုက္ခအမျိုးမျိုးတွေအဖုံဖုံစုံနေပါမှာတခါတည်းအာချမ်းသာလိုက်တဲ့အရာသာကခဏလေးဒုက္ခကများလွန်းလို့ဘူးဒုက္ခ ဘုပါယတာဒုက္ခတွေများပါတယ်ပင်ပန်းမှုတွေများပါတယ်ဆိုပြီးတော့မှအသားတက်ကလေးတတုံးကိုစွန်ကခြီသွားတယ်ခြီသွားတယ်ဒီအသားလေးကိုစားကျင်တာနဲ့ဝင်တုတ်လိုက်တော့နောက်ကစွန်တွေကလည်းသူလဲလိုချင်ငါလဲလိုချင်အကုန်လုံးဝိုင်းလိုက်တာအသားကတိတိလေးလေးပဲဒါတော့အဲ့ဒါလေးကိုအသားလေးကလည်းပဲရပြီဆိုတော့ဒီကောင်အသားရပြီဆိုတော့ကအကုန်ဝင်တာဝင်ပြီးတော့သူထိုးကိုထိုးအသားရရေးတို့ထိုးတာဟာတခါတဲ့အသားတွေချင်းချင်းဒီအဆုတ်ပြတ်သက်အမွှေးတွေကျွတ် ငါထိုးခံတာတော့ဒီအသားပါဇက်ထဲပါလာလို့ပဲဆိုပြီးတော့မှစားတောင်းမစားသူထွေးထုတ်လိုက်ရတယ်အဲ့ဒီခါကျမှနောက်တော့ကောင်ကယူသွားအဲ့ဒီကောင်ကိုလိုက်ထိုးဆိုတဲ့ခါကျတော့အသားစားရတဲ့အချိန်တောင်မရောက်ဘူးအထိုးခံရတဲ့အချိန်ကအများကြီးပဲအခုသမတတွေခံပိတ်လုပ်တယ်ဆိုတာကသမတဒီဟုသောအမဲသားတို့ကိုခံပိတ်လုပ်တဲ့နောက်ကလူတွေထိုးနေတာမဟုတ်လားဟိုကောင်ကမကောင်းဘူးဟိုကောင်ကဘာဖြစ်တယ်ចောင်းသားတို့ကအရက်တောက်တယ်ဘာပွေတယ်ညာပွေတယ်အဲ့ဒါထိုးတာမဟုတ်လားဒီကောင်ကသူက ဟိုဘယ်လိုခေါ်မလဲဆိုလို့ရှိရင်ပြောမယ်ဆိုလို့ရှိရင် conservative မစစ်ဘူးတို့ကြဟိုပြော့ပြော့ဒီရိမ့်ရိမ့်နဲ့ထိုးတာပဲမဟုတ်လားဒါဒီကောင်ကသူ့ဘာသာကစိတ်မချဘူးဒါထိုးတာပဲမဟုတ်လားဒီကောင်မွတ်စလင်ထင်းနဲ့ဒါထိုးတာမဟုတ်လားအဒီကောင်စီးပွားရေး policy မကောင်းနိုင်ငံခြားရေး policy တွေညံ့နေတာဘာလို့ဒါလဲထိုးနေတာဒီယာတုလိုဖို့ဆိုတော့အဲ့ဒီလိုဒုက္ခတွေများပါတယ်ဒါကြောင့်ဆုံးအောင်စောင့်ကြည့်ပါဦးကာမတုကမရှိရှိပါတယ်သူကကာမတုကဒီဇာနာတုကနဲ့စာရနိုင်တယ်ဇာနာတုကဒီမေဃတုကနဲ့စာရနိုင်တယ် မေဃဒုက္ခတိဖို့ဒုက္ခနဲ့ဆိုတော့နိုင်တယ်ဖို့ဒုက္ခတိနိဗ္ဗာန်ချမ်းသာနဲ့ဆိုတော့သူကလည်းနိဗ္ဗာန်ချမ်းသာခြင်းမှာအကောင်းဆုံးပြီးရောဖို့ဒုက္ခဆိုတာတန်ခါရဒုက္ခကြံသေးတယ်ခန္ဓာကိုယ်မရှိဘူးလားရှိတယ်ရှိတယ်ဆိုရင်ရဟန္တာဖြစ်တာတောင်းထမင်းကျွေးရမယ်ရေချိုးရမယ်တုတ်သင်ရမယ်အဝဝဲရမယ်လွတ်ရလားနိဗ္ဗာန်ကြမှာတကယ်လွတ်တာဒါတော့အစင်တိုင်းတန်းလိုက်တော့ကာမဒုက္ခပဲရောက်နေလေညီကြီးတဲ့တောင်မြုပ်နေတယ်အော်ရိုးရိုးမရောက်ဘူးဒါကြောင့်မလို့ကာမဒုက္ခဒုက္ခမတွေ့သမျှကောင်းနေဥမှာပါလို့နော်အဲ့လိုရှိတယ် ဒါကြောင့်တခါတလေတရားတရားဟောရမြလွယ်တာများမထားနဲ့ direct confrontation နဲ့တွေ့လို့ရှိရင်တော်တော်ရှင်းယူရတာ direct confrontation direct attack လုပ်တာနော်သူ့အမြင်သူပြောတာမှားတာမဟုတ်ဘူးဒါတော့သူသူ့ကိုအပြစ်မပြောနဲ့ကိုကိုတိုင်းလဲထိထိုက်မယ်ဒီတိုက်မယ်ဦးဇင်းတို့ကအတူတူဒီဒီဘူးတွေကရေဒီရေပဲဒီပုတ်ထက်ကပဲဒီပဲပဲဘာဖြစ်လို့လဲကိုမအရိယာနယ်မှာမရောက်သေးပဲအထီးမအပိုးရှိဘုန်းကြီးနဲ့သင်္ကန်းဘုန်းကြီးနဲ့လူတာပဲกว่าမှာ ဒီဟာမဖြတ်သေးသမျှတော့တူတူပဲနော်အတူတူပဲဒါကြောင့်အဲ့ဒါကိုကိုကသတိထားမိဖို့ရည်ကြီးတာအဲ့ဒါကိုသတိမထားမိလို့ရှင်တော့အကောင်းထင်ပါပဲ gain အဲ့ဒါတော့သွားကြစို့ဘာလဲပြောချင်တာကအခုနကကိလေသာတိဟုသောအပိတ်အဖုံးအနှောင်အဖွဲအကုန်လုံးပဲပဲနဲ့နဲ့နှဲထားတဲ့ဒီနယ်ပယ်ထဲမှာနေရတဲ့ကာမတ္တဝါတွေဒီဥစဉ်တို့ကုသိုလ်ဆိုလို့ဒဇက်ကလေးညလောက်ခွဲ့မရနိုင်သည်မရအောင်ပိတ်ထားဖုံးထား အနှောင့်အယှက်ပေးတာကို အပိတ်အဖုံးလို့ခေါ်တယ်။ဗါတယ်လေ။အပိတ်အဖုံးခုနကိလေသာတွေကတည်ပြီးသား။ဒါတော့အဲ့ဒီအပိတ်အဖုံးတွေကိုတဲ့ဘာနဲ့ဖောက်ထွက်ပြီးတော့မှခွာထုတ်ပြလိုက်ရမလဲဆိုတော့မဲ့ညာနဲ့ဖောက်ထွက်ပြီးခွာထုတ်ပြလိုက်ပါ။ဘာနဲ့ဖောက်ထွက်အေးအဲ့ဒီလိုမျိုးဖောက်ထုတ်နေရင်တော့ဝိဝတ္တစဒအဲ့လိုစလုံးနဲ့သုံးပါတယ်။ဗါတယ်လေ။ဝိဝတ္တစဒကိလေသာဒီဟုသော အပိတ်အဖုံးကိုမဲ့ညာနဲ့ခွာထုတ် လှန်ထုတ်ပြလိုက်ပြီးပြီလို့အဓိပ္ပာယ်ရှိတယ်။ဒါတော့မညံမမရောက်ရင်တော့ကိုကိုအပေါ်အဖုံးကြီးနေပဲ။နောက်တနည်းကိလေသာဝကာမဝဝိပါကဝနော်ဤဝတ်သုံးပါးကင်းပြီးတော့ယဟန်ဒီကောင်းပြီကိလေသာဝကာမဥပါကဒါပြိဿသမုပ္ပါနှောကြည့်နေကြပါပြီပြိဿလည်းဟုတ်လား။ပြောစရာမလိုတော့ပါဘူး။နော်ဒါတော့ကိလေသာဝကာမဝိပါကဝဝတ်သုံးပါးဒီဝတ်သုံးပါးကိုလည်းပဲကင်းအောင်ထိုယဟန်ဒီကြင့်ကြံပြီးတဲ့အတွက် ဝိဝတ္တဝိဝတ္တဝိကကဲ့နာဝတ္တကဝတ်သုံးပါအဲ့ဒီလိုလဲဆိုတယ်တဲ့ပြီးတော့ခုနှစ်ပါးသောအမိုးအကာတို့မှာစောစောလေးတုန်းကအပေါ်ကပြခဲ့တဲ့အမိုးအကာခုနှစ်မျိုးရှိတယ်အဲ့ဒီလိုအမိုးတွေအကာတွေကနေပိတ်လောင်ထားတဲ့ကိလေသာအပိတ်အဖုံးအကာအကွယ်တွေကနေလဲကင်းပြီးသောယဟန်ဆိုရင်ဝိသဒလို့ခေါ်ပါတယ်ဗါတယ်လဲအဲ့လိုစကလုံးလေးတွေပြောင်းပြီးတော့အဓိပ္ပာယ်လဲနည်းနည်းပြောင်းတာရှိတယ်ဒါကြောင့်ဒီစလုံးတစ်လောက်ပဲထားကြပါစို့နော်တရားနည်းတွေပြောရင်အရန်ကျေပြန့်သွားမှာဆိုလို့ ကိလေသာအမိုးကအပိတ်ဖုံးနေမကင်းသေးရင်တော့သူ့နေပြန်မှာရှိရင်အခုနပြောသလိုပဲဦးဇင်းတို့ကခုနကလေးမလေးပြောသလိုညင်းနေဦးမှာပဲနော်လှုပ်ကြည့်ပါတယ်တဲ့ तू မလှုပ်တာမဟုတ်ဘူးနော်အလက်ဘလိုင်းညင်းတာမဟုတ်ဘူးဒါပေမဲ့ညင်းငွေတဲ့နေဗေနညာမရောက်ဘူးလို့ပြောတာဒါတော့ဘယ်ရောက်မလဲဦးဇင်းတို့ကကိလေသာကံကြီးတဲ့အာရပါရနဲ့ချိုးပြီးတော့ခေါင်းတွေပါလေချိုးဖော့နေကြတဲ့ဥစ္စာဟုတ်တယ်မလားဒါကြောင့်အဖုံးအကွယ်သူ့ရဲ့ခြံနဲ့သူ့ရဲ့အပိတ်နှောင်ထဲမှာရှိနေတယ်များမမြင်နိုင်ဘူးဒါကိုခွာထုတ်လိုက်မှဟာဒါကြီးကဘာပါလားဆိုတာသိတယ်အဲ့ဒါလို့ဆိုတော့ ဝိဝတ္တစရဖြစ်ပြီတဲ့ကောင်းပြီတခါဦးဇင်းတို့အဲ့ဒီဝိဝတ္တစရပြီးတဲ့ခါကျတော့နောက်ပါရဂုတဲ့အော်နောက်ဝတိဆိုတာလေးတစ်လုံးကြံသေးတယ်နော်ဦးဇင်းဝတိဆိုတဲ့စကားလုံးတော့ဟိုအတိုင်းပဲပြောလိုက်တော့မယ်ဒီနေရာမှာဝတိဆိုတာကရဟန္တာဖြစ်ပြီဆိုရင်ဒီလူတွေမှာဝတိဆိုတာလေးကတုံးတယ်မို့လားလူတွေမှာလည်းတုံးတယ်ဒီလူကသူ့ဝတိပဲဒါပေမဲ့အဲ့ဒီလူတွေတုံးတဲ့ဝတိကဘာကိုပြောချင်တာအလေးအကျင့်လုံနေကြဒီကောင်သူ့အကျင့်သူ့စရိုက်ပြောတာ ဒါပေမဲ့ဥစဉ်နဲ့စာမှာသုံးတဲ့ဝတိကအဲ့ဒါပြောတာမဟုတ်ဘူး practice ကိုပြောတာအကျင့်တော့အကျင့်ပဲသို့တော့သူရဲ့ practice ကဒီဇံကိုရတဲ့ပုဂ္ဂိုလ်ဒီမိမိရပြီးသားဇံကိုအထအဖန်မှန်အထက်ထက်ဝင်စားရင်ဇာနာတမပတ္တိနော်သောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ဒီသောတာပတ္တိဖိုလ်ကိုအဖန်မှန်အထက်ထက်ဝင်စားရင်ဖလတမပတ္တိအဲ့တော့ဇံသမားဒီဇံကိုမဝင်စားရင်ဇံတွေကွဲတယ်ဇံတွေပြောက်တယ်ဖိုလ်သမားဒီ ဖိုးကိုသောတာပန်ဖြစ်တော်လဲပဲသောတာပတ္တိဖိုးကိုအဖန်ဖန်ထထမဝင်စားရင် तू तू ဝင်စားခြင်းတဲ့အခါမှာဝင်လို့မရဘူးတိတိတိတိပြူတိပြူတိဖြစ်နေတယ်မရောက်ဘူးမရတဲ့စာကိုခုနားလေးကပေါ်လိုက်ဒီနားလေးကပေါ်လိုက်နဲ့တပုံလုံးလည်းမပေါ်ဘူးလေခေါင်းလေးပေါ်လိုက်ဖင်လေးပေါ်လိုက်နဲ့အာတခါတည်းမပေါ်တဲ့ခါကျဟာခေါင်းနဲ့မကုတ်ဘူးလားခေါင်းနဲ့ကမထွက်ဘူးလေခေါင်းနဲ့ကုတ်အဲအဲ့ဒါမျိုးဖြစ်နေတာဇန်တော့ဖိုးဇန်လည်းရပြီပြီသို့မဟုတ်ဖိုးလည်းရပြီဆိုပါတော့ဗျာ နောက်တစ်ခါပြန်ဝင်စားတယ်အလေးအကျင့်ကနဲနေတဲ့ခါကျတော့ဇန်ထဲကိုမဝင်နိုင်ဘူးဖြစ်နေတာဖိုထဲကိုမရောက်ဘဲဖြစ်နေတာရှိတဲ့နေရာကအခြေခံနဲ့သူ့ရဲ့ basic မှာတည်းမဲ့သူကလဲနေတာ primary မှာလဲနေတာကိုပြောတာလဲပြီးတော့ဟိုကဖိုထဲကိုမရောက်ဘဲနဲ့ဒီ primary မှာလဲနေတာအရှိကဥပစာရဇောတွေမှာပဲလဲလဲနေတာလဲနေတော့ဘာဖြစ်လို့လဲဇန်နဲ့ဖိုထဲကိုမရောက်တာဒီသူ့ရဲ့အားထုတ်မှုအလေးအကျင့်နဲတဲ့အတွက်ဒိုင်းကနေမရောက်ဘူးဒါကိုပြောတာအလေးအကျင့်အားထုတ်မှုနဲတဲ့အတွက်ကိုထကျင်တဲ့အချိန်ကမှတိကနေမရဘူး ဒါတော့ဝင်ကျင်တဲ့အချိန်ဝင် ထွက်ကျင်တဲ့အချိန်ထွက်ဒီတမာဘတ်ထက်ကိုဝင်ကျင်ထွက်ကျင်တဲ့အချိန်ကမှကျွမ်းကျမ်းကျင်ကျင်ဝင်ကျင်ထွက်ကျင်လို့ရှိရင်အမြဲတမ်းဝင်စားပေးရတယ်။အဲဒီလို ဝင်စားလို့ကျွမ်းကျင်လာရင် तू ဝတိဘောအားကောင်းတယ်လို့ခေါ်တယ်။ဘာအားကောင်းတာလဲ။အားကောင်းတာဒါကြောင့်မလို့မိမိတို့တရားထုတ်တယ်ဆိုတာလေးကိုအခုဒီမှာလာတော့မယ်။နော်တရားထုတ်တယ်ဆိုတာလေးပြောတော့မယ်။ဇံရပြီးသားပုဂ္ဂိုလ်တမာတိဘလောက်ကောင်းတယ်လဲ။မက်ကိုရလို့တောတာပတ္တိမက်ကမက်ကတမာတိနော်။ လောကုတ္တရာသမာဓိနဲ့ထိတွေ့ပြီးလို့ဖိုးကိုရောက်တယ်ပြန်ပြီးတော့ရတဲ့ဖိုးကိုမဝင်စားဘူးဆိုရင်ဖိုးလဲမေ့တာပဲမေ့တယ်ဆိုတာစာမေ့တယ်လို့ဥပမာပြောတာနော်မရှိတာတော့ဒါတော့စာမေ့တဲ့သူဒီစာကိုလိုချင်တဲ့အချိန်ကမှဒိုင်းကနေလှုပ်လို့မရဟိုကလေးပေါ်ဒီကလေးပေါ်ဟိုမေ့ဒီမေ့နဲ့ရှုပ်သွားပြီးတော့ခေါင်းနဲ့ကုပ်နေတယ်လို့ပဲဖိုးကိုမဝင်စားတော့ဇံကိုမဝင်စားတော့သူတို့ဇံကိုဝင်စားခြင်းတဲ့ခါကျတော့မရောက်တော့ primary မှာလဲနေတာအဲ့ဒါမျိုးကိုမဖြစ်အောင်လို့အဖမ်းမအထက်ထက်အဖမ်းမအထက်ထက်ဝင်စားတဲ့ခါကြတဲ့ခါကျတော့ သူလိုချင်တဲ့အချိန်ဒိုင်းနဲ့ရောက်သူလိုထွက်ချင်တဲ့အချိန်ဒိုင်းနဲ့ရောက်ဒါကြောင့်မလို့ဇန်ဒီတမပတ်ဝင်စားလို့အားကောင်းနေတဲ့ရန်တာတွေကြတော့မြတ်စွာဘုရားကြည့်လေတခြားမပြောနဲ့ဒါရုဒါရုဒါရုခေါ်တာဖလားတမပတ်ကိုဝင်စားလိုက်သေးတာဘလောက်မြန်တယ်လဲကကြည်စားဘလောက်မြန်တယ်လဲသုံးချိန်လေးခေါ်တာ less than 1 minute ထင်ပါတယ်နော်မြတ်စွာဘုရားဖလားတမပတ်ကိုဝင်စားလေတယ်အဲ့ဒီလိုမျိုးလိုတဲ့အချိန်ကမှတိကနေဝင်တိကနေထွက်လို့ရတာကိုဝတိဘောကောင်းတယ်လို့ပြောတာဝတိဘောအားကောင်းတယ်လို့ဆိုတယ်ဗါတယ်လေ ဝသီဆိုတာသူ့ရဲ့အလေအကျင့်အားကောင်းတယ်ဒီလို practice သိကောင်းတာပဲလို့ပြောတာအမြဲတမ်းလုပ်နေတာဒါကြောင့်လောကုတ္တရာနယ်ပယ်ကိုရောက်ပြီးသားပုံကိုယ်တွေတောင်ဖိုကိုဇန်ကိုဇန်ဆိုရင်လည်းဇန်ပေါ့နော်ဖိုဆိုရင်လည်းဖိုကိုဝင်စားတာသူတို့အဆင့်အတမာတိကဒီလောက်အားကောင်းတာတောင်မလက်ကျင့်ရင်အဖမှန်ထက်တာမလုပ်ရင်ဝင်လို့မရဘူးမရတော့မိမိတို့ကတခါလေးအားထုတ်လိုက်လို့အားရပါရကျင့်တတ်တာလေးကိုမြတ်ကိုကိုကိုတက်တက်လုံးကြီးတည်နေတယ်လို့မထင်နဲ့အဖမှန်ထက်တာလုပ်ပါ you repeat it again and again you need to do that တခါနဲ့မတီးဘူးအာသေဝနာပစ္စည်း exactly အာသေဝနာပစ္စည်းတတ်ရမယ်ကိုကကိုရှက်အမြင်ကြီးတို့ကြည့်ကိုအစင်တိတ်အထင်ကြီးမှာဆိုလို့ပြောတာဩမက်ကိုရောက်လို့ဖိုးကိုဝင်စားတဲ့ပုဂ္ဂိုလ်တော်မှာသူတို့ဖိုးကိုမဝင်စားရင်ဖိုးတွေကလေးသွားတာဇံကိုရောက်တဲ့ပုဂ္ဂိုလ်ဇံဝင်စားရင်ဇံသမားကြီးကောင်းပါတယ်ဆိုပေမဲ့ဇံနေလေးတယ်တမဘဝင်စားလို့မရဘူးငါတို့ပုရုဇဉ်အစိမ့်ခောက်ခောက်ကြီးတခါတည်းအရေးတောင်ထွက်နေတဲ့ပုရုဇဉ်ကတရားလေးတခါထိုင်ဟုတ်လာပြီလို့ပြစ်ထားရင်ဘယ်ရမလဲပြီးပြီပေါ့ နောက်တစ်ခါပြန်လဲထင်ဟာဘာမှကိုမပေါ်တော့အကုန်လုံးစိတ်တွေထွက်နေတာပဲနဲ့ညီးတာအဲ့ဒါဟုတ်တယ်မို့လားထိုင်တာတောင်အချိုးမကြတော့ဒါကြောင့်အပြောချင်တာကမိမိလုပ်ပြီးသားဟာပြန်ပြန်လုပ်လေပိုအားကောင်းလေပါလောကုတ္တရာနယ်ပယ်ဝင်ပြီးသားတောင်မလုပ်ရင်မရအောင်ဒါကြောင့်မိမိတို့ဝတိဘောအားကောင်းပါစေအာတဝနာပစ္စည်းတတ်ပါလို့ပြောချင်တာနော်ဒါဝဝတိဆိုတဲ့စကားလုံးလေးအတိပဲနောက်ပါရဂုတဲ့ပါရဂုဆိုတာက သူကဒီဘက်နယ်ပယ်ဟိုဘက်နယ်ပယ်နှစ်ချမ်းကွဲနေတယ်ကွဲနေတဲ့ခါကျတော့အဲ့ဒီမှာဘာရီကူဆိုတဲ့စကားလုံးလေးဖတ်ကြည့်စမ်းပါဗျာမပြတ်ဖြစ်ဂိုင်းဒီမှာဘာရကူဆိုတာသူ့ရဲ့အဓိပ္ပာယ်တစ်ဖက်ကန်းသို့ရောက်သူလို့အဓိပ္ပာယ်ရှိပါတယ်ဒါကြောင့်မလို့ပညာရတစ်ခုကိုတည်တည်ချာချာနှစ်ပေါင်းများစွာလေ့လာတဲ့ပုဂ္ဂိုလ်ကိုမြန်မာလိုကပါရဂူဘွဲ့ဒီပညာနဲ့ပတ်တဲ့တစ်ဖက်ကန်းခတ်တက်တယ်လို့ဆိုလိုတယ်။အဲ့တော့ဦးဇုံတို့ဒီနေရာမှာသုံးတဲ့ပါရဂူကတော့ကိလေသာနယ်ပယ်သင်္ခါရနယ်ပယ် ဒီဘက်ကမ်းမှာကလေပတ်လေပတ်နေရတာကိုကမ်းတစ်ဖက်အဲ့ဒီကိလေသာနယ်ပယ်သင်္ခါရတွေဖြစ်ပြနေတယ်နော်တန်တရားဒီဘက်ကမ်းကနေဟိုဘက်ကမ်းကိုကူးသွားပြီးလို့နော်ရောက်ရှိသွားတဲ့ရန်တာပုဂ္ဂိုလ်ကြတော့အဲ့ဒီမှာပါရဂူလို့ခေါ်တယ်နော်တစ်ဖက်ကမ်းသို့ကူးမြောက်ပြီးတဲ့သူအဲ့တော့ဒီနေရာမှာကူးတယ်ဆိုတာကပထမရန်တာဖြစ်လိုက်ကြပါဆိုလွယ်လွယ်ပေါ့နော် ဒီဘက်ကနေပြီးတော့မှလောကီနယ်ပယ်ဝိပဿနာအားထုတ်ပြီးလို့လောကုတ္တရာနယ်ပယ်တွေကိုတခါတည်းအရိယာမေ40တစ်ချက်တည်းရောက်သွားလို့ရဟန္တာဖြစ်တယ်ဆိုရင်ရဟန္တာဖြစ်ပြီးပြီဆိုလို့ရှိရင် तू နောက်ထပ်ကြင်ကြင်ကြစရာလိုသေးရလားမလိုတော့ဘူးကုန်သွားပြီကုန်သွားပြီဆိုတော့ဒုက္ခနာကိုကြီးတော့ရှိမနေဘူးလားရှိနေတယ်အဲ့ဒါတော့အဲ့ရှိတာကိုသဥပါတိတေတနော်ခန္ဓာ၅ပါးကြီးအကျွန်းကြံနေသေးတယ်ဒီမှာခန္ဓာ၅ပါးအကျွန်းကြီးရှိသေးတယ်သို့သောစိတ်ကတော့ကိလေသာကုန်ပြီးတဲ့အတွက်ဒါရအရတ္တမဲနဲ့ तू ကနိဗ္ဗာန်ကိုရောက်နေပြီ နိဗ္ဗာန်ကိုအာရုံပြုလို့ရနေပြီနော်ခုနပြောလို့ဇန်တမပတ်တမပတ်တွေဝင်စားနိဗ္ဗာန်ကိုတက်ရအာရုံပြုလို့ရနေပြီသို့တော်လည်းပဲဒီခန္ဓာကိုယ်ကြီးကရလာပြီးတဲ့အချိန်ခါမှာ तू ကအရင်တခါတော့ကပြောပြီလေ तू ကနာဘိနန္ဒာမိအဲဇီဝိတန္ဒာနိနာဘိနန္ဒာမိမရဏတေရမှာကိုလည်းမလိုလားဘူးရှင်ရမှာကိုလည်းမလိုလားဘူးဆိုတဲ့အချိန်ရောက်နေပြီလေဒါတော့ဒီခန္ဓာကိုယ်ကြီးအကျွန်းအကြံနဲ့တကွနိဗ္ဗာန်ကိုရောက်နေတာကိုသာဥပါတိတေသနိဗ္ဗာန်ရောက်တယ်လို့ခေါ်တယ်ခန္ဓာကိုယ်အကျွန်းတော့ကြံသေးတယ် သို့တော့သူကစိတ်ကနိဗ္ဗာန်ကိုရောက်နေပြီဆိုတော့နိဗ္ဗာန်နဲ့နိဗ္ဗာန်သို့တော့ခန္ဓာကိုယ်အကျွင်းကြံငယ်သေးတယ်အဲ့ဒါကိုတာဥပါရိသေတာနိဗ္ဗာန်လို့ခေါ်တယ်ဒါတော့တာဥပါရိသေတာနိဗ္ဗာန်နဲ့ယန္တာဖြစ်တဲ့ပုဂ္ဂိုလ်ဒီပြိနိဗ္ဗာန်ဆံသွားပြီပြိနိဗ္ဗာန်သုတိကြလို့နောက်ဆုံးပြိနိဗ္ဗာန်သုတိနောက်ဆုံးရောက်သွားပြီဆိုရင်အဲ့ဒီမှာခန္ဓာကိုယ်ခန္ဓာ၅ပါးအကျွင်းကြံမရှိတော့ဘူးယုံနံသင်္ခါရဘာမှမရှိတော့ဘဲနဲ့ထိုယုံနံသင်္ခါရဤဖြစ်တဲ့အစဉ်အတန်းကြီးချုပ်သွားတာတနည်းငြိမ့်သွားတာကို အနုပါတိတေတာနိဗ္ဗာန်လို့ခေါ်တယ်ရောက်တယ်လို့တော့သွားမပြောရင်လည်းစကားတော့လှတယ်စာအနေနဲ့ကြတော့မှားတယ်ရောက်တယ်ဆိုရင်ဌာနရှိရအောင်ပဲဘယ်ရောက်တယ်ဆိုရင်ဘယ်သွားတယ်လဲလို့မေးစရာ question မလာဘူးလားအေးငိမ့်တယ်ဆိုတော့ပြီးပြီလေငိမ့်တယ်ပြီးပြီဒီနားမှာဖြောင်းဖြောင်းတယ်မီလေးထွန်းထားတယ်ဖူးဆိုမှုတ်လိုက်ပါလားလို့မီလေးပြောက်သွားဘယ်ရောက်လဲဘယ်မှမငိမ့်တာငိမ့်တယ်လို့ပြောလိုက်မဟုတ်ကောင်းတယ်နော်နိဗ္ဗာန်ရောက်တယ်ဆိုတာတော့စကားအပြင်နားလည်အောင်ပြောတာဒါကြောင့်အဲ့ဒီလိုမျိုး အငိမ့်ဓာတ်ကိုရောက်ပြီးငိမ့်သွားပြီးချုပ်သွားပြီးဆိုလို့ရှိရင်တော့ဟိုဘက်ကန်းကိုဘယ်တော့မှပြန်ပြီးတော့လဲပတ်လို့မဖြစ်ရသင်္ခါရတွေတစ်ဖက်ကန်းကိုအပိအပိုင်ရောက်သွားတော့တာအဲ့ဒါကိုပါရဂုလို့ခေါ်ပါတယ်နော်ဦးဇင်းတို့ကတော့အခုမှဒီဘက်ကန်းပဲရှိသေးတယ်နော်ကဲနောက်တစ်လုံးကအနေဇောအနေဇာအဲ့ဒီမှာပါဠိစကားလုံးကပေါင်းထားတယ်နှလုံးပေါင်းတယ်နော်ပါဠိကိုဝါသနာပါလို့မှတ်ချင်တယ်ဆိုလို့ရှိရင်နှလုံးပေါင်းပြနှလုံးပေါင်းတယ် eza plus na သို့မဟုတ် na plus eza လို့မှတ်ထားပါတော့။နာနဲ့နာအပေါင်း eza နာဆိုတာမဟုတ်ဘူးလို့တားမြစ်တဲ့ negative အဓိပ္ပာယ်ရှိတယ်။ဧဇဆိုတာကလှုပ်ရှားတတ်တဲ့တဏှာ။တဏှာနဲ့ तू ကစနောနဲ့မှန်နော်။တဏှာတို့လောဘတို့ဧဇတို့ဆိုတာယာကတို့ဆိုတာနာမည်စကလုံးကွဲပြီးမှအဓိပ္ပာယ်တူတယ်။ဒါတော့ဒီနေရာမှာအနေဇဆိုတာက လှုပ်ရှားတတ်တဲ့တဏှာမရှိတော့ဘူးလို့ဆိုလိုတယ်။နော်။ဒါတော့လှုပ်ရှားတတ်တယ်ဆိုတာကဘယ်လိုလဲဆိုလို့ရှိရင်ပြောရမယ်ဆိုလို့ရှိရင်တော့တဏှာရှိတဲ့ပုဂ္ဂိုလ်များဒီတဏှာကအတွင်းထဲမှာဓာတ်ခံရှိပြီဆိုတာနဲ့တပြိုင်တည်းဒီတဏှာရဲ့အကြိုက်အာယုံတွေ့ပြီဆိုလို့ရှိရင်လူတွေကတတ္တဝါတွေကလှုပ်ရှားလာတာလှုပ်ရှားလာတာပဲဒါတော့ဒီတတ္တဝါတွေရဲ့အကြိုက်ဖြစ်တဲ့တဏှာကအတွင်းထဲကနေဒီတတ္တဝါတွေကိုဒဇက်ကလေးမှအငြိမ်မနေအောင်အုံကြွကြွပြုတ်ရုပ်ရုပ်လှုပ်လှုပ်ရွရွတွေဖြစ်နေအောင် လူတွေလှုပ်နေအောင်ရွနေအောင် အော်နေအောင်ဆူညံနေအောင်ပွက်နေအောင်တစက်ကလေးမှအငြိမ်မနေရအောင်လှုပ်အောင်လှုပ်ထားတာဒီထိုအေဇာခေါ်သောတဏှာလှုပ်တာလှုပ်အောင်လှုပ်တာဘာသူအေဇာလို့ခေါ်တဲ့တဏှာပဲเนาะဒါတော့ကောင်းပြီအဲ့အေဇာလို့ခေါ်တဲ့တဏှာဒီအာယုံကိုတွေ့လိုက်ပြီဆိုလို့ရှိရင်လည်းဟိုဟာလေးကြိုက်ချင်းဒီဟာလေးကြိုက်ချင်းเนาะအာယုံကလည်းတစ်ခုတစ်ခုပြောင်းနေတာ အဲ့တော့အသက်ဟောင်းပြောင်းလိုက်အာယုံကနေပြီးတော့တခါဘဝကြတယ်လဲဘဝတွေပြောင်းဘုံတွေပြောင်းဒါတော့အမြဲတမ်းအပြောင်းအလဲဖြစ်အောင်တကူတကူအပြောင်းအလဲအဟောင်းနဲ့အသက်ပေါင်းပြီးတော့ပြောင်းဟာအဟောင်းအသက်တွေပေါ်တော့အဟောင်းပြန်ကြိုက်နေပြောင်းပြန်တရာလက်အောင်ရှုပ်ရှုပ်ခတ်နေအောင်အာယုံတွေကလည်းပြောင်းအာယုံပြောင်းပြီးတော့အာယုံနဲ့မကဘူးဓာတ်တွေဟိုဓာတ်တွေလှတဲ့ဘဝဟိုမှာတော့ရှိမဲ့တော့ဘုံတွေကတခါပြောင်းဟာဘုံတွေပြောင်းလိုက်အာယုံပြောင်းလိုက်နေတပြောင်းနဲ့ပြောင်းနေတာတပြောင်းနဲ့ပြောင်းနေတာအဲ့တော့ကောင်းပြီ ဦးဇင်းတို့အဝတ်အထည်ဝယ်ရင်အဝတ်အထည်လေးများဝယ်ပြီးဆိုရင်အစင်ထဲမှာဒီဆိုင်မှာချိတ်ထားတဲ့အင်ကြီးတွေလုံကြီးတွေတဲ့ကကိုအကြိုက်ဆုံးကိုကောက်ယူလိုက်တာမဟုတ်လားအဲ့ဒီတစ်ထည်ပဲဝက်ဘလို့နေမလဲအကျုပ်တို့တစ်ထည်ပဲဝက်တာလေဒီမှာအရင်တစ်ဘက်ကလည်းဒီသင်္ကန်းအခုလက်ဒီသင်္ကန်းပဲခမရတို့ဘာကြောင့်လှဲလဲတော်ကြကြားလဲတော်ကြကြောင်းလဲတော်ကြဖြူလဲတော်ကြမဲလိုက်နေဘာကြောင့်ပြောင်းလာအေးစာကြောင့်အေးစာကြောင့်ခမရတို့အေးစာမနိုင်သမျှတော့လှုပ်နေဦးမှာပဲပြောင်းနေဦးမှာပဲဟုတ်တော့မလား အေးလူပြရတဲ့အနတ်ပြည်အမ်ဗြမပြည်ပြောင်းမှာပဲအဲ့ဒါအေးစားဒါတော့အဲ့ဒီအေးစားရဲ့တတ်တိကြောင့်လို့ဥစဉ်နဲ့တတ်တော်ရတယ်ဒီဆက်ကလေးမှာအငြိမ်မရဟာတခါတော့အော်လဲဟဲလိုက်ကြအောင်ရွေလိုက်ကြရွေလိုက်ကြသွားလိုက်ကြပြီးရမရပြီးပါသွားပြီးပါအကုန်လုံးတခါတည်းအကုန်လုံးရှောက်ရှာနေအဲ့ဒီလူတွေအုံကြွကြွဖြစ်နေတာအဲ့ဒီအေးစားကြောင့်ပဲဒါတော့အဲ့ဒီအုံကြွကြွလှုပ်ရှက်ကဖြစ်နေတာအဲ့ဒီအေးစားကိုမိမိတို့ကငါတို့ဒုက္ခပေးတာတစ်စက်ကလေးမှာအငြိမ်မနေအောင်ဒုက္ခတွေပေးတာဒီအေးစားပဲဆိုတာကိုဒုက္ခတဲ့ဒုက္ခဖြစ်အောင် ဒုက္ခပေးတတ်တဲ့အေဇာတနာကိုမိမိတည်တည်ချာချာသိပြီဆိုရင်အဲ့ဒီကောင်ကိုမြစ်ချပြမခံနဲ့တဲ့ဒီကောင်ကဒုက္ခတယ်ဒုက္ခပေးတတ်တဲ့အကောင်ပြဿနာကောင်အဲ့တော့အဲ့ဒီဟာကိုဝိပဿနာဉာဏ်နဲ့တည်တည်ချာချာဒီဘက်ကနေပြီးတော့ကိုကရှူတာရှူတာမှတ်တာဒုက္ခနဲ့မလုတော့ဘူးအဲ့ဒီကြတော့နော်အဲ့ဒီကမှရှူရင်မှတ်ရင်ကတဲ့ဖဲ့ရင်ကနေပို့ရင်တိုက်ရင်ကနေကိုယ်နဲ့တည်းများတောင့်ခံနောက်ဆုံးကြတော့ဝိပဿနာဉာဏ်အားကောင်းတဲ့ခါမှာမဲ့ဉာဏ်ကိုရောက်မဲ့ဉာဏ်ရောက်တဲ့ခါကျတော့ကန့်အေစာမဲ့မှောက်ရက်ကလဲပြီးတော့ဆိုပြီးတော့မှ ခါအပိဖြတ်ပယ်တတ်လိုက်ရင်တော့အဲ့ဒီကြတော့အနေစာဘာဖြစ်သွားပြီလဲအဲအေစာမှသည်အနေစာတို့အေစာဘဝမှာဆိုရင်တော့ရှုပ်ရှက်ကအော်ဟဲ့နေအောင်မယ်အနေစာဆိုရင်တော့ငြိမ့်လို့ငြိမ့်လို့ဘာမှအဆူဆူညံညံပုတ်ပွေလောလောမရှိတော့ဘူးအဲ့ဒါအေစာနဲ့အေစာမှသည်အနေစာတို့ရအောင်လုပ်ပါတဲ့နောက်တစ်ခုအနေဇောပြီးတော့ခုနကအမ် သင်္ခါရនិရောဓညာနာကုသလောเนาะဒါတော့ကြုံကြုံခက်ချင်းချင်းပဲပြောပါမယ်သင်္ခါရនិရောဓသင်္ခါရကတည်ပြီးယုံနာဖြစ်ဖြစ်သင်္ခါရပဲဒါတော့သင်္ခါရនិရောဓនិရောဓကချုပ်တာဒါတော့သင်္ခါရချုပ်တဲ့နိဗ္ဗာန်ကိုယန္တာဖြစ်တဲ့ပုဂ္ဂိုလ်အနေနဲ့ပြောမယ်နော်ယန္တာဖြစ်သွားပြီဆိုလို့ရှိရင်သောတာပတ္တိမေကိုရောက်တုန်းကတစ်ချိန်ဖြတ်ခဲ့ပြီတဂရကံရောက်တုန်းကတစ်ချိန်အနာကံရောက်တုန်းကတစ်ချိန်ယန္တာဖြစ်တဲ့အချိန်တုန်းကတစ်ချိန်ဆိုတော့မက်ကဘယ်နှချိန်ဖြတ်ပြီလဲ၄ချိန် ဒါတော့ဒီနေရာမှာဒီသင်္ခါရရဲ့သဘောတွေကိုတလွှာပြီးတလွှာတလွှာပြီးတလွှာဖြတ်လာတာ၄ချိန်တိတိသူဖြတ်တန်းခဲ့ပြီးပြီဒါတော့တလွှာတလွှာတစ်ခါဖြတ်လိုက်ရင်လည်း तू ကလုံလောက်သွားပြီဆိုတော့၄ချိန်ဖြတ်တန်းခဲ့ပြီးပြီဆိုလို့ရှိရင်နောက်ထပ်လည်းဖြတ်စရာမရှိတော့ဘူးဆိုရင်ဒီလမ်းကကုန်ပြီလေဟုတ်တယ်မလားကျွမ်းကျင်သိပြီနော် high school အဆင့် bachelor အဆင့် master အဆင့်ပါရဂူအဆင့်ရောက်သွားပြီ तू level ကုန်ပြီကုန်သိပြီဆိုတဲ့အခါကျတော့ဘယ်နေရာဘာလဲဆိုတာအကုန်သေးသေးချာချာပါရဂူဖြစ်မှတော့သိပြီဆိုတဲ့အခါမှာတော့မကျွမ်းကျင်ဘူးလား ကျွမ်းကျင်တယ်ကောင်းကောင်းမွန်မွန်ကျွမ်းကျင်တယ်အဲ့ဒါလိုကျွမ်းကျင်တာကိုသင်္ခါရချုပ်တဲ့နိဗ္ဗာန်နဲ့ပတ်သက်ရင် तू ကဘာမှနော်လိုလေသေးမရှောင်အပြည့်အဝသိတဲ့အတွက်သင်္ခါရនិရောဓဉာဏကုသိုလ်အဲ့ဒီဉာဏ်ဖြစ်ဖို့အတွက်ကျွမ်းကျင်သွားပြီတဲ့အဘောအပါဒကုနဲ့အတူတူပဲနော်ဒါကြောင့်မလို့ထိုမဉဏ်သည်မဉဏ်ဆိုတာအရတ္တမဉဏ်ပြောကြပါစို့ထိုအရတ္တမဉဏ်သည်မိမိတဏ္ဍာနဲ့၄ချိန်တိုင်တိုင်ဖြစ်ပြီးသောကြောင့်ဖြတ်တန်းပြီးသောကြောင့်နော်ကောင်းစွာကျွမ်းကျင်သည်ဒါကယန္တာဖြစ်သွားပြီလို့ဆိုလိုတယ် ဒါကြောင့်လေးချိန်တန်တဲ့ဖြစ်ပြီးတဲ့ရတ္တမဉဏ်ကြီးနဲ့ဒီသင်္ခါရချုပ်တဲ့နိဗ္ဗာန်ကိုအာယုပြပြီးတဲ့အတွက်သင်္ခါရချုပ်ဟာနိဗ္ဗာန်မှာကောင်းကောင်းမွန်မွန်ကြီးကျွမ်းကျင်ပါပြီတဲ့ဒါကြောင့်ဦးဇင်းတို့အောက်ကဆောင်ပုဒ်ကလေးနဲ့ပြန်တူပူဇော်လိုက်ကြအောင်စို့စင်ကြယ်မဲ့ဖြင့်ပြန်တူပူဇော်ကြစို့ဒီတေတုအနာဂတေတုစာဘိကပ္ပါတိတောအဋိစ္စသုဒ္ဓိပညောတဗ္ဗယတနေဟိဝိပ္ပမုတ်တော် တမ္မာသုံးလောကေပရိပဇေယအတိတေတုအနာဂတေတုသာပိကပ္ပါတိတောအတိစ္စသုဒ္ဓိပညောတဗ္ဗာယရနေဟိဝိပ္ပမုတ်တောတမ္မာသော လောကေပရိပဇေယအချင်းယံဒီကောင်းပြီဦးဇုံနံပါတ်15ဒီဒီဓမ္မပရိပဇနိယတုတ်ကြီးရဲ့မြတ်စွာဘုရားနောက်ဆုံးဂါထာပဲကြဝါတော့ချီးမွမ်းတဲ့ဂါထာ ဒါတော့ကောင်းပြီအဲ့မှာအကျဉ်းရန်သည်လွန်ခဲ့ပြီးသောအတိတ်ခန္ဓာ၅ပါးတို့နဲ့၎င်းအနာဂတ်ဖြစ်သောခန္ဓာ၅ပါးတို့နဲ့၎င်းပစ္စုပန်ခန္ဓာ၅ပါးတို့နဲ့၎င်းငါငါဥစ္စာဟုကြံတွေးတတ်သောတဏှာဒိဋ္ဌိကိုကျော်လွန်နိုင်၏အတိတ်အနာဂတ်ပစ္စုပန်သုံးတန်သောအတွင်ကိုကျော်လွန်၍အလွန်စင်ကြယ်သောအရတမေပညာနှင့်လည်းပြည့်စုံ၏အလုံးစုံသော အာယတနာ၁၂ပါးမှလည်းလွတ်မြောက်တော်မူ၏ထိုယဟန်သည် လောကကြီးနဲ့ညီကတွေ့တာချင်းမရှိပဲကောင်းစွာကြင့်ကြံနေသည်မြည်ဤတဲ့ဒီကထာရဲ့အဓိပ္ပာယ်မြန်မာပြန်ပေါ့နော်ဒါတော့ကောင်းပြီဒီနေရာမှာခန္ဓာဆိုတာဘဝတွေပဲမှတ်ထားလိုက်ပေါ့နော်ဘဝတွေအတိတ်ကဘဝတွေလက်ခန္ဓာလို့ခေါ်တယ်ပြီးတော့ဦးဇင်းတို့ဒီဘဝမှာပဲပြီးခဲ့ပြီးတဲ့နော်ဒီဘဝဒီဒီဘဝထဲမှာပဲပြီးခဲ့ပြီးတဲ့အတိတ်ကဖြစ်ခဲ့တာတွေကိုလည်းအတိတ်ခန္ဓာလို့ခေါ်လို့ရတယ်နောက်လက်ရှိလောလောဆယ်ဖြစ်နေတဲ့ခန္ဓာကိုပစ္စုပန်ခန္ဓာနောင်ဖြစ်လာမဲ့ခန္ဓာနောင်ဖြစ်လာမဲ့ခန္ဓာဆိုတာကလွယ်လွယ်ပါပဲ လူဆိုတာကုသိုလ်ကောင်းမှုလုပ်ပြီးလို့ရှိရင်တခါတလေကျရင်ဘဝကောင်းလို့လှမ်းပြီးတော့ဆုမတောင်းဘူးလားဆုတောင်းတာပဲဆိုတော့ရှေးဘဝကိုလှမ်းပြီးတော့ဆုတောင်းရင်ဒါအနာဂတ်မှာဖြစ်မဲ့ခန္ဓာပဲရှေးဘဝတော့မဟုတ်သေးဘူးအခုလှုပ်တဲ့ဟာကထားပါတော့ငါတို့အခုလှုပ်ထားတော့နင်တို့အခုလှုပ်ခါကြလို့ရှိရင်အိုဇာမင်းစာအဲ့ဒီကြမှာစားမှာအလုံးမလို့မစားဘူးဆိုအခုလှုပ်နေတာတွေကအိုဇာမင်းစာဆိုတဲ့ခန္ဓာကိုလှမ်းအာယုံမပြူဘူးလားပြူတယ်ပြူတယ်ဒါဖြစ်ပြီလားဆိုတော့အခုမဖြစ်သေးဘူးဒါတော့အခုလှုပ်စာလေးကိုငါတို့အိုကကြရင်စားမှာဆူထားကြ ဆိုတော့အခုလုံနေတာကဘာကိုအာယုပြုလုံနေတာလဲဆိုရင်အိုဇာမင်းဇာအနာကခန္ဓာအာယုပြုနေတာအနောက်ဘက်မှာငါတို့ဘာဖြစ်နေတာဟေးမင်းတို့လူဘာဖြစ်ပညာစုတွေတောင်းကြတောင်းကြတောင်းတဲ့ခါကျတော့လက်ရှိဘဝကနေအနာကကိုလက်အာယုပြုတာမဖြစ်ဘူးလားဖြစ်တဲ့ခါမှာအခုလဲငါနောင်လဲငါဟောတော့ငါလဲငါဟောတော့ငါဘဝလဲငါဟာအခုအခုလက်ရှိလဲငါဟာနောင်ဖြစ်မဲ့ဟာလဲငါဟာအဲ့လိုလိုကပ်ကပ်ပြီးတော့ပါမသွားဘူးလားမပြောတော့မပြောဘူး မပြောပေမဲ့မပြောတာရဲ့နောက်ွယ်မှာအဲ့ဒီဟာက automatically auto control လုပ်နေလုပ်နေတာအဲ့ဒီဟာလေးရှိလို့ပြောတာပြောချင်တာအဲ့ဒါလေးရှိလို့အဲ့ဒီအတန်ထွက်တာဒီတော့ကဒီဖြစ်နေတဲ့သဘောကိုမိမိဒီဘာအနေနဲ့တွေ့ထားတယ်လဲဆိုရင်ငါအနေနဲ့တွေ့ထားတယ်အတ္တမပါဘူးလားငါခန္ဓာငါဘဝအနေနဲ့တွေ့တော့လောဘဟုတ်တယ်မဟုတ်လားဒါတော့ပြောတိုင်းပြောတိုင်းလောဘနဲ့ဒိဋ္ဌိဒိဋ္ဌိနဲ့လောဘမပါဘူးလားဒါတော့ ဒီအကြံထဲမှာဒီပြောတဲ့ထဲမှာဦးဇင်းတို့အတန်ထွက်တာဒီစိတ်ထဲကနေစဉ်းစားပြီးမှထွက်တယ်ဆိုတဲ့အခါကျတော့ဟောဒီစိတ်တွေထဲမှာဒီတဏှာဒိဋ္ဌိက အရင်ကိန်းတာအရင်အတွေ့တာအရင်အခြေခံတာသူ့ရဲ့မြက်ဖြားခန္ဓာကဒီထဲကလာတာဒီဒီထဲမှာရှိလို့သားလင်ဒီပါဇက်ကအတန်ထွက်တာဒီထဲကစိတ်ရှိလို့သားလင်ဒီခန္ဓာကိုယ်ကြီးနဲ့လိုက်လောက်တာဟုတ်တယ်မို့လားခုနပြောပြီလေဝတ်သုံးပါရှိတယ်လေကိလေသာဝိရှိလို့ ကာမဝက်လောက်တာကုသိုလ်အကုသိုလ်လောက်တာဟုတ်တယ်မလားဒါတော့ဗဇတ်တွေပြောတယ်ကိုယ်တွေလောက်တယ်ဆိုတာဒါကုကုသိုလ်အကုသိုလ်ဟုတ်တယ်မလားအေးကုသိုလ်အကုသိုလ်ဆိုတဲ့ကာမဝက်ကိုလောက်ပြီဆိုမှတော့ဟောဘက်ကသုံးဘဝတွေကမဖြစ်ပေဘူးလားဖြစ်ပြီအဲ့ဒီလိုနည်းနဲ့ဝက်သုံးပါလဲတာလဲတဲ့အခါကျတော့အဲ့ဒီမှာလဲဖို့အကြောင်းကိလေသာတဏှာနဲ့ဒိဋ္ဌိအရင်မြဲအရင်ခံအရင်ခံပြီးမှတောင်းတာတွေဘာတွေညာတွေအဲ့ကနောက်ကမှလိုက်လာကာမဝတ္တဥပါကဝတ္တနောက်မှလိုက်မယ် ဒါတော့ကောင်းပြီအဲ့ဒီဟာကိုတွေးတဲ့အခါမှာဒီဘဝတွေကိုအဲ့ဒီလိုဘဝကိုဇက်တိုက်ဖြစ်နေဖြစ်စဉ်ကိုအဲသူဖြစ်စဉ်ကယုံ nant ကြောင်းကျိုးဆက်နေတယ်ယုံ nant ကြောင်းကျိုးဆက်ပြီးတော့ဖြစ်နေတဲ့သဘာဝဖြစ်စဉ်ကြီးကိုသူကနေအပေါ်ကနေအမွန်းတင်ငါဟာငါတဏှာနဲ့ဒိဋ္ဌိနဲ့ခေါင်းစဉ်တက်ပြလိုက်တာဟုတ်တယ်မလားလို့ရှိတယ်လေဗမာပြည်မှာလည်းအများကြီးပဲလူလဲရတန်းလဲရလှုပ်လဲရကန်လဲရတာကဒီဟာဒီမျိုးကဒီမျိုးသားတွေစမုတ်တတ်တာကြတော့ချုပ်မပြောဘူးတော့ခမရတို့ပြောတာ ကျုံမပြောဘူးအဲ့ဒါခင်ဗျားတို့ပြောတာအဲ့ဒီတိုင်းပဲဒါတော့တကယ်ရှိတာကဒီယုတ်ဒီနာမဲ့သမုတ်တတ်တော့တဏှာနဲ့ဒိဋ္ဌိကလာတက်သွားတာဒီကောင်းနဲ့တဏှာဒိဋ္ဌိကောင်းနေဒါကြောင့်ဒီကောင်းနဲ့အကြံကောင်းလို့ခေါ်တယ်တကယ်အလုံးလုံးတဲ့ကောင်းနေမဟုတ်ဘူးဘာကောင်းနေလဲသမုတ်တတ်တဲ့ကောင်းနဲ့အကြံကောင်းနေကြီးပဲလားအလုံးမလို့ဘူးဒါတော့ခမရတို့ခန္ဓာကိုယ်ထဲမှာအလုံးလို့တာဘယ်သူလုပ်လဲအခုခန္ဓာကိုယ်ထဲမှာတကယ်အလုံးလို့တာကယုတ်နဲ့နာလို့တာဘယ်သူလုပ်လဲ ဒီရွာသားဒီမျိုးသားပဲလှုပ်တာအစစ်မှန်ဒီရွာသားဒီမျိုးသားဒါပေမဲ့အကြံကောင်းတဲ့ဆက်မို့လာတင်တာအဲ့ဒီကောင်တဲ့တဏှာဒိဋ္ဌိဟုတ်တယ်မို့လားအင်းကိုယ့်နေရာကိုယ့်ဒေသဖြစ်တော့တိတ်သဘောပေါက်တာဒါမျိုးဟာအဲ့ဒီတဏှာနဲ့ဒိဋ္ဌိတွေကြံတယ်တဲ့တကယ်ယုံနံဖြစ်ဖြစ်ကသူ့အနေနဲ့ဒီလိုအကြောင်းကျိုးဆက်နဲ့သွားတာလာပြီးတော့ငါငါခန္ဓာငါဘဝဆိုပြီးတော့တဏှာကကြံလိုက်ဒိဋ္ဌိကကြံလိုက်နေသူအဲ့အကြံနဲ့လာပြီးတော့ဘဝကိုအဲ့လိုရစ်ပတ်ပတ်လိုက်တာ ရစ်ပတ်လိုက်တော့ငါခန္ဓာငါဘဝငါဥစ္စာဖြစ်မသွားဘူးလားအေးအကြံကောင်းသိဘသူတွေလဲဆိုတော့အခုပေါ်ပြီမို့လားလို့တဏှာဒိဋ္ဌိတော့အဲကောင်းပြီကောင်းပြီအဲ့ဒီတော့အဲ့ဒီတဏှာနဲ့ဒိဋ္ဌိကအဲ့လိုကြံကြံပြီးတော့ဘဝတွေကိုဆူတောင်းအာဘဝကောင်းရာရေကုသိုလ်လုပ်ဒါတော့ကုသိုလ်ကလေးမလုပ်ဘူးလားမေးပေါ့လုပ်ပါတယ်ကုသိုလ်လုပ်ပါလေနဲ့ဘာကြောင့်တန်တရားရှိအခုတွေ့ပြီဘသူယူသွားလဲတဏှာဒိဋ္ဌိကထုတ်သွားပြီခင်ဗျားတို့အကောင့်ထဲတော့ထဲထဲထဲတာပဲထုတ်တော့ဘသူထုတ်သွားလဲ တဏှာဒိဋ္ဌိထုတ်သုံးပလိုက်တာတဏှာဒိဋ္ဌိထုတ်သုံးပြီဆိုမှတော့မဲနိဗ္ဗာန်ဆိုလို့အကောင်းကြီးအကောင်းကြီးမမှတ်နဲ့မဲလူပြည်လို့ဟာလူပြည်မကောင်းပါဟာလူပြည်မကြမနတ်ပြည်လေးလောက်ပါလားကလားစေးရောက်တယ်လို့သူကတစ်ဆယ်မိတစ်ဆယ်တေဗီတီတွေပေးနေတာဆိုင်ထဲကကိုအထွက်မခံဟုတ်တယ်မို့လားလို့ကလားဆိုင်သွားလို့ရှိရင်လေဟာဒါလေးမကောင်းအမရဲ့ဟွာလေးပါဟွာလေးပါဟွာလို့ပါခါတယ်ကလားဆိုင်သွားဝင်ပြီးကိုထွက်လို့ကိုမရောက်တခါတယ်အဲ့ဒီလိုပဲလူပြည်မှာလည်းကယောက်ျားဆိုအမိန်းမအမိန်းမဆိုလည်းယောက်ျားဒီလိုလှဲပေးလိုက်ဟာတခါတည်းတထေးလေးနေလဲလိုက်အာ ရုပ်ချွဲတဲ့လူနဲ့လက်လက်အာနာရှိတဲ့လူနဲ့လက်လက်လက်ပေးနေတာကလာစီရောက်သူတို့ပစ္စည်းတစ်ခုပြီးတစ်ခုထုတ်ပြတာဘယ်ဟာမှအဆက်မပါဘူးပါရလားအဆက်မပါဘူးအပြစ်တွေကြီးပဲအဲ့ဒါလိုပဲအဲ့လိုရောင်းနေတာအဲ့ဒါကိုဦးဇင်းတော့ရောင်းမှမသိဘူးဒါတော့ကောင်းမှုထင်ပြီးတော့ဝယ်လိုက်တော့အတုနေပဲညတာပစ္စည်းကိုကြည့်လိုက်တော့အပေါ်ကတော့ USA အောက်ကြည့်လိုက်တော့အတွင်းက Made in China ဟုတ်တယ်မလားလို့အကုန်လှည့်ထားတာအဲ့ဒီလိုတွေအဲ့ဒီတော့အဲ့ဒီလိုလှည့်ခံနေအဲ့ဒီတော့အဲ့ဒီလှည့်တဲ့သူကိုကိုယ်သိရမယ် ဓာလှဲ့တဲ့သူအခုအကြံကောင်တွေတွေ့နေပြီတဏှာနဲ့ဒိဋ္ဌိပဲသူတို့လှဲ့လို့ကိုခံရတာအစစ်မရဘူးမရတော့ကောင်းပြီအဲ့ဒီလိုကြံတွေးဖြစ်စေရုံဏတွေကိုမိမိတို့ကနော်ဘလို့နီးနဲ့တရားခံပေါ်အစစ်ဖော်ထုတ်မလဲတရားခံဖော်ထုတ်ရေးကအဲ့ဒီမှာလာပြီဒါတော့မိမိတို့ကဒီရှိနေတဲ့အရှိတန်ဖြစ်နေတဲ့အဖြစ်တန်ကိုတည်တည်ချာချာဝိပဿနာရှုဖို့ပဲလိုတယ်ဝိပဿနာရှုကမှသာလင်ဒါတကြောင်တည်သောလမ်းပဲတခုတည်သောလမ်းစဉ်ပဲဖော်ထုတ်ဖို့အဲဒီခါမှာဝိပဿနာလမ်းစဉ်နဲ့အားထုတ်လို့ တကယ်ယုံနံယုံနဲ့နံအဖြစ်တကယ်အဆက်ကိုလည်းတွေးပြီဟောဒီယုံနံဒီဖြစ်နေတယ်ဖြစ်ပြီးပြည့်မယ်ဒါလည်းမြင်ပြီဖြစ်နေတာပြည့်နေတာရှိနေတဲ့ဒီဒီစိတ်ကြောင်းကြီးကိုဒီ impermanent စိတ်ကြောင်းကြီးကိုမြင်တဲ့အတွက်အနိစ္စ nature လည်းတွေးပြီမမြဲဘူးအနိစ္စပဲမမြဲနေတဲ့သဘောကိုအတွင်းနဲ့ရောက်အောင်တွေးပြီဆိုတဲ့အခါကျတော့ဒီဖြစ်စဉ်တန်းကြီးကမြဲပါတော့လားမြဲရင်ဘလောက်ကောင်းပါမလဲမြဲရင်ကောင်းပါပဲလို့ကိုယ်စိတ်ထဲကနော်လှုပ်တော်လည်းပဲဆူတောင်းကြည့်တော်လည်းပြည့်ရလား လှုပ်ရှားကိုင်းရှားလည်းပဲဘာပစ္စည်းရှိရလဲဘာပစ္စည်းမှအာနာနဲ့လှုပ်လို့လည်းမရဘူးဒီဖြစ်စဉ်ဒီသင်္ခါရဒီဒုက္ခချက်ရှိနေတယ်ဆိုတော့နော်ဒီအဖြစ်ပြကြီးရှိနေရင်အဖြစ်ပြရှိတဲ့ခန္ဓာလွတ်တဲ့ဘဝကောရှိရလားဘဝရှိရင်ခန္ဓာရှိမယ်ခန္ဓာရှိရင်ဒုက္ခရှိမယ်လေလဲနေတာဆိုတော့အဲ့ဒီဒုက္ခမလွတ်တဲ့အတွက်ဩဒါဒုက္ခကြီးပဲဘယ်လမ်းတောင်းမလဲလူပြည်ကနေနတ်ပြည်နတ်ပြည်လဲဒုက္ခနတ်ပြည်ကနေဗြဟ္မပြည်ဗြဟ္မပြည်လဲဒုက္ခ ဘယ်ကလွတ်လဲမလွတ်မလွတ်တော့ဒုက္ခအဲ့ဒါတော့မမြဲတာကိုမြဲအောင်ဆင်းရဲနေတာကိုချမ်းသာအောင်လို့ဒီသွားနေတဲ့စီကြောင်ကြီးဒီနေရာမှာသဘောကြီးကိုပြောင်းပြန်လှမ်းအတ္တကလေးနေမြငါခိုင်းလို့ရမလားရရလားမရကြတော့အနေဆဒုက္ခအနတ္တဒီနေရာမှာတည်တည်ချာတွေ့ပြီဆိုတဲ့အခါကျတော့ဝိပဿနာဉာဏ်ရင့်လိုက်ကြဆိုဗျာယန္တာဖြစ်လိုက်ကြအောင်ယန္တာအဲသောတာပန်ဖြစ်သောတာပန်ဖြစ်မယ်ဆိုတဲ့အခါကျတော့သောတာပန်ဖြစ်လို့ရှိရင်သောတာပန်ရဲ့အစဉ်အတိုင်း သူကနော်သူကလွတ်လာတယ်ဒါပေမဲ့ဒီနေရာမှာတဏှာနဲ့ဒိဋ္ဌိအကြံနှစ်ကောင်ရှိတဲ့နေရာမှာဒိဋ္ဌိကတော့သောတာပန်ဖြစ်တာနဲ့အပိအပိုင်ပယ်တတ်ပြစ်လိုက်လို့ရတယ်ဒါပေမဲ့ခက်တာကတဏှာကောင်ဘာလို့လဲအာတဏှာကောင်ဒီကောင်ကအုပ်ချုပ်ထားတာနှစ်ကကြာလာပြီဆိုတဲ့အခါကျတော့ဦးဇင်းတို့ကိုလွတ်လိုက်ရင် independence ပေးတာကို၃ခါခွဲပေးတယ်နော်အောက်ပိုင်းကတစ်ခါပေးတယ်အလယ်ပိုင်းကတစ်ခါပေးတယ် ပြီးတော့မှအညာပိုင်းတစ်ခါပေးတာဘယ်နှခါခွဲပေးလဲသုံးခါခွဲပေးတာခမရတို့မယုံရင်ဟောဒီဟောဘက်ကစာကိုဖတ်ကြည့်ဒုတိယအကြောင်းတတိယအကြောင်းမှာလာလိမ့်မယ်ဟမ်ကဲအားလုံးဖတ်ကြည့်ပါဦးမြာ၎င်းကျော်လွင်ရန်ဖြစ်ဆဲယုံနံတရားများကောင်းပြီဦးဇင်းတို့ဦးဇင်းတို့ဘုံကဘယ်နှဘုံရှိတာလဲ30ဘုံရှိတာဦးဇင်းတို့ရဲ့ state က30 state ရှိတယ်နော်31 state ရှိတယ် ဒါတတိ stage တည်းမှာသူကပထမသောတာပန်ဖြစ်ပြီဆိုလို့ရှိရင်အဘယ်ဘုံကလွတ်တယ်လဲအောက်ပိုင်း stage လေးခုကလွတ်သွားပြီ independence ဘယ်လောက်ဘယ်နှခုရလွတ်သွားလဲအပယ်လေးခုက independence ရသွားပြီတပိုင်းပေးတယ်အောက်ခြေပိုင်းနော်မဒရာရေစာလေးခုပေးတယ်နောက်ထပ်အနာဂံဖြစ်ပြီဆိုတဲ့အခါကျတော့တခါဘယ်နှခါဘယ်နှခုလွတ်သွားပြီလဲကာမ17ဘုံကလွတ်ဘယ်နှခုလဲ17 အဲကျုပ်တို့မန္တလေးလောက်တော့ရောက်လာဟုတ်လားအလယ်ပိုင်းထိရောက်လာစောစောလေးတော့ငါပထမ intermediate ရတာအောက်ပိုင်း၄ခုပဲရတယ်အောက်ပိုင်း state ၄ခုပဲရတာနောက်ထပ်အနာဂါရောက်တဲ့ခါကျတော့ကာမ၁၁ပုံကလွတ်သွားပြီဆိုတော့ तू ကအလယ်ပိုင်းတက်လာပြီအေးအဲ့ဒါပြီးမှရန်တာဖြစ်ခါကျမှဗြမဘုံ20အထက်ကပါလွတ်သွားတာကင်ကြည့်တဏှာနော်ကျုပ်တို့ကိုအုပ်ချုပ်လာတာဘလောက်ကြာပြီလဲဒါကြောင့်မလို့ဒီကောင်ရှိလို့တန်တရားရှိတယ်ဆိုပြီးတော့ तू ကကို့ကိုအုပ်ချုပ်တော့အမျိုးမျိုးဖုံဖုံနဲ့လက်အုပ်ချုပ်တာ direct independence မပေးဘူးအောက်ပိုင်း၄က၄ပြည်နဲ့တစ်ခါလွတ်အောက်ပိုင်း၁၇ပြည်နဲ့တစ်ခါလွတ်ပြီးကကြမှာအထက်ပိုင်း20ကတစ်ခါလွတ်အလုံးပေါင်း3ကခွဲပြီးတော့ကျုပ်တို့ independence ရတာဟုတ်တယ်မဟုတ်လားဟွန်းပြည်နယ်ပြည်မှာခွဲတယ်လို့သူလည်းအထက်ပိုင်းအောက်ပိုင်းခွဲပြီးတော့မှပေးတာကျုပ်တို့အဲ့ဒီခါကျမှအာရန်တာလည်းဖြစ်ပြီဆိုမှအဲ့ဒီကျမှထိုတဲ့ independence ရတာအဲ့ဒီခါကျတော့ရန်တာဖြစ်ပြီလေအဲ့ဒီကျမှတဏှာဒိဋ္ဌိနဲ့ပဲကြော်ပြီးတော့အဲ့ဒီကျမှလွန်သွားပြီပြီးပြီလို့ပြောတာအဲ့ဒါ ကိုင်းအတွန်းသုံးပါးလေးဖတ်လိုက်ပါဦးဗျာကောင်းပြီဦးဇင်းတို့ဒါပရိသတ်သမုပ္ပါပြတဲ့မိုးဟုတ်ဆရာတော်ဘုရားမယားပြသွားကြပြီဆိုတော့ဒါကတော့အထူးဦးဇင်းအကျင့်မချဲ့တော့ဘူးเนาะပရိသတ်သမုပ္ပါမှာအဝိဇ္ဇာသင်္ခါရနှစ်ပါးဒီအတိတ်တုန်းကအတွန်းကာလလို့ခေါ်တဲ့ဇာတိဇရာမရဏဆိုတာကတော့အနာဂတ်မှာဖြစ်မဲ့အနာဂတ်အတွန်းကာလလို့ခေါ်တဲ့ကြားထဲမှာရှိတဲ့၈ပါးဝိညာဉ်နဲ့သာလရဏဖတာဝရဏတနာဥပါဒံဘဝ၈ပါးကတော့11ပစ္စုပန်အတွန်းလို့ခေါ်တယ်ဒီကာလ၃ပါးနဲ့ပတ်သက်ပြီးတော့ပရိသတ်သမုပ္ပါကြီးမှာ ဒါအကြောင်းလားအကျိုးလားလို့တို့လို့တို့တွေးတော့ယုံမှချင်းကလွန်ပြီဆိုရင်တော့အကြောင်းကျိုးထင်ပြီးမြင်ပြီးလို့ဆိုလိုတယ်ဒီအကြောင်းကျိုးတန်တရားတေချာတေချာပေါ့အကြောင်းကျိုးမြင်လို့ဘဝဆိုတာအကြောင်းနဲ့အကျိုးအဆက်ပဲရှိတယ်ငါငါဥစ္စာဆိုတာမရှိဘူးလို့သဘောပေါက်တာကိုဆိုလိုပါတယ်နောက်တစ်ခါအာယတနာဆက်ဖတ်လိုက်ကြစို့အာယတံတန်တာရဒုက္ခံနယတိပဝတ္တိတိတိအာယတနံဆိုသည့်အတိုင်းတန်တရားကိုချက်လက်ချက်တတ်၏၎င်းတို့သည် တန်တရားနယ်ချက်သမားများဖြင့်ကောင်းပြီနောက်ဆုံးကတော့ဘာပါလဲဆိုရင်ဦးဇင်းတို့အာယတနာဆိုတဲ့စကားလုံးကလည်းရှိရလဲပြောပြပါပြီအာယတနာဆိုတာဒီကအတွင်း6ပါအပြင်6ပါရှိတယ်စေကုသောတာကာဏဇေဝကာယမနအပြင်ဘက်ကရူပောင်းတတောင်ကဏ္ဍရတံဘုဒ္ဓဘာအောင်ဓမ္မယုအဲ့ဒီ6သူအတွင်း6ပါအပြင်6ပါဆက်သွယ်မှုရတဲ့အခါမှာမြင်သိစိတ်ကြားသိစိတ်စသည်ဖြစ်တယ်အဲ့ဒီမြင်လို့ကြားလို့ပဲကြိုက်တာမကြိုက်တာကလာတာဒါကြောင့် ငြင်းချင်းကြားချင်းကြောင့်စသည်ဖြင့်ဖြစ်လာတဲ့စိတ်တွေဟာကြိုက်ပြန်တော့တစ်မျိုးမကြိုက်ပြန်တော့တစ်မျိုးအဲ့ဒီလိုတွေနဲ့တန်တရားကျဲသွားတာဒါကြောင့်တန်တရားချဲ့တာဘာလို့လဲဒီအာယတနာပြောတာဒါတော့မြင်ကြိုက်ကြားကြိုက်မှမှတ်လိုက်တယ်ဆိုရင်အခုနကြိုက်မကြိုက်မပေါ်တော့မပေါ်တဲ့အတွက်ထိုအခိုက်မှာရန်တာမဟုတ်သေးတဲ့ပုဂ္ဂိုလ်ဝိပဿနာရှုနေမယ်ဆိုရင်တော့အ ਨੇ ဆုံးသူကတည်တဲ့ကချုပ်နေတယ်မြင်ကြိုက်ကလေးမှာဆင်ကျင်နေလိုက်မယ်ဆိုရင်လည်းပဲဆင်ကျင်ကြိုက်မှာမိမိတက်တာခွင့်ရမယ်ဒါတော့လုံးဝမိမိရန်တာဖြစ်သွားပြီဆိုတော့လည်းဒီအာယတနာတွေရဲ့ဆက်သွယ်မှုကြောင့်ဖြစ်တဲ့ကိလေသာတွေကုန်ပြီ ဒါကြောင့်အာယတနာနယ်ပယ်ကလည်းလွတ်ပြီလို့ဆိုလိုပါတယ်ဒါကြောင့်အောက်ကဆောင်းပုတ်ကလေးဆိုလိုက်ကြရအောင် အတိတ်တဖျားရံကားကြံတွေးကြော်လွန်ပြီးဉာဏ်စင်ကြဲမှအာယတနာရင်းမှလွန်မြောက်သွားလေပြီတို့ဖြစ်ပါလျင်လောကတွင်ကြည်လင်ကောင်းစွာ နေရသည်တကောက်အတိတ်တဖျားနာဂတ်မှာရံကားကြံတွေးကြော်လွန်ပြီး ဉာဏ်စင်ကြဲမှအာယတနာယင်းမှလွန်မြောက်သွားလေပြီသို့ဖြစ်ပါလျင်လောကတွင်ကြည်လင်ကောင်းစွာနေရသည်အဲ့ဒီတော့နံပါတ်15မြတ်စွာဘုရားဖြေကြားပြီးတဲ့အခါမှာနံပါတ်16ကဦးဇင်းမဖတ်လိုက်ပါမယ်နော်အညာယဗရံသမစ္ဆဓမ္မံဝိဝတံဒိဋ္ဌဝါနပဟာနမာဝတနံတဗ္ဗပရိနံပရိခယာနောတမ္မာသောလောကေပရိပစီယ ။အော်ကြံသေးတာ哦နော်။อืม อืมနော်။အဲအဲ့ဒါလေးအချင်းချုပ်ပဲပြောပြပါမယ်နော်။အဲမြန်မာလိုဆိုလိုက်ကြတာပေါ့အချင်းပဲ။ယဟန်ဒီဖြစ်ကြောင်းဗဒမြည်သော တခုစီတခုစီသောတစ္ဆာကိုမဲ့သို့မရောက်သေးမီရှေးဖို့၌ဤကဒုက္ခဤကသမုဒယဤကនិရောဓဤကမေဃဟုတစ္ဆာကို ပိုင်းခြားသောဉာဏ်ဖြင့်တတန့်စီတတန့်စီသိ၍ အပေါင်းဖြစ်သောသစ္စာလေးပါးကိုမေဉဏ်ဖြင့်အာရမဏနိပတိဝေဒကိစ္စပတိဝေဒအဖြစ်တပြိုင်နက်သိ၍အာသောတရားတို့ကိုဘယ်ကြောင့်ဖြစ်သောနိဗ္ဗာန်ကိုပွင့်ပွင့်လင်းလင်းထင်ရှားစွာသိပြီး၍အလုံးစုံသော ဥပတိလေးပါးတို့၏ကုန်ခန်းခြင်းကြောင့်တစုံတစ်ခုသော အာယုန်၌မကန့်ကြီးတော့ပေ။ နာလေးနည်းနည်းလေး5မိနစ်လောက်ပဲတိခံပြီးနားထောင်လိုက်ပေါ့နော်သူကအကျဉ်းချုပ်ပဲပြောမှာပါဒီနေရာမှာကတော့ဦးဇင်းတို့ဒီဒီတစ္ဆာလေးပါးကိုတိတဲ့အခါမှာတစ္ဆာလေးပါးကိုမတိုင်မီလေးမှာတိတာရယ်တိတဲ့အချိန်ရယ်တပြိုင်နက်လွတ်မှတ်ထားပါနော်ဒါတော့တစ္ဆာလေးပါးကိုတပြိုင်နက်မတိသေးခင်မှာဒီပฏิဝေဒ၅ပါးဆိုတာလေးရှိတယ်ဒါတော့ပฏิဝေဒဆိုတာထိုးတွင်းပြီးတော့တိတာလေးတစ္ဆာလေးပါးကိုမရောက်သေးခင်မှာ နော်အဲ့ဒီမှာပฏิဝေဒ၅ပါးဖြင့်တပါးစီတိဘုံဆိုတာလေးဘုသူတ္တအဲ့ဒါလေးတော့မှတ်သင့်တယ်ဒါတော့ဤကဒုက္ခဤကသမှုရိယဤကនិရောဓဤကမေကဟူ၍ဆရာထံ၌သင်ယူသောအဖြစ်တည်ခြင်းဒီနေ့ခုဦးဇင်းတို့သင်တာကိုပြောတာသင်ယူသောအဖြစ်တည်ခြင်းကိုဩဃဟပฏิဝေဒဉာဏ်လို့ခေါ်တယ်ဗါတယ်လဲအဲနောက်အနှစ်သဘောကိုအထက်ထပ်မေးမြန်း၍တည်ခြင်းပရိပု္ပ္ပာပฏิဝေဒဉာဏ်ပရိပု္ပ္ပာဝိပฏิဝေဒဉာဏ် မေးမြန်းပြီးတော့သိတဲ့ဟာမျိုးပေါ့ပြီးတော့ကြားနာ၍သိခြင်းတဝနာပฏิဝေဒဉာဏ်ဒါနာကြားခြင်းအပြင်သိတာပြီးတော့အာဂုံနှုတ်တဲ့ဆောင်၍သိခြင်းဒါရဏပฏิဝေဒဉာဏ်နောက်ပြီးတော့အနိစ္စဒုက္ခအနတ္တကိုသုံးသပ်၍သိခြင်းတမ္မတနာပฏิဝေဒဉာဏ်လို့၅မျိုးရှိတယ်နော်အဲ့ဒီတော့အဲ့ဒီ၅မျိုးဟာဒီတစ္ဆာကိုတကယ်မကတစ္ဆာကိုမရောက်သေးခင်ရောက်တော့မဲ့ဆဲဆဲကလေးမှာအဲ့ဒီ၅မျိုးလုံးဖြစ်တယ်နော် ဒါတော့နိဒီမက်ကိုမဆိုင်ခင်လေးနော်ငါးမျိုးကလုံးဖြစ်တယ်အဲ့ဒီတော့ဒါပေမဲ့အရိယာမက်တို့အဲဒီဒီမရောက်မီမှာအဲငါးမျိုးလုံးဖြစ်တယ်ဆိုပေမဲ့တဲ့သူကဘယ်လိုလဲဆိုရင်တပားစီတပားစီအနေနဲ့ဖြစ်ရတာနော်တပားစီအနေနဲ့ဖြစ်တယ်ဒီပရိဝေဒငါးမျိုးကတင်နေတဲ့အချိန်ခါမှာဥက္ခပတိဝေဒဖြစ်မယ်ပေါ့ဗျာနော်မေးမြန်းတဲ့အချိန်ကမှဒုတိယဖြစ်မယ်ကြားနာတဲ့အချိန်ကမှတတိယဖြစ်မယ်နှုတ်ထဲကရအောင်ဆောင်ထားရင်စရုထဖြစ်မယ်နော် တုံးသက်ဆင်ခြင်လို့မြင်တဲ့အခါမှာပင်စမဖြစ်မယ်အဲ့လိုတစ်ခုစီတစ်ခုစီအနေနဲ့ဖြစ်တယ်နော်အဲ့ဒါကဘသူမှဖြစ်တယ်လဲဆိုရင်ဒုက္ခသစ္စာနဲ့သမုဒိယသစ္စာကိုအဲ့ဒီနှစ်ပါးကိုသိတဲ့အချိန်ခါမှာဖြစ်တယ်တပါးစီဖြစ်မယ်အဲ့ဒီသင်တဲ့အချိန်ခါနော်လေ့လာတဲ့အချိန်ခါဒါပေမဲ့မဖြစ်နိုင်တာကသူကဘာလဲဆိုနိရောဓသစ္စာနဲ့မေဃသစ္စာကြတော့ तू က၅ပါးလုံးမဖြစ်နိုင်ဘူးဘာပဲဖြစ်တယ်လဲဆိုလို့ရှိရင် तू ကဒီ တဝနာပฏิဝေဒတာဖြစ်နိုင်တယ်တဲ့တဝနာပฏิဝေဒဆိုတာကိုကတက်ရဲ့ဉာဏ်နဲ့မသိသေးတဲ့အတွက်ကြောင့်အော်နိဗ္ဗာန်ဆိုတာတော့လူလားအပ်တယ်တောင်းတအပ်တယ်နှစ်သက်အပ်တယ်မြန်နုအပ်တယ်လို့အဲ့ဒီလိုစိတ်ထဲမှာနိဗ္ဗာန်ရဲ့ကောင်းတဲ့အားလေးကိုနာကြားပြီးတော့မှနိဗ္ဗာန်ကိုလိုချင်တောင်းတတာလေးကိုပြောတာနော်နိဗ္ဗာန်ကိုလိုချင်တောင်းတတာလေးတော့ဖြစ်တယ်ဒါကြောင့်ဒီသစ္စာလေးပါးကိုမိမိတို့မသိမရောက်သေးခင်လေးမှာအဲ့ဒီခုနကပฏิဝေဒ၅ပါးတဲ့က ဒုက္ခသစ္စာနဲ့သမုဒယသစ္စာကိုသိတဲ့ချိန်ကမှ၅မျိုးလုံးဖြစ်တယ်သို့တော့တပါးစီတပါးစီတပါးစီဖြစ်မယ်နိရောဓနဲ့မေဃကိုကြတော့ဘလို့ဖြစ်မလဲဆိုရင်သူကတဝနာဆိုတာကြားနာသော အဖြစ်သဘောတရားလေးတွေပေါ့လေအာနိဗ္ဗာန်ဆိုတာလူလားအပ်တယ်လူချင်းစရာကောင်းတယ်ဆိုပြီးတော့မှအဲ့ဒီလိုနီးနေစိတ်ထဲမှာလူချင်းတက်လူချင်းနှစ်သက်မှုဖြစ်တာမျိုးကိုပြောတာဒါတော့တမ်အဲ့ဒီနေရာမှာတဝနာဆိုတဲ့ကြားနာခြင်းအဖြစ်သာဖြစ်နိုင်တယ်တဲ့ဉာဏ်နာမဖြစ်နိုင်သေးဘူးနော်နောက်တစ်ခုကသစ္စာလေးပါးကိုနောက် အခုလိုတပြိုင်နက်သိတဲ့အဆင့်ကိုဝင်သွားပြီမက်ကိုရောက်ပြီလို့ဆိုပါတော့အဲ့ဒီခါကျတော့ဝိပဿနာဉာဏ်ရင့်တန်ပြီဆိုလို့ရှိရင်တဲ့အရိယာမက်ကိုစိုက်ပြီးစိုက်တဲ့ခါကျလို့ချင်းသစ္စာလေးပါးလို့ကိုတပြိုင်နက်သိရတယ်ဒုက္ခသမုဒယနိရောဓမက်ကသိတဲ့ခါကျတော့မဉ္ဉဏ်ဒီတက်ရအပြင်သိတာဒီနိဗ္ဗာန်ကိုသိတယ်နော်အဲ့ဒါမှဒါဘာလို့သိလဲနိဗ္ဗာန်ကိုအာယုံယူပြီးတော့တက်ရိုက်သိတယ်နော် အာရမဏပစ္စည်းနဲ့တက်ရိုက်သိပြီးတော့အဲ့ဒါကိုအာရမဏပฏิဝေဒလို့ခေါ်တယ်ဗါတယ်လေ အာရမဏပฏิဝေဒအာယုံအဖြစ်တိုက်ရိုက်ဆက်သွယ်ပြီးတည်တယ်ကြံတဲ့ကိစ္စတွေကြတော့ဘယ်လိုလဲဆိုရင်ဒုက္ခသစ္စာရဲ့နော်ဒီဒုက္ခတွေကိုယုံနာနေရဲ့ဒုက္ခကိုပိုင်းခြားပြီးသိတဲ့ကိစ္စဒုမူရိယသစ္စာရဲ့ဒီဟာတွေကိုပယ်တဲ့ကိစ္စလောက်ရမယ့်လုပ်ငန်းပြောတော့သူတို့ရဲ့ function တွေမေဃသစ္စာကိုပွားများရတဲ့ကိစ္စကြတော့သူတို့ရဲ့လောက်ရမယ့်ကိစ္စကိုဒီနေရာမှာအပီးအပိုင်တစ်ခါတည်းနဲ့လုံနိုင်လို့အဲ့ဒါကြတော့ကိစ္စပฏิဝေဒလို့ခေါ်တယ်ဗါတယ်လေကိစ္စ အဲသူတို့လုပ်ရမယ့်လုပ်ငန်းကဒီပြညာမှာကြံခဲ့တယ်သို့တော့မက်ကိုစိုက်တဲ့အချိန်မှာသူတို့လုပ်ရမယ့်လုပ်ငန်းတွေအားလုံးအပြည့်အစုံပြီးသွားလို့သူတို့ကိုကိစ္စပฏิဝေဒလို့ခေါ်တယ်လုပ်ရမယ့်လုပ်ငန်းတွေပြီးပြီလို့ဆိုလိုတယ်အဲကြောင့်ဒီနေရာမှာသစ္စာလေးပါးကိုသိတဲ့အချိန်ခါမှာတစ်မျိုးနဲ့တစ်မျိုးကမတူတာကနိရောဓသစ္စာနိဗ္ဗာန်ကိုသိတဲ့အချိန်ခါမှာအာယုံယူသွားပြန်အာရမဏပฏิဝေဒနဲ့သိမယ်နော်ပြီးတော့ကျန်တဲ့သုံးပါးကိုကြတော့သူတို့ရဲ့လောက်ရမယ့်လုပ်ငန်းတွေပြည်စုံသွားတဲ့အနေနဲ့ကိစ္စပฏิဝေဒအနေနဲ့သိမယ်လို့အဲ့ဒါလိုလေးနှမျိုး꿰ပါတယ်နော် ကောင်းပြီအောက်ကလေးကတော့ဒီသစ္စာလေးပါးကိုရှုတဲ့အခါမှာလောကီသစ္စာလောကုတ္တရာလို့နှစ်မျိုးရှိတယ်ဒုက္ခနဲ့သမုဒယသစ္စာကိုတော့ဝိပဿနာရှုတယ်သို့တော့និရောဓနဲ့မေဃဝိပဿနာမရှုရအောင်နော်ဘာဖြစ်လို့လဲဝိပဿနာရှုလို့မရဘူးនិရောလောကုတ္တရာတရားဒါကြောင့်ဝိပဿနာရှုတယ်ဆိုတာယုံနံဆိုတဲ့ဒုက္ခတွေကိုပဲရှုရတာဒုက္ခသစ္စာတွေရှုရတာဒါကြောင့်လောကီက ဒုက္ခနဲ့သမုဒယသစ္စာနှစ်ပါးကိုဝိပဿနာရှုရတယ်လောကုတ္တရာနယ်ပယ်မှာရှိတယ်မက္ကနဲ့និရောဓကိုဝိပဿနာမရှုရဘူးသူကလိုလားအတောင်းတအပ်တဲ့အနေနဲ့ဒါလည်းမိမိတို့ကတော့ဒါကိုဟိုရင်ပြရတယ်ဘာခေါ်မလဲပဋ္ဌနာခေါ်မှာပေါ့နော်ဒါလောက်ပဲရတယ်တဲ့ဝိပဿနာရှုတဲ့ချိန်ကမှသင်္ခါရယုံနာဓမ္မသင်္ခါရကိုရှုရတာဒါတော့အဲ့ဒီလိုရှုမယ်ဆိုလို့ရှိရင်တော့ဥပရိ၅ပါးအဲ sorry ဥပရိ၄ပါးကင်းတဲ့နိဗ္ဗာန်ကိုရောက်ပြီလို့ဆိုလိုပါတယ် ဒါကြောင့်အဲ့ဒီဂါထာလေးရဲ့အဆုံးနောက်ဆုံးဖြစ်တဲ့နံပါတ်7ကိုအလုံးစုပေါင်းဖတ်လိုက်ကြစို့အတ္တာဟိဘဂဝါတထေဝဧတံယောသောဧဝံဝိဟာရိဒန္တောဘိက္ခုသဗ္ဗတံယောဇနယောဂဝိတိဝတောသမ္မာသောလောကေပရိပ္ပစေယနောက်တစ်ခေါက်အတ္တာဟိဘဂဝါတထေဝဧတံ ယောသောဧဝံဝိဟာရီတံတောဘိက္ခုတပ္ပတံယောဇနယောဂဝိတိဝတ္တောဓမ္မာသုံးလောကေပရိပစေယအလုံးပူဇော်ကြစို့ပကတိရှင်တော်မြတ်ဖရာအရှင်ဖရာဖြေချအပ်သောဤတရားတော်အလုံးသည်ဟောပြသည့်အတိုင်းမှန်ပါပါပေ၏အရှင်ဖရာဟောကြားခဲ့သည့်အတိုင်း ကျင့်သုံးနေထိုင်သောအကျင့်အဟံသည်အရိယလောက၌အရင်ကျေးဆုံးဖြစ်သောအကျင့်ဖြင့်ယဉ်ကျေးသောဣန္ဒြေရှိပါပေ၏အလုံးစုံ၁၀ပါးသောတန်ရောစဉ်နှင့်၄ပါးသောယောဂတို့ကို ကျော်လွန်ပြီးလည်းဖြစ်ပါပေ၏ထိုယဟန်သည် လောကကြီးနှင့်မညိမတွဲမရှိနွယ်တော့ဘဲကောင်းစွာကြင်ကြံနေထိုင်သည်မြည်ပါပေ၏ဤသို့ နိမိတရုပ်ပွားရှင်တော်ဘုရားကချီးမွမ်းစကားလျှောက်ချလေ၏ဒီနေရာအဆုံးသတ်เนาะအဲ့တော့အဲသူမေးချင်တာတွေမေးပြီးတော့ဖန်ဆင်းထားတဲ့နိမိတဘုရားကအရှင်ဘုရားဟောကြားသမျှအားလုံးမှန်ပါတယ်တဲ့ရှင်ဘုရားပြောကြားဟောကြားဆုံးမတဲ့အတိုင်းကျင့်သုံးနေထိုင်မယ်ဆိုလို့ရှိရင်အဲ့ဒီကျင့်သုံးနေထိုင်တဲ့အရိယာဟာအရိယာလောကမှာရှိသမျှเนาะကိလေသာတွေကိုယဉ်ကျေးအောင်ဆုံးမပြီးတဲ့ယဉ်ကျေးတဲ့အိန္ဒြေတွေလည်းရှိပါပြီတဲ့အလုံးစုံသောတာယုတ်စဉ်၁၀ပါး ယောဂ၄ပါးတို့ကိုလည်းကျော်လွန်ပြီးပြီဂုံပြီးပြီဒါတော့ဒီကိလေသာတွေလည်းအလုံးကင်းရှင်းပြီးတော့အိန္ဒြေတွေလည်းယဉ်ကျေးပြီးတဲ့အတွက်လောကကြီးထဲမှာညစ်တွေစရာဆိုလို့ဘာမှမရှိတော့ဘူးတဲ့အလုံးအရင်ကြီးတွေကအရင်ကြီးဆုံးရန်တာဖြစ်လို့လောကကြီးနဲ့ကင်းကင်းရှင်းရှင်းမရှိနွယ်တော့ပဲကောင်းစွာကြင်ကြံနေထိုင်သည်မိပါပြီလို့နေမိတာရုပ်ပွားမြတ်စွာဘုရားကအဲ့ဒီလိုချီးမွမ်းစကားပဂရိမြတ်စွာဘုရားကိုရှောက်ကြတယ်ဒါကြောင့်ဦးဇင်းတို့ဒဂရကမများလည်းပဲဒီထက်ကလိုပဲအလုံးသောဆယ်ပါးသောတန်ရုပ်စဉ်လေးပါးသောယောဂ အဲအဲ့ဒါတွေကိုကျော်လွန်ပြီးတော့မှ အရင်ကျေးဇူးဖြစ်တဲ့အိန္ဒိရေတွေကိုဆုံးမနိုင်ပြီးယန္တာအဲဖြစ်နိုင်ကြောင်းတရားကောင်းများကိုတနေ့တခြားကြင်ကြံကြိုးစားပွားများအားထုတ်နိုင်ကြပါစေကုန်သတည်းကိုင်းဒီနေ့ကတော့ဦးဇင်းတို့တမ္မာပြိပ္ပါဇနိယတုတ်ကြီးကို မပြီးပြီးအောင်ဟောတက်တုတ်ရက်ပြီးတော့သွားလိုက်ပါပြီ။ အလုံးတန်မှာပြိပန်စင်းတွေကသူကြည်ပြီးပါပြီဒါတော့လာမဲ့အပတ်မှာတော့ဦးဇင်းကလာဟဝိဝါဒလို့ခေါ်တဲ့ဒေါသစိတ်များတဲ့နတ်မြမားတွေအတွက်ဟောကြားတဲ့ကလာဟဝိဝါဒတုတ်ကိုစတင်ပါမယ်ဒီနေ့တော့နည်းနည်းလဲအချိန်လဲများပြီဆိုတော့ဦးဇင်းတို့တရားတော့မထိုင်တော့ပါဘူးเนาะအိမ်